ခန္ဓာစီစဉ်တဲ့အရာနမောတတသုံးချိန်ရွတ်ဆို၍အခန္ဓာဖွင့်နေခြင်းဖြစ်ပါတယ်နမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတာ နမောတတ္တပကဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တခန္ဓာစီစဉ်နဲ့ရဆရာတော်ဓမ္မ၅ပါးသီလခံယူခြင်း ဖြစ်ပါတယ်ဆရာတော်အောဂါတကတော်ကျိုးဖြင့်သီလတောင်းခံကြပါစို့ဩဂါတဩဂါတဩဂါတကာယကံဝစီကံမနောကံ တီဟူသောအပြစ်ခတ်သိမ်းပါပြောင်းငြိမ်း၍အသက်ရှည်စွာ အနာမေရေးယံဘေးကင်းကြောင်းကောင်းမှုမင်္ဂလာ ဖြစ်ပါစေခြင်းအကျိုးငှာဘုရားယေဒနာတရားယေဒနာတန်ခါယေဒနာတိဟူသော ယတနာမြတ်သုံးပါးဆရာဓမ္မတို့ကိုအယုအသေးလက်အုံမိုး၍ရှ िख ောပူဇော်ဖူးမျောမှန်လျှော့ကြောပါဤရှင်ဖေယဘုံတော်နန္ဒဂန္ဓောနန္ဒညာတော်နန္ဒတကုတော်နန္ဒစัจ java လာကဘာမြေမိုးဖြံပြန်ကျိုးမြအနန္ဒတကုတော်တို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနှင့်တရားသံဃာယရဏအာယုံကြည်မြတ်တို့လည်းစုံမို့၍ ရှ िख ောကြရာမြတ်နိုးကြရာပူဇော်ကြရသောဤကိုယ်သောကောင်းမှုကံစေတနာပြပြတို့ကြောင့်မိမိတို့ဤကိုယ်တွင်ကိုယ်ပအိမ်တွင် အိမ်ပါနဌာနတို့၌ကြာရောက်ပြီးကြာရောက်ဆဲကြောက်လက်တံဖြစ်သောဘေဇောယံဇောအန္တရေဇောယောဂါဇောမျိုးမျိုးတို့သည်ကင်းကွယ်ငြိမ့်ပြမကြမြောက်ကြကုန်သည်ဖြစ်၍ကောင်းကျိုးချမ်းသာကြည်မင်္ဂလာဖြာဖြာတို့နှင့်ပြည့်ဝနိုင်ကြပါစေကုန်သတည်း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 တိတရနေနာတဟပြင်းစာတိလံဓမ္မယာဇာမိအနုကဟံကတ္တဝတိလံဒေထမေဘန္တေဒုတိယံပိအဟံဘန္တေတိတရနေနာတဟပြင်းစာတိလံဓမ္မယာဇာမိအနုကဟံကတ္တဝတိလံဒေထမေဘန္တေ တတိယံပိအဟံဗန္တေတိတရဏေနာတဟပြင်းစာသီလံဓမ္မယာစာမိအနုကဟံကတွာသီလံဒေထမေဗန္တေယမဝရာမိဓမ္မရေထအာမဗန္လေးပါးဤရှင်ဖေယနမောတတ္တဗကဝတောရဟတောသမ္မာသမ္ဗုဒ္ဓတ္တ နမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိ ဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဒုတိယံပိဗုဒ္ဓံတရဏံကိသာမိဒုတိယံပိဓမ္မံတရဏံကိသာမိဒုတိယံပိသံဃံတရဏံကိသာမိ ဒုတိယံပိဗုဒ္ဓံတရဏံကိစ္ဆာမိဒုတိယံပိဓမ္မံတရဏံကိစ္ဆာမိဒုတိယံပိသံဃံတရဏံကိစ္ဆာမိတတိယံပိဗုဒ္ဓံတရဏံကိစ္ဆာမိတတိယံပိဓမ္မံတရဏံကိစ္ဆာမိတတိယံပိသံဃံတရဏံကိစ္ဆာမိတတိယံပိဗုဒ္ဓံတရဏံကိစ္ဆာမိတတိယံပိဓမ္မံတရဏံကိစ္ဆာမိတတိယံပိသံဃံတရဏံကိစ္ဆာမိတိတရဏဂမနံပฏิပုံဏံ အာမဗန္ဒီပါရှင်ဖေယပါဏာတိပါဒဝေရမဏိတိခာပရံသမာတိယာမိပါဏာတိပါဒဝေရမဏိတိခာပရံသမာတိယာမိအာဒိဏာဒါနာဝေရမဏိတိခာပရံသမာတိယာမိအာဒိဏာဒါနာဝေရမဏိတိခာပရံသမာတိယာမိကာမေတုမိစ္ဆာစာရာဝေရမဏိတိခာပရံသမာတိယာမိ ကာမေတုမေသာသာရာဝေရမဏိတိခါဝရံတမာရိယာမိမုသာဝါရာဝေရမဏိတိခါဝရံတမာရိယာမိမုရာဝါရာဝေရမဏိတိခါဝရံတမာရိယာမိသူရာမေရာယမေသာပမာဒဌာနာဝေရမဏိတိခါဝရံတမာရိယာမိသူရာမေရာယမစ္ဆပမာဏဌာနာဝေရမဏိတိခါဝရံတမာရိယာမိဣဒံမေတိလံဣဒံမေတိလံအတဝခယံအတဝခယံ ဝဟံဟောတုဝဟံဟောတုဣဒံမေပုံညာဣဒံမေပုံညာနိဗ္ဗာနတနိဗ္ဗာနတပစ္စယောပစ္စယောဟောတုဟောတုတိတရဏေနာသဗ္ဗင်္စတိလံဓမ္မန္တာရုကံကတဝအပမဒေနတံပါဒေထာအမပန်လေးပါရှင်ဖေဟာအခမ်းအနားစီစဉ်300ဆရာတော်ဒေါက်တာအရှင်စနိတာဤ ဓမ္မဝိပဿနာအလုပ်ပေးတရားများနာယူခြင်းနဲ့ဝိပဿနာကမ္မထံတရားများအားထုတ်ခြင်းဖြစ်ပါတယ်ခင်ဗျာပရိကံအရင်ယူထားလိုက်မယ်ဥစဉ်ဝေဒနာနုပဒနာရှုွက်အနှဲငယ်ပြန်ရှင်းပြမယ်ရှင်းပြပြတာနဲ့ဒီနေ့တရားထိုင်မယ်နော်အဲ့တော့အလုပ်ပရိကံယူထားရအောင် လိုက်ဆိုပါကမထာနာမေကမထာနာမေဗန္တေဗန္တေဒေထာဒေထာကန္တာရာကန္တာရာဝတ္တဒုက္ခတောဝတ္တဒုက္ခတောဘောဇနာထာယံဘောဇနာထာယံဒုတိယံပိဒုတိယံပိကမထာနာမေကမထာနာမေဗန္တေဗန္တေဒေထာ သေသာအန္တာရာတန္တာရာဝတ္တဒုက္ခတောဝတ္တဒုက္ခတောဘောဇနာထာယဘောဇနာထာယတတိယံပိတတိယံပိကမ္မထာနာမေကမ္မထာနာမေဗန္တေဗန္တေဒေထာဒေထာသန္တာရာသန္တာရာဝတ္တဒုက္ခတောဝတ္တဒုက္ခတောဘောဇနာထာယဘောဇနာထာယ ဤခန္ဓာကိုဤခန္ဓာကိုယဖုံးမောယဖုံးမောဤညောလူရမာဤဖျာဤညောလူရမာဤဖျာတရားမှယေတရားမှယေတထိုင်တွင်တထိုင်တွင်အနှင်းပူဇော်ပါဤဖျာအနှင်းပူဇော်ပါဤဖျာဆရာသမားတရားဓမ္မအရိယာများကိုအရိယာများကိုပြပါမိသမျှ ယမာမိသမျှတောင်ပန္တာတောင်ပန္တာဝန်ချကြောပါဤဖျာဝန်ချကြောပါဤဖျာအာပြုသမျှအာပြုသမျှယာလထောတော်ယာလထောတော်ဤကုသိုလ်သည်ဤကုသိုလ်သည်မဖို့နိဗ္ဗာန်မဖို့နိဗ္ဗာန်ရောက်လွယ်ရန်ရောက်လွယ်ရန်အမြန်ကျေစုပြုပါစေတည်းအမြန်ကျေစုပြုပါစေတည်းတတ္တလောက ကတလောကဤသမျှအားဤသမျှအားဒါနာသီလဒါနာသီလညာလပေါင်းစုညာလပေါင်းစုဤကောင်းမှုကိုဤကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေဘေင့ဝေတိဘေင့ဝေတိမသွေမုတ်ချရစေတည်းမသွေမုတ်ချရစေတည်းငါနှင့်တူစွာငါနှင့်တူစွာယသတ္တဝါတို့ ညာတတဝါတို့ချမ်းသာဒုက္ခချမ်းသာဒုက္ခဘုရားရ၍ဘုရားရ၍ဒုက္ခယံပေဒုက္ခယံပေကင်းစင်ဝေကင်းစင်ဝေငြိမ်းအေးရွှင်လန်းကြပါစေတည်းငြိမ်းအေးရွှင်လန်းကြပါစေတည်းသေခြင်းကိုဆောင်သေခြင်းကိုဆောင်ဤကိုကောင်သည်ဤကိုကောင်သည်မရှောင်ညာနေ မရှောင်ညာနှင့်လေခြင်းစေသောလေခြင်းစေသောသေလေဓမ္မတာသေလေဓမ္မတာအာမနာအာမနာဉာဏ်စွာတရားရှာမပါတကားဉာဏ်စွာတရားရှာမပါတကားဉာဏ်စွာတရားရှုမပါတကားဉာဏ်စွာတရားရှုမပါတကားသာဓုသာဓုသာဓု ဒီနေ့ဝေဒနာနုပတနာရှုွက်ဝေဒနာနုပတနာတရားဆိုတာဦးဇင်းတို့ပရိစ္ဆသမုပ္ပါဆက်ရဟဖြတ်တဲ့နေရာမှာဒါအဓိကမိမ့်မယ်ခန္ဓာ၅ပါးမှာဝေဒနာကနေမှပရိစ္ဆသမုပ္ပါဆက်ရဖြတ်တာလဲရှိတယ်အဝိဇ္ဇာက ဖြတ်တာလဲရှိတယ်ကံကဖြတ်တာလဲရှိတယ်လို့ဦးဇင်းတို့ ဒီမိစ္ဆာဒိဋ္ဌိ62ပါးဟောတဲ့အချိန်ကာလမှာမြတ်စွာဘုရားအဲ့ဒီပရိစ္ဆသမုပ္ပါဆက်ရက်ကို ဖြတ်တဲ့လမ်းနေပြပေးခဲ့တာပေါ့အဲ့တော့ဆရာတော်ဘုရားများအထူးအားဖြင့်ဖြတ်တဲ့ကျင့်စဉ်လမ်းကတော့ပရိစ္ဆသမုပ္ပါဆက်ရက်ကိုရက်အောင်ကိုငါဝေဒနာ နုပတ္တနာနေဖြတ်ကြတယ် ဝေဒနာကနေတဏှာမကူးအောင်ဒါမှမိုးကုတ်ဆရာတော်ဘုရားကြီးကလည်းရသော်ဘုရားဗောဓိပင်အောက်မှာတပ်ပိညုတရွှေညံတော်ရတယ်ရွှေညံတော်ရတယ်လို့ပြောတယ်တကယ်တမ်းတော့ဝေဒနာနဲ့တဏှာကြားမှာတပ်ပိညုတဉာဏ်ကြီးရသွားတာပါဆရာတော်ကြီးကဝေဒနာနဲ့တဏှာမကူးအောင်လှုပ်သွားနိုင်တာဝေဒနာနဲ့တဏှာ မကူအောင်ဆိုတာဦးဇင်းတို့အခုမျက်စိရှိတယ်နော်ဦးဇင်းတို့တရားတော်မှအလုံးဦးဇင်းတို့ဒီယုတ်တရားနံတရားရလာတဲ့အခါကျတော့အာယတနာအတွင်းအာယတနာ6ပါးဆိုတာနော်မျက်စိရယ်နားရယ်နှာခေါင်းရယ်ရှားရယ်ကိုယ်ရယ်မနှောရယ်ဆို6မျိုးလူတိုင်းလူတိုင်းမှာရှိရမယ်6မျိုးဒါကံကြောင့်ဖြစ်တဲ့ တရားတွေနော်ကံကြောင့်ဖြစ်တာတွေအတိတ်ကပြုခဲ့တဲ့ကံတွေကြောင့်မို့မျက်စိရတယ်နားရတယ်နှာခေါင်းချရတယ်ကိုယ်ရတယ်မနှောရတယ်ဆိုတာဒါအတိတ်ကကံတွေကြောင့်ရခဲ့တာကံတွေကြောင့်ရတဲ့အခါကျတော့ဟုတ်ပြီမျက်စိရှိတော့အဲ့ဒီတည်းမှာမျက်စိအကြည်ပေါ့နော်ဒါပြောလိုက်ရင်တော့အဲ့ဒီမျက်စိအကြည်ဓာတ်ရှိလို့ရှေ့ကအစင်းကိုမြင်လို့ရတယ် မျက်စိအကြည်ရှိတာကလည်းအကြောင်းတစ်ခု ကိုရှေ့မှာအစင်းအာယုန်ကြီးရောက်လာတာလည်းအကြောင်းတစ်ခုအဲ့ဒီအကြောင်းနှစ်ခုပေါင်းစုံတာအဲ့ဒီပေါင်းစုံတဲ့အကြောင်းနှစ်ခုကယုတ်လားနာလားဆိုယုတ်တရားတွေမျက်စိကလည်းမျက်စိအကြည်ကလည်းယုတ်တရားကိုဘက်ကအစင်းကလည်းယုတ်တရားမျက်စိအကြည်ယုတ်နဲ့အစင်းယုတ်နဲ့ယုတ်နှစ်ခုတိုက်လိုက်တာ ယုံနာခုတိုက်လိုက်တဲ့အချိန်မှာနန္တရားဆိုတဲ့မြင်သိစိတ်က သွားပေါ်တယ်ယစီအကြည်ယုတ်ရဲ့ဟိုဘက်ကအဆင်းယုတ်ရဲ့ဒီဘက်ကမျက်စိအကြည်ယုတ်နဲ့အဆင်းယုတ်နဲ့ယုတ်နှစ်ခုတိုက်လိုက်တာကို သွားပြီးသိတာကနာအဲ့တော့ယုတ်နှစ်ခုရဲ့နာရဲ့ အဲ့ဒီသုံးခုပေါင်းစုံတာကို တိဏ္ဏသင်္ခတိဖတ်တော်အဲ့ဒီသုံးခုပေါင်းစုံတာကိုဖတ်တလို့ခေါ်တယ်မျက်စိကလည်းအကြည်ကလည်းတတ်တတ်နော် ရှေ့ကအဆင်းကလည်းတတ်တတ်နော်အဲ့ဒီမျက်စိအကြည်ကလည်းသူ့ဟာသူကံကြောင့်ပေါ်လာတဲ့ရုပ်အဲ့ဒီကံကြောင့်ပေါ်လာတဲ့မျက်စိအကြည့်ရုပ်ကလည်းငါကိုလားငါဟာလားငါဥစ္စာလား မြတ်စွာဘုရားမင်းတို့ကြည်တယ်မင်းတို့ကိုယ်ပိုင်မဟုတ်ဘူးငါကိုယ်မဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးအဲ့ဒါကကံရှေ့ကအတိတ်ကံကြောင့်ရရှိလာတာအခုတိတ်ကံကုံသွားရင်၊ကွယ်သွားရင်ကိုမကွယ်ပါနဲ့ပြောလို့မရဘူး။မျက်စိတွေမှုံလာတယ်မမှုံနဲ့ပြောလို့မရဘူး။မွဲသွားလဲမမွဲနဲ့ပြောလို့မရဘူး။ကန်းသွားလဲမကန်းနဲ့ပြောလို့မရလို့အဲ့ဒီမျက်စိအကြည်ယုတ်ဆိုတာလေ ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါငါမဟုတ်ငါမဟုတ်ဘူးလို့မြတ်စွာဘုရားက နေတမ္မမနေသောဟမသမိနမေသောအတ္တာတိတဲ့ငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်လို့သူတဝအရိယာတာဝကောတဲ့မြတ်စွာဘုရားနဲ့အရိယာတာဝကတွေရဲ့အဆုံးအမကိုရရှိဘူးတဲ့ပုဂ္ဂိုလ်ဟာအဲ့ဒီလိုကိုနှလုံးသွင်းရမယ်နှလုံးသွင်းတဲ့နေရာမှာလဲမြတ်စွာဘုရားချက်သားတော်တဲ့ ဇေတဝန်ကျောင်းထဲကမြက်တွေအမိုက်တွေကိုဒကာတွေကတိမ်ကျုံပြီးတော့မီးရှို့တယ်တဲ့မီးရှို့တဲ့အခါကျတော့မင်းတို့မှာဘာခံစားမှုဖြစ်တယ်လဲဘာနာလာပြီးနာတာရှိတယ်လဲတဲ့မနာပါဘူးဗျာတဲ့မင်းတို့နဲ့ဆိုင်လားတပည့်တို့နဲ့လည်းမဆိုင်ပါဘူးဗျာတဲ့အမိုက်သူ့အတူမီးရှို့တာအေးအဲ့ဒီခန္ဓာကိုယ်ကိုအဲ့ဒီလိုကိုမြင်အောင်ရှုရမယ်ရသော်ဗျာအဲ့လိုဆုံးမတာဒီခန္ဓာကိုယ်ကြီးကိုခင်မင်းနဲ့တွေ့တာတယ် အဲ့ဒီတဏာနဲ့ကတ်နေမှာစိုးလို့မြတ်စွာဘုရားနော်ဒါကြောင့်မို့ရုပ်ပေါ်မှာမြတ်စွာဘုရားအဲ့လိုရှင်းလင်းပြလိုက်တာအဲ့ဒီလိုကိုမင်းတို့ခန္ဓာကိုနော်ခင်မင်မှုတဏမကတ်အောင်ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးဆိုတာကိုအဲ့လိုမြင်အောင်ရှုရမယ်ဒီခန္ဓာကိုယ်ကြီးကိုခင်မင်မှုမရှိတော့ဘူးတွေ့တာမှုမရှိတော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်နိဗ္ဗာန်ရောက်တာပဲအခုဦးဇင်းတို့ အလုံးတို့တွေဥဒ္ဒနောနိဗ္ဗာန်မရောက်သေးတာဟာဒီခန္ဓာကိုယ်ကြီးကို တွယ်တားနေလို့ခင်မင်းနေလို့ခန္ဓာကိုယ်ကြီးကိုမမုန်းလို့မမုန်းသည့်အတွက်ဒီခန္ဓာကိုယ်ကြီးတဘွားပြီးတော့ဥစဉ်တို့ရနေတာအဲ့ဒါကြောင့်မြတ်စွာဘုရားအတွင်းရုပ်တရားတွေဟာလည်းပဲချက်သားတဲ့မင်းတို့ကိုယ်ပိုင်မဟုတ်ဘူးငါကိုယ်မဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့မြင်အောင်ကြည့်အဲ့ဒါကအတွင်းကမျက်စိအကြည်ရုပ်အကြည်ရုပ်ကနေပြီးတော့ရှေ့ကအဆင်းတိုက်တယ်အဆင်းကလည်းရုပ်တရား အဲ့ဒီတော့အစင်းယုတ်နဲ့မျက်စိအကြည်ယုတ်နဲ့နှစ်ယုတ်တိုက်တာအခုဦးဇင်းထိုင်နေတယ်ဒကာဒကမတွေကလည်းတရားနာနေတယ်ဟောဒကမဒကဒကမကြီးတို့ရဲ့မျက်စိမှာဦးဇင်းကိုမြင်တယ်ဦးဇင်းရတဲ့အလုံးဒကာကြီးတွေဒကမကြီးတွေကိုမြင်တယ်ဘာလို့လဲဒီနေ့တရားဟောကြမယ်တရားနာကြမယ်ဆိုပြီးတော့အကြောင်းကြောင့်ရှေ့မှာလာပြီးထိုင်လို့မြင်ရတာတွေ့ရတာဩငါတို့တော့တရားမနာကြပါဘူးဆိုတဲ့လူဦးဇင်းလည်းမြင်မရဘူးသူကလည်းဦးဇင်းတွေးလို့မရဘူး ဘာလို့လဲအကြောင်းမညီညွတ်ဘူးဒါကြောင့်မို့အကြောင်းကြောင့်အကျိုးဖြစ်နေတဲ့အဲ့ဒီမျက်စိအကြည့်ရှိလို့မျက်စိကကံနေလဲရှေ့ကအဆင်းတွေဘလောက်ပြပြမြင်လို့မရဘူးကိုရှေ့ကမျက်စိတော့ဖွင့်ထားပါတယ်ရှေ့မှာလာပြီးမထိုင်ရလဲမြင်လို့မရဘူးအဲ့ဒီအကြောင်းနေကြောင့်အခုယုံနှစ်ခုလာပြီး တိုက်ဆိုင်လို့မြင်သိစိတ်ပေါ်တယ်ဆိုတဲ့၃ခုအဲ့ဒီ၃ခုပေါင်းစုံတာဖတ်တာလို့ခေါ်တယ်အဲ့ဒီ ဖတ်တာကြောင့်မြတ်စွာဘုရားအဲ့ဒီဖတ်တာကြောင့်ဝေဒနာဖြစ်တာတခြားကြောင့်မဟုတ်ဘူးတဲ့ခံစားမှုဝေဒနာဖြစ်တာကဖတ်တာကြောင့်ဖြစ်တာတဲ့နော်မျက်စိနဲ့အစင်းနဲ့တိုက်လိုက်တဲ့အခါကျတော့အဲ့ဒါမှာအော်ကောင်းတယ်လို့ဟောခံစားလိုက်ကောင်းသဘောလေးခံစားလိုက်ပြီဟေ့ဆိုတာနဲ့အဲ့ဒီမှာဝေဒနာဖြစ်ပြီအာကြည့်ရတာမြင်ရတာငါမကြိုက်ပါဘူးလို့ ခံစားလိုက်တာနဲ့ဟောဝေဒနာဖြစ်ပြီးအဲ့ဒါကိုဒုက္ခဝေဒနာ မကြိုက်တာကြီးမနှစ်သက်တာကြီးခံစားရတာဒုက္ခဝေဒနာကြိုက်တာကြီးနှစ်သက်တာကြီးခံစားရတာဒုက္ခဝေဒနာ မြင်မြင်ကမတ်တပဲကြိုက်တယ်လည်းမဟုတ်မကြိုက်ဘူးလည်းမဟုတ်ပါဘူးဆိုရင်တော့ဥပေက္ခဝေဒနာဆိုပြီးတော့ဝေဒနာ၃ပါးအဲ့ဒါဘယ်မှာဖြစ်တာလဲမျက်စိမှာဖြစ်တာနော် ဝေဒနာတာမအဖြစ်ပြောရင်ဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဒါဝေဒနာအဓိကမိန်၃ခုပေါ့သောမနတဝေဒနာဒေါမနတဝေဒနာထည့်ရင်တော့နောက်ထပ်၅မျိုးအဲ့လိုနဲ့တခါတည်းဟိုတန်ဟိုအမျိုးမျိုးမြောက်ရင်တော့အများကြီးပဲအဓိကမှတ်ခဲ့ရမှာ၃မျိုးပဲဒုက္ခဝေဒနာစိတ်ထဲမှာဝေဒနာသည်နံတရားနော်နံတရားဆိုတာကဘာလဲစိတ်ထဲမှာခံစားတာလေးပြောတာ စိတ်ထဲမှာခံစားမှုလေးကို ဝေဒနာလို့ပြောတာအဲ့ဒီဝေဒနာသည်စိတ်ဖြစ်တိုင်းဖြစ်ရတာဒါကြောင့်မို့ဝေဒနာသည်ဘယ်တော့မှချုပ်သွားတယ်ဆုံးသွားတယ်ကုန်သွားတယ်ဆိုတာမရှိဘူးစိတ်ဖြစ်နေသမျှဝေဒနာသည်လိုက်ပြီးတော့ဖြစ်ရပါတယ်နော်စိတ်ဖြစ်တိုင်းဖြစ်တိုင်းမှာဝေဒနာဖြစ်တယ်ဝေဒနာကမြတ်စွာဘုရားကဒါဉာဏ်တော်အနေနဲ့ဒါခွဲပြတာ စိတ်နဲ့စေတသိက်ဆိုတာစိတ်ဆိုတာနန္တရားကို သိတတ်တဲ့သဘောလေးကစိတ်ဝေဒနာကခံစားတဲ့သဘောကစေတသိက်စိတ်နဲ့စေတသိက်ဒါပေမဲ့စိတ်နဲ့စေတသိက်ကဖြစ်အတူပြက်အတူဖြစ်တော့လဲအတူတူဖြစ်သွားတာပြက်တော့လဲအတူတူပြက်သွားတာတဲ့မြတ်စွာဘုရားကအဲ့တော့အဲ့ဒီဝေဒနာစေတသိက်လေးဖြစ်တူပြက်တူဆိုတာလေးကိုကသဘောတော့ပေါက်ထားရမယ်ရှုတဲ့အခါကျတော့ဒါစိတ်ကိုတက်တက်ရှုတယ် ဝေဒနာတက်တက်ရှုတယ်ဆိုပြီးမြတ်စွာဘုရားကဒါစိတ်တ ानु ပတနာတက်တက်ဝေဒနာ ानु ပတနာတက်တက်ပြန်ခွတ်ထုတ်ပြီးမြတ်စွာဘုရားဟောပေးသွားလားနော်ဟောပေးသွားတာကစိတ်လို့ပြောလိုက်လို့ရှိရင်အခုမျက်စိနဲ့အခုအဆင်းနဲ့တွေ့တယ်အဆင်းနဲ့တွေ့တဲ့အခါကျတော့အော်ဆရာတော်တရားဟောနေပါလားလို့ရှေ့ကိုမျက်စိနဲ့အဆင်းနဲ့မြင်လိုက်တာမြင်သိသိဖြစ်တာမြင်သိသိကဆရာတော်ရှေ့ကထိုင်နေတယ်လို့ မြင်လိုက်ပြီဆိုရင်အဲ့ဒါမြင်သိသိကသူ့လောက်ကပြီးပြီ။အော်ဆရာတော်ကဒီမှာသင်္ကန်းရောင်ဝတ်ထားတယ်။နော်အစရှိတဲ့ဖြင့်အကုန်လုံးကိုကြံတဲ့အစင်းတန်တန်တွေအလုံးကိုဆင်ញင်တာသုံးတတ်တာတွေကြိုက်ဤမကြိုက်ဤတွေအကုန်လုံးဖြစ်ပေါ်သွားတဲ့ခံစားမှုတွေကအဲ့ဒါစေတသိက်တွေ။ရှေ့ကနေအစင်းလေးမြင်လိုက်တယ်။မြင်သိသိလေးပေါ်တယ်။သိတဲ့စိတ်ကသူ့လောက်ကမြင်ပြီးရင်ပြီးပြီ။အဲ့ဒီကနေမှအော်ဒါကတော့အဖြူဟဲ့ ဒါကတော့အညိုဟဲ့ဆိုဒါတင်ညာပေးတာအဲ့ဒါစေတသိက်နော်ဟာအဲ့ဒါတော့အဲ့ရောင်လေးငါလှလှလိုက်တာငါကြိုက်တယ်ဆိုတော့စေတသိက်အဲ့ဒါဝေဒနာဖြစ်သွားပြီနော်မျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာဒါကြောင့်မို့စိတ်ကမြင်သိစိတ်လေးသိသိကမတ္တဒါပဲသူ့လောက်ကပြီးပြီမြင်တယ်မြင်သိစိတ်လေးပေါ်လိုက်တယ်အဲ့ဒါလေးမြင်သိစိတ်ပေါ်ပြီးပြီးပြီမျက်စိနဲ့အဆင်းတိုက်တိုင်းတိုက်တိုင်းလည်းမြင်သိစိတ်ကပေါ်တာမဟုတ်ဘူးနော် တခါတလေအတွေးရဘေးတွေးပြီးတော့ဦးဇင်းတို့ဟိုတခါတလေကားပေါ်ယထာပေါ်မှာစီးရင်းနဲ့တခါတဲ့ဘေးငဲပြီးကြည်နေရင်းနဲ့အတွေးရဘေးရောက်သွားတဲ့အခါကျရှေ့မှာတော့သစ်ပင်တွေတောတွေတောင်တွေကိုဖြတ်သွားတာပဲဒါပေမဲ့ကိုယ့်ရဲ့အသိစိတ်ကအဲ့ထဲမှာမရောက်တော့အဲ့နာဟာတွေမမှတ်မိဘူးဟိုနားမှာဘာကြီးတွေးကြတာမှတ်မိလားဆိုဟာမသိဘူးဘာလို့ကိုယ့်စိတ်ကဘေးရောက်နေလို့နော်ဒါကြောင့်မို့ဒီနေရာလေးမှာ မျက်စိအကြည်ရဲ့အဆင်းရုပ်ရဲ့ရုပ်နှစ်ခုတိုက်တယ်အဲ့ဒီမှာမြင်သိစိတ်ပေါ်တယ်သုံးခုအဲ့ဒီသုံးခုပေါင်းစုံတာကိုဖတ်တာလို့ခေါ်တယ်အဲ့ဒီသုံးခုပေါင်းစုံတဲ့ဖတ်တာရဲ့အပေါ်မှာခံစားမှုဝေဒနာဝေဒနာဆိုတာဘာလဲနန္တရားအဲ့ဒီဝေဒနာနာကိုရှုဝေဒနာနာကိုရှုတဲ့အခါရောက်တော့ဦးဇင်းတို့ဒကာဓမ္မတွေနာရဲ့ သဘောလေးကိုကိုကခံစားမှုသဘောလေးကိုအရင်ဆုံးသဘောပေါက်အောင်လို့အဲ့ဒါကြောင့်မို့ဒီသုံးခုကို ရှင်းပြဝေဒနာနာဟာမျက်စိနဲ့အစင်းနဲ့တိုက်လိုက်တာလေးပေါ်မှာตายရတယ်ကောင်းလိုက်တာလို့အဲ့ဒီအစင်းလေးပေါ်မှာကောင်းတယ်လို့ခံစားရင်အဲ့ဒုက္ခဝေဒနာအာဒီအစင်းပေါ်မှာမကောင်းဘူးလို့စိတ်ထဲမှာခံစားလိုက်ပြီဆိုဒုက္ခဝေဒနာအလယ်လတ်မြင်မြင်ကမတ္တဆိုရင်ဥပေက္ခဝေဒနာဆိုပြီးတော့ မျက်စိမှာဝေဒနာ၃မျိုးဖြစ်ပါတယ်နားမှာလည်းဒီတိုင်းပါပဲနားအကြည်ကလည်းယုတ်တရားအတန်ကလည်းယုတ်တရားအဲ့ဒီယုတ်နှစ်ခုတိုက်လိုက်တဲ့အချိန်မှာကြာတိသိလေးပေါ်လာအဲ့ဒီကြာတိသိလေးပေါ်လာတဲ့အချိန်မှာပဲသုံးခုပေါင်းစုံလို့အဲ့ဒါကို ဖတ်တာနော်ရသော်ဖျားဝေဒနာဘာကြောင့်ဖြစ်လဲဖတ်တာကြောင့်ဖြစ်တာဝေဒနာဘာကြောင့်ဖြစ်လဲဖတ်တာကြောင့်ဖြစ်တာအဲ့ဒီဖတ်တာတွေကြောင့်ဝေဒနာတွေဖြစ်နေတာဒါပဲမြတ်စွာဘုရားဟောတယ် နားနဲ့အတန်နဲ့မကြားရင်အဲ့ဒီနားမှာခံစားရမဖြစ်ဘူးနားကန်းနေတဲ့ပုံကိုတယောက်ကဘလို့မှနားရဲ့အဲ့ဒီထဲမှာအတန်နဲ့အရသာတွေကောင်းသဘောဆိုးဆိုးသူဘလို့မှကိုခံစားလို့မရဘူးဘာကြောင့်လဲအဲ့နားကြီးကန်းနေလို့အတန်ကမလာဘူးဆိုရင်လည်းဘလို့မှခံစားလို့မရဘူးနော်ဒါကြောင့်မို့အဲ့နာကြီးရဲ့အတန်ရဲ့အဲ့ဒါဒီရုပ်တရားအဲ့ဒါနှစ်ခုတိုက်လိုက်တဲ့အချိန်မှာအတန်နဲ့နာကြီးနဲ့တိုက်လိုက်တဲ့အချိန်မှာဒိုင်းဆိုပေါ်လာတဲ့ ကြာတိစိတ်အဲ့ဒီကြာတိစိတ်ကနန္တရားအဲ့ဒီသုံးခုပေါင်းစုံတဲ့ဖတ်တာကြောင့်အရာပေါ်မှာตายရတယ်ကောင်းတယ်လို့ခံစားတဲ့ဒုက္ခဝေဒနာဆိုးတယ်ခံစားတဲ့ဒုက္ခဝေဒနာအလယ်လက်ခံစားတဲ့ဥပ္ပခာဝေဒနာဆိုပြီးတော့နားမှာလည်းဝေဒနာ၃မျိုးနှာခေါင်းမှာလည်းဒီတိုင်းရှားမှာလည်းစားရင်းနဲ့ဒီတိုင်းเนาะကိုယ်ကာယခန္ဓာကိုယ်ကြီးပေါ်မှာလည်းဒီတိုင်းပဲเนาะ ခန္ဓာကိုယ်ကြီးတစ်ခုလုံးမှာကာယအကြည်ဓာတ်ရှိတယ်ကြိုက်တဲ့နေရာထိကြည့်လိုက်သိတယ်နော်အဲ့ဒီသိသိသိသိနေတာကာယအကြည်ဓာတ်ကြောင့်သိတာနှမ်းလေးနဲ့ပက်လိုက်လဲခန္ဓာကိုယ်သိတာပဲသဲလေးနဲ့ပက်လိုက်လဲဖြန့်ဆိုရင်သိတာပဲခန္ဓာကိုယ်တကောလုံးမှာအကြည်ဓာတ်တွေပြန့်နှံ့နေတယ်တဲ့ဒါကြောင့်မို့ကာယအကြည်ဓာတ်နဲ့ဖုတ္တပဓာတ်ဆိုတဲ့၃မျိုးပထဝီတေဇောဝါယော မာသဘောပျော်သဘောနော် ပူသဘောအေးသဘောတွန်းကန်လှုပ်ရှားတဲ့သဘောဆိုတဲ့အဲ့ဒီသဘောဖုထပတ္တသုံးမျိုးခန္ဓာကိုယ်ကြီးပေါ်မှာကာယအကြည်ဓာတ်နဲ့ပေါင်းစုံပြီးပေါ်လာမယ်ပေါ်လာတဲ့အခါမှာ သွားပြီးသိတာကနန္တရားဖုထပတ္တနဲ့နော်အဲ့ဒီအဟွာတွေအကုန်လုံးလာပြီးတော့ပေါ်နေပြီသိတာကနာနော်အဲ့ဒီလိုတခါတည်းအတွေ့အထိဖုဒ္ဓဘာဓာတ်တွေနဲ့ကာယအကြည်ဓာတ်နဲ့ပေါင်းစုံတယ်သိတာကနာ အဲ့ဒီ၃ခုပေါင်းစုံလိုက်တဲ့အခါကြောင့်မို့ခန္ဓာကိုယ်မှာတင်းတာတောက်တာတွေပေါ်ဥရာအေးတာတွေပေါ်သွားပြီးခံစားတတ်တဲ့ဝေဒနာပေါ်တာအဲ့တော့သူအကြောင်းကြောင့်သူအကျိုးတွေဖြစ်နေတာမနောနဲ့ဓမ္မနဲ့နော်မနောနဲ့ဟိုဘက်ကဓမ္မယုံဆိုတဲ့ပညာအာယုံနေနဲ့သွားပြီးတွေးမိလို့နော်စိတ်ကအဲ့ဒါတွေတွေးမိလို့အဲ့ဒီမှာတွေးသိစိတ်လေးဖြစ်ပေါ်လာရတယ်အဲ့ဒီဖြစ်ပေါ်လာတဲ့မနောနဲ့ဓမ္မနဲ့ တွေးသိစိတ်လေးရသုံးခုပေါင်းစုံလို့အခုအဲ့ဒီမှာဖတ်တာပြီးတော့ဝေဒနာတွေစိတ်ထဲမှာအာတခါလေဟိုကိုဒုက္ခပေးတဲ့လူကိုသွားတွေးမိပြီးတော့ဒေါသတွေဖြစ်နေတယ်ဒုက္ခဝေဒနာတွေဖြစ်နေတာဩတာယာကိုနှစ်သက်တဲ့ပုံကိုယ်လေးအကြောင်းတွေးမိလေးတဲ့တွေးမိပြီးတော့ကြတော့စိတ်ထဲမှာတော့ပြုံးဖြစ်ပေါ်နေတာเนาะအဲ့ဒါကြောင့်မို့အဲ့ဒီလိုဖြစ်ပေါ်နေတဲ့သဘောတွေကိုမြတ်စွာဘုရားက အားလုံးမျက်စိနားနားအာရှားကိုမနှောဆိုတဲ့အတွင်းအာယရဏ6ပါးနဲ့အစင်အတန်းအနတ်ရတာတွေ့တိတရားကြံတွေ့တရားဆိုတဲ့အပြင်အာယုံ6ပါးအဲ့ဓာတွေတိုက်တိုင်းတိုက်တိုင်းတိုက်တိုင်းတိုက်တိုင်းမှာဥဒ္ဒနုဒကာဓမ္မတွေခံစားမှုဝေဒနာဖြစ်နေတာတဲ့အဲ့ဓာကြီးကဥဒ္ဒနုတခါတလေဖြစ်တာလားဆိုမဟုတ်ဘူးအချိန်တိုင်းဖြစ်နေတာ မိုးလင်းကနေမိုးချုပ်ထိအဲ့ဓာတွေဖြစ်နေတော့ကဲဟုတ်ပြီအဲ့ဓာဖြစ်တော့အရှင်ဘုရားဘာတွေဖြစ်တော့မျက်စိနဲ့အစင်းနဲ့တိုက်တယ်တိုက်တဲ့အခါကျတော့လောဘဖြစ်တယ်အဲ့ဒီအေးမျက်စိနဲ့အစင်းနဲ့တိုက်တဲ့အခါဒုက္ခဝေဒနာဖြစ်တယ်အရင်ဆုံးဒုက္ခဝေဒနာစဉ်းစားကြည့်လိုက်ကဲဟုတ်ပြီနှစ်သက်တဲ့အစင်းလေးမြင်လိုက်လို့ကိုက ဒုက္ခဝေဒနာ ဖြစ်တယ်အဲ့ဒီဒုက္ခဝေဒနာကိုမရှုတော့ဘာဖြစ်မှာလဲနော်ဒုက္ခဝေဒနာဖြစ်တယ်မြင်တဲ့အချင်းလေးตายာဝယ်မှုตายာတာလေးမြင်လိုက်တယ်အဲ့ဒါလေးမြင်လိုက်တော့မရှုတော့အရှင်ဘုရားဘာဖြစ်မှာတော့မေးတရားရှိတယ်နော်ဟိုတနေ့ကဥစဉ်ဟောခဲ့တဲ့သုတ်တံမှာဓမ္မဒိဏဘိက္ခုနီမကြီးကိုဒကာကြီးဖြစ်တဲ့ဝိတာခါကအဲ့ဒါမေးတာနော် ရှမားတဲ့ဒုက္ခဝေဒနာဖြစ်တော့မရှုရင်ဘာဖြစ်မှာတော့ဒုက္ခဝေဒနာတွေကဲဖြစ်ပြီတဲ့မျက်စိနဲ့အဆင်းနဲ့တိုက်တယ်ဒုက္ခဝေဒနာပေါ်တယ်အဲ့ဒီဒုက္ခဝေဒနာမရှုရင်ဘာဖြစ်နိုင်တော့ဥပေက္ခဝေဒနာပေါ်တယ်မျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါချမ်းသာလည်းမဟုတ်ဆင်းရဲလည်းမဟုတ်ဥပေက္ခဝေဒနာပေါ်တယ်အဲ့ဒီဥပေက္ခဝေဒနာကိုမရှုရင်ဘာဖြစ်မှာတော့ ဒါတကယ်အရေးကြီးတဲ့မိန်နော်ဦးဇင်းတို့တကယ်အရေးကြီးတဲ့တရားဦးဇင်းတို့အခုနေတိုင်းနေတိုင်းမှာမျက်စိနဲ့အစင်းနဲ့တိုက်နေတာမရှုတော့ဘာဖြစ်မှာတော့ဆိုတော့ရာဂာနုတ္တယဒုက္ခဝေဒနာပေါ်လိုက်တယ်တဲ့မျက်စိနဲ့အစင်းနဲ့တိုက်တယ်အိုးဒါလေးကလှလိုက်တာကောင်းလိုက်တာလိုချင်လိုက်တာဆိုတော့ဒုက္ခဝေဒနာ ဖြစ်ပြီးတော့ဒုက္ခဝေဒနာနောက်မှာရာဂာနုတ္တယဆိုတဲ့လောဘကြီးကိန်းသွားပြီတခါကြီး အဲ့ဒီလောဘကခန္ဓာကိုယ်အစဉ်ကိမ့်ပြီဆိုတာနဲ့အခုချိန်မှာမသိသေးပေမဲ့နော်သေကာနာနီမှာအဲ့ဒီသားလေးမြင် သမီးလေးမြင်ပြီးတော့စွဲလန်းတဲ့အဲ့ဒီမှာတဏှာလောဘလေးများ ဖြစ်လိုက်ရင်လောဘကသေးတုံးကလောဘခေါ်တာကြီးသွားတော့ဥပါဒံစွဲလန်းသွားတာသားလေးမြင်ပြီးတော့သမီးလေးမြင်ပြီးတော့တေကာနာနီအချိန်မှာငါသားလေးငါသမီးလေးငါများမရှိရင်တော့ ဘလို့နေပါမတော့ဆိုပြီးတော့ဥပါဒံလည်းဖြစ်ရောဖြတ်ဆိုအဲ့ဒီချိန်သေလဲသေရော သွားရော ပိတ်တာဘုံရောက်သွားတာဥပါဒနာပစ္စယဘဝတဲ့ဥပါဒံကြောင့်ဘဝရတယ်တဲ့သားဆွဲသမီးဆွဲမြေဆွဲအိုးဆွဲအိမ်ဆွဲနဲ့မို့အဲ့ဒီတဏှာလောဘအစွဲကြောင့်သေတော့ပိတ်တာဖြစ်ရတာဘယ်ဖះကမှ အပယ်ချပေးတာမဟုတ်ဘူးအဲ့ဒီတဏှာလောဘကြီးကကိုယ်ချပြစ်လိုက်တာတဲ့ဒါကြောင့်မို့ တခါကြီးတဲ့ဒီဒုက္ခဝေဒနာကိုတတိထားပြီးမရှုလိုက်နိုင်ဘူးဆိုရင်စိတ်ထဲမှာပေါ်လာတဲ့ဒုက္ခဝေဒနာလေးဟာ အော်အနေစာရှုရမှာကအနေစာလက္ခဏာဒီဒုက္ခဝေဒနာဆိုတာလေးကစိတ်ထဲမှာပေါ်ပေါ်ပြီးတော့ခံစားပြီးတော့ပြက်သွားတာလေးကို မြင်အောင်ကြည့်ရမှာတဲ့အဲ့ဒါလေးကိုမြင်အောင်မကြည့်လိုက်နိုင်တော့တခါကြီးတဲ့အဲ့ဒါဟော ရာဂာနုတယကိန်းသွားပြီတဏှာလောဘတွေဖြစ်သွားပြီဒါဆိုဒုက္ခဝေဒနာ မရှုလိုက်ရင်ရောတဲ့စိတ်ကမျက်စိကနေအစင်မြင်လိုက်တယ်ဟာဒါကြီးကိုငါမကြည့်ချင်ဘူးအော်ဒီခံစားမှုလေးဟာ ပေါ်လာတယ်ပေါ်လာတဲ့ခံစားမှုလေးကအော်မျက်စိနဲ့အစင်းနဲ့တိုက်လို့ဒီလူကြီးငါမမြင်ရရင်ဒီစိတ်ဘာလာဖြစ်เสียအကြောင်းရှိသလဲ ကိုရှင်းမှာမကြိုက်တာလာတွေ့ရလို့ငါဒေါသဖြစ်တာ။အော်မျက်စိကလည်းအကြောင်းဟိုကလည်းအဆင်းကလည်းအကြောင်း။အော်အကြောင်းရုပ်တရားနှစ်ခုပေါင်းစုံလို့သာလေဒီအကျိုးတရားနံကလည်းလာပေါ်တာ။ဒီနံတရားပေါ်လို့သာလေဖတ်တာဖြစ်ပြီးတော့ခံစားမှုဝေဒနာဆိုတဲ့အကျိုးတရားတွေကဖတ်တာဆိုတဲ့အကြောင်းကြောင့်ဝေဒနာအကျိုးကပြန်ဖြစ်ရတာ။အော်အကြောင်းကြောင့်အကျိုးဖြစ်တာပဲဒါတွေဟာဖြစ်ပြီးပြက်တာပဲ။အကြောင်းကျိုးလို့လည်းမသိဘူးဖြစ်ပြီးပြက်တယ်လို့လည်းမသိတော့အဲ့ဒီပေါ်မှာသွားပြီးတော့ ငါမမြင်နေတာကြီးကိုမြင်ရတာဒေါသတွေဖြစ်လိုက်တာငါဒီလူကို တွေ့ရတာတော့စိတ်ထဲမှာ တနှုတ်နှုတ်နဲ့ဆင်းရဲတဲ့ဒေါသဖြစ်ပြီးအဲ့ဒါဒုက္ခဝေဒနာအဲ့ဒီဒုက္ခဝေဒနာဒီဘာလဲမြဲသလားမမြဲဘူးဝေဒနာဒုက္ခဝေဒနာလဲခံစားပြက်အဲ့ဒီလိုခံစားပြက်တဲ့အနိစ္စလက္ခဏာကို မရှုလိုက်နိုင်ရင်ပဋိက္ခနုတ္တယကိန်းတာပေါ့တခါကြီးတဲ့ပဋိက္ခဆိုတော့ဒေါသလို့ပြောတာ ဒုက္ခဝေဒနာမှာမှမရှုဘဲထားတိုင်းထားတိုင်းဒီဒေါသတွေဖြစ်နေတယ်အဲ့ဒီဒေါသကြီးကလည်းအခုချိန်နာမသိတာသေကာနာနေကြတော့ကိုမကြိုက်တဲ့လူမျက်စိကနေမြင်ပြီးတော့တခါတည်းမုန်းနေတဲ့လူတွေကိုမြင်ပြီးတော့တတ်ခံရလို့ပဲသေရသေရဘယ်အကြောင်းနဲ့သေရသေရအဲ့ဒီဒေါသစိတ်ကလေးနဲ့သေသွားရင်သွားရောငရဲပုံဆင်းရတယ်ဒါပုထုဇဉ်တွေပြောတာနော် ပုထုဇဉ်တွေမှာဒီဒေါသစိတ်ကလေးနဲ့သေသွားရရင် အဲ့ဒါအပယ်လေးပါးကိုကြာသွားတယ်ငရဲကိုရောက်တာအဲ့ဒေါသကြောင့်ရောက်တာအဲ့ဒါကြောင့်မို့တခါရေးတဲ့ဒုက္ခဝေဒနာမျက်စိမှာပေါ်တယ်ပေါ်တိုင်းပေါ်တိုင်းမှာမရှုဘာဖြစ်လဲမရှုတဲ့ဒေါသတွေဖြစ်တာပေါ့တခါရေးတဲ့အဲ့ဒါမရှုလိုက်သည့်အတွက်နော်တတိမမူလိုက်သည့်အတွက်ဥစ္စနတို့တွေမှာအဲ့ဒီဒေါသစိတ်ကြီးတွေဖြစ်ရတယ်အဲ့တော့ဒေါသစိတ်မဖြစ်ချင်းဘာလို့ရမှာလဲဩဒုက္ခဝေဒနာလဲခံစားပြဲ ဒုက္ခဝေဒနာလေးပေါ်တယ်ခံစားပြက်ပါလားခံစားပြက်တဲ့အနိစ္စလေးကိုပဲသူကမြင်အောင်တတိထားရှုမှာအော်အလယ်လတ်ဖြစ်နေတဲ့ဥပ္ပခဝေဒနာအဲ့ဒီအလယ်လတ်ဖြစ်တဲ့ဒုက္ခမဟုတ်ဒုက္ခမဟုတ်တဲ့ဥပ္ပခသဘောလေးပေါ်မှာမရှုနိုင်ရင်ရောတခါကြီးဘာဖြစ်မှာတော့နော်အရှင်မဘာဖြစ်မှာတော့ဟိုကတခါကြီးကမေးလိုက်တာဥပ္ပခဝေဒနာမရှုရင်တခါကြီးဥပ္ပခဝေဒနာမရှုရင် အဝိဇ္ဇာနုတ္တယဆိုမောဟကြီးကိန်းသွားမှာပေါ့တဲ့မသိမှုကြီးဖြစ်နေတာပေါ့အဲ့ဒီမောဟကြီးကလည်းဘာဖြစ်တာလဲအဲ့ဒီမောဟကြီးနဲ့မျောပြီးတော့ဒေဂာနာနေကြတော့အိုးဟိုရောက်ဒီရောက်တခါတည်းဟိုပင်လယ်ကမ်းခြေတွေသွားဟဲလှတယ်ဟဲဟိုတော့ဟိုတောင်နေသွားဟကြည်ဟာပြုတ်ဟာနဲ့လောက်ခဲ့တာတွေကဒေဂာနာနေကြအဲ့ဒီတောကြီးတွေအဲ့တောင်ကြီးတွေအဲ့ဒါကြီးတွေလည်းပေါ်လာရောကဲ ရုပ်လို့လည်းမရှုတတ်ဘူးနာမ်လို့လည်းမရှုတတ်ဘူးသွားပြီပင်လယ်ပြင်မြင်တော့ရေတဲ့ငါးဖြစ်ဖားဖြစ်တလိษံတွေသွားဖြစ်ရတယ်ဟောအဲ့ဒါမောဟကြောင့်သေရင်တလိษံပုံဆင်းတယ်လို့ပြောတာကြောင့်မို့ဦးဇင်းတို့ကဝိပဿနာ အလုတ်ဆိုတာဉာဏ်အလုတ်ဝိပဿနာဆိုတာနော်ဉာဏ်အလုတ်ဟောဒီခန္ဓာကိုယ်ကြီးကို မတွယ်မတားအောင် ရှုရတဲ့အလုတ်ခန္ဓာကိုယ်ကြီးကိုခင်မင်မှုတဏှာကိုပယ်တဲ့အလုတ် ရုပ်လို့သိအောင်ရှုရမယ်နာမ်လို့သိအောင်ရှုရမယ်ဝေဒနာလို့သိအောင်ရှုရမယ်အကြောင်းအကျိုးတွေကိုဆင်ញင်သုံးသပ်နိုင်ရမယ်အဲ့ဒီလိုအော်အကြောင်းကြောင့်အကျိုးဖြစ်နေတဲ့သဘောတရားတွေပဲဒါကြီးကရုပ်ပဲဒါကြီးကနာမ်ပဲဒီဟာက ဝေဒနာပဲဒါတွေကဖြစ်နေတယ်ဒါပြက်နေတယ်ဆိုတာကိုသိထားနိုင်တဲ့အသိဉာဏ်ရရဲ့ဦးဇင်းတို့တွေသာသနာနဲ့တွေ့ရကြုံနှပ်ပြီးလူဖြစ်ရကြုံနှပ်ပြီးသေခါနာနီးအချိန်မှာဘသူမှအားကိုးလို့မရဘူး မြတ်စွာဘုရားလည်းကြွပေးတယ်မှာမဟုတ်ဘူးဘုရားလည်းပြိဋိဘံပြုသွားတယ်ယဟန်တော်တွေကလည်းဒကာကြီးတို့နာအချိန်တိုင်းဘယ်သူမှအပြစ်လာနေပေးနိုင်မှာမဟုတ်ဘူးဘာလို့လဲဆိုတော့ကိုကလည်းဘယ်နေရာတေးရမယ်မသိဘူးဘယ်အချိန်တေးရမယ်မသိဘူးအဲ့ဒီလိုမသိခြင်းတရားတွေနဲ့နေနေရတဲ့ဘဝမှာဒကာကြီးတို့ဒကာမကြီးတို့တရားဟာအခုကိုကိုကို လက်ကင်ထားနိုင်အောင်လို့ဦးဇင်းအခုသေးသေးချာချာဦးဇင်းသိတဲ့လောက်ကိုဒကာဒကာမတို့ဦးဇင်းရှင်းပြ ဒီတရားကိုသေးသေးချာချာလေးလက်ကင်ထားပြီးဟာဒီဝေဒနာနုပတနာတာဒကာကြီးတို့ရှုတတ်အောင်လုပ်တာတေကာနာနီမှာဒီနီးနဲ့တာရှုပြီးဘဝတစ်ခုဏိကုံးချုပ်ဒီကြားမက်ဖို့မရလေတေကာနာနီ နောက်ဆုံးမှာအသေးတတ်တယ်နိဗ္ဗာန်မက်ဖို့ကိုအခုပြောသလိုမြတ်စွာဘုရားကမင်းတို့နတ်ဖြစ်တာ နောက်ကြလေအောင်မယ်ဒီဖြစ်ပျက်ဝေဒနာရဲ့အဖြစ်ပျက်တွေ ရုပ်နိုင်ရဖြစ်ပြက်နေတာရှုပြီးတာသေစားဦးဇင်းတို့အသေးတတ်တယ်နော်အဲ့ဒီအတွက်ကိုသေးသေးချာချာခုဦးဇင်းတို့ပြင်ဆင်မယ်နော်ပြင်ဆင်မယ်ဒါကြောင့်မို့အခုမျက်စိတစ်ခုပဲဦးဇင်းချက်ပြီးပြောနေတယ်အဲ့ဒီတော့မျက်စိမှာ မျက်စိအကြည့်ရုပ်ရဲ့အဆင်းရုပ်ရဲ့ရုပ်နှစ်ခုတိုက်ပြီးအဲ့ဒါဒီရုပ်တရားအဆင်းရုပ်တရားလည်းဖောက်ပြန်နေတယ်မျက်စိရုပ်ကလည်းတစ်ခုပြီးတစ်ခုပြောင်းပြောင်းပြောင်းပြောင်းမြင်နေတယ်မျက်စိအကြည့်ရုပ်ကလည်း ဖောက်ပြန်တတ်တဲ့ရုပ်တရားအစိရုပ်တရားလည်းဖြူလိုက်မဲလိုက်ဝင်လိုက်ဝါလိုက်ပြောင်းလဲနေရတဲ့သဘောတရားတွေနော်အစိရုပ်ကလည်းဖောက်ပြန်ပြောင်းလဲတယ်မျက်စိအကြည့်ရုပ်ကလည်းဖောက်ပြန်ပြောင်းလဲတယ်ရုပ်သဘောဆိုတာဘာလဲဖောက်ပြန်တတ်တယ်ပြောင်းလဲတတ်တယ်အဲ့ဒါဒီရုပ်အဲ့ဒါကိုခန္ဓာဖွဲ့တော့ရူပခန္ဓာရုပ်တရားနော်ဖောက်ပြန်တတ်သောသဘောအစုလို့အဲ့ဒါကို ခန္ဓာဖွဲ့လိုက်တာနော်မျက်စိမှာဖွဲ့လိုက်တာနော်ဟောက်ပြန်တတ်သောသဘောအစုအဲ့ဒီကနေပြီးတော့သွားသွားသိတဲ့နာလေးကိုဝိညာဉ်နဲ့ခန္ဓာဆိုပြီးသူကဖွဲ့လိုက်ပြီနော်ဟောက်ပြန်တတ်တဲ့သဘောကို သွားသွားသိလို့သိတတ်တဲ့နာသဘောကိုဝိညာဉ်နဲ့ခန္ဓာသိတတ်တဲ့ဝိညာဉ်နော်အဲ့ဒါလေးခေါ်လိုက်ပြီးဖောက်ပြန်တာကယုတ်အဲ့ဒီယုတ်ကိုခန္ဓာဖွဲ့တော့ရူပခန္ဓာ သွားသွားပြီးသိတဲ့နံတရားလေးအဲ့ဒီနံတရားလေးကိုခန္ဓာဖွဲ့တော့ဝိညာဉ်နဲ့ခန္ဓာအဲအဲ့ဒီရုပ်နဲ့နာနဲ့တထက်ဖြစ်ပြီးတထက်ပေါ်သွားတဲ့အပေါ်မှာဖခင်ကတော့ဖတ်တာလို့ကြားထဲမှာပြောတယ်အခုခန္ဓာ၅ပါးခွဲတဲ့အခါကျတော့ဖတ်တာကိုထားခဲ့ဖတ်တာကိုမရည်ရွက်တော့နဲ့ဖောက်ပြန်တတ်တဲ့သဘောစုရူပခန္ဓာဒီဘက်ကသိတတ်တဲ့သဘောစုဝိညာဉ်နဲ့ခန္ဓာ အဲ့ဒီပေါ်မှာရုပ်နဲ့နာနဲ့ပေါ်မှာတထထက်ဖြစ်တထထက်ပြက်တဲ့အပေါ်မှာသွားပြီးခံစားလိုက်တာဝေဒနာခန္ဓာဆိုပြီးတော့ဝေဒနာကိုခန္ဓာတစ်ခုဖွဲ့လိုက်နော်စောကစောစောကတမျိုးကရုပ်တရားရူပခန္ဓာနံတရားကိုဖွဲ့လိုက်တာကဝိညာဉ်နဲ့ခန္ဓာနံတရားကိုဖွဲ့လိုက်တာဒီနောက်ခန္ဓာ၃ပါးကစေတသိက်တွေကိုဖွဲ့ဝေဒနာဆိုတဲ့စေတသိက် ခံစားတတ်တဲ့သဘောလေးကို ဝေဒနာခန္ဓာဘယ်ပေါ်မှာခံစားတာလဲရုပ်နဲ့နာနဲ့အပေါ်မှာခံစားတာရုပ်နဲ့နာနဲ့အပေါ်မှာခံစားတာကိုဝေဒနာခန္ဓာလို့ဖွဲ့လိုက်ပြီနော်ဝေဒနာရဲ့သဘောပါလဲခံစားတာခံစားတဲ့သဘောလေးအပေါ်မှာဥဒ္ဒနောကခံစားပြက်ခံစားပြက်ခံစားပြက်လို့မရှုနိုင်တော့ဘာလာလဲဆိုတော့ဒါကတော့တင်းတယ်ဒါကတော့တောက်တယ်ဒါကတော့ယောက်ျားဒါကတော့မိန်းမဆိုပြီးတော့ တင်ညာပေးတာကတင်ညက်ခန္ဓာဝေဒနာခန္ဓာတင်ညက်ခန္ဓာတင်ညာပေးတာယောက်ျားမိန်းမခွေကြောင်ကြက်ငှက်တင်ညာပေးတာတင်ညက်ခန္ဓာအဲ့ဒီပေါ်မှာ လောဘတွေဒေါသတွေမောဟတွေဥပါဒဏ်တွေဖြစ်ရတာက သင်္ခါရခန္ဓာခန္ဓာဘယ်နှပါတော့၅ပါးမျက်စိနဲ့အစင်းနဲ့တိုက်တိုင်းတိုက်တိုင်းတိုက်တိုင်းအဲ့ဒါပေါ်စေခန္ဓာ၅ပါးလို့မှတ်ခဲ့ပါ မျက်စိနဲ့အစဉ်တိုက်တိုင်းတိုက်တိုင်းမှာအဲ့ဒီခန္ဓာ၅ပါးပေါ်နေတယ်ပေါ်တိုင်းပေါ်တိုင်းမှာအဲ့ဒီခန္ဓာ၅ပါးလုံးဖြစ်ပြီးပိဿသမုပ္ပါဒ်ကြီးလဲလဲလဲလဲသွားတာအဲ့ဒါဘာကြောင့်လဲဆိုတော့ဝေဒနာမှမဖြတ်တတ်လို့เนาะဒီနဲ့ဆင်းနဲ့တိုက်လိုက်တယ်တိုက်လိုက်တာလေးဩဒါဝေဒနာပါလားလို့မသိဘဲနဲ့ယောက်ျားလို့သိတယ်မိန်းမလို့သိတယ်ခွေးလို့သိတယ်ကြောင်လို့သိတယ်လူလို့သိတယ်အဲ့ဒီသိတော့အဲ့ဒီပေါ်မှာဆွဲလန်းသွားတဲ့ပါဒဏ်ကြီးဖြစ်တယ် နအစဉ်ကြီးလဲသွားတာရုပ်တရားလို့မသိလိုက်ဘူးနာမ်တရားလို့မသိလိုက်ဘူးဝေဒနာလို့မသိဘူးသင်ညာလို့လည်းမသိလိုက်သင်္ခါရလို့လည်းမသိလိုက်ပဲနဲ့မျက်စိနဲ့အရင်တစ်ချက်မြင်တာနဲ့အဲ့ဒါခန္ဓာ၅ပါးဖြစ်ပြီးချုပ်ခန္ဓာ၅ပါးဖြစ်ပြီးချုပ်နားနဲ့အတန်နဲ့ကြားရင်လည်းအဲ့ဒီတိုင်းပဲခန္ဓာ၅ပါးဖြစ်ချုပ်နှာခေါင်းနဲ့နတ်နဲ့တွေ့လဲခန္ဓာ၅ပါးဖြစ်ချုပ်စားနေရင်လည်းခန္ဓာ၅ပါးဖြစ်ချုပ် အတွေ့အထိတွေတင်းတယ်တောင်းတယ်ပူတယ်ပေါ်လာရင်လည်းတစ်ချက်ပေါ်တိုင်းပေါ်တိုင်းမှာခန္ဓာ၅ပါးဖြစ်ဖြစ်ပြီးတော့ချုပ်ချုပ်သွားတယ်မနှောနဲ့ဓမ္မနဲ့ပေါင်းစုံမှုဖြစ်တဲ့အခါမှာအတွေ့ထဲမှာလည်းအဲ့ဒီခန္ဓာ၅ပါးဖြစ်ဖြစ်ပြီးချုပ်ချုပ်သွားတယ်အဲ့ဒါကပေါ်ဇဲခန္ဓာ၅ပါးလို့မှတ်ခဲ့ပါအဲ့ဒီပေါ်ဇဲခန္ဓာ၅ပါးထဲမှာမှဦးဇင်းတော်ကအခုအဲ့ဒီဝေဒနာကိုမှတ်ပါအဲ့ဒီတော့ဝေဒနာကိုလွယ်အောင်မှတ်ရင်တော့ဦးဇင်းတို့ တင်တာလဲမြင်တာလဲဝေဒနာလို့တန်းသိထားဝေဒနာခန္ဓာကိုအရင်ဆုံးတင်လိုက်တမာတိနဲ့နော်ဝေဒနာနံခံစားပြက်တာလေးတန့်ရှုဖို့ကတမာတိလိုတယ်တမာတိမရှိရင်မရဘူးမတွေ့နိုင်မတွေ့နိုင်တဲ့အခါကျတော့ဒီဝေဒနာနုပဒနာဝက်ကိုရှုရှုမှတ်ချိန်ရင်တော့ဒါဦးဇင်းတို့အခုမူလတိုင်းဆရာတော်ကြီးပေးတဲ့အဲ့ဒီနေရတော့ဦးဇင်းအကြိုက်ဆုံးပဲနော်မူလတိုင်းဆရာတော်ကြီးက ပေးတယ်တင်တာလဲဝေဒနာညင်တာလဲဝေဒနာကြားတာဝေဒနာဆိုတမာတိတကူကိုတင်နေဟောအဲ့ဒီကနေစွန်းလွန်းဆရာတော်ကြီးကပေးတာကြတော့ဘယ်ကို तू ကပေးတာလဲဆိုတော့ကာယတကားကစောင့်ကြည့်ဒါတကယ်တရားထူးရတဲ့ပုံကိုကြီးတွေသူတို့ပေးတဲ့အဆုံးမတော့အင်မတန်မှတ်သားစရာကောင်းတာ မျက်စိကလည်းရှုရမှာမှန်တယ်တဲ့နားကလည်းရှုရမှာမှန်တယ်နှာခေါင်းရောဓာရ6ပေါက်အကုန်တရားရှုရမှာဒါပေမဲ့ညံကမျက်စိတို့နားတို့နှာခေါင်းတို့ကညံမလိုက်နိုင်ဘူးတဲ့ဘာလို့လဲညံနေနှုတ်နှင်းလွန်းလို့မျက်စိကနေအဆင်းနဲ့အများကြီးပြင်ပြီးမှကိုကတတိယတစ်ချက်ရတာမရှုနိုင်လို့တဲ့အဲ့ဒီတော့ဘယ်ကစောင့်ရှုလဲဆိုတော့ဟောကာယတကားကစောင့်ရှုတယ်ဒါဆိုလုံးဆရာတော်ဘုရားကြီးပေးခဲ့တဲ့အဆုံးအမလေးနော်ကာယတကားမှာ ပေါ်လာတဲ့ဥစဉ်တို့ကြာကြာလေးထိုင်လိုက်တဲ့ခါကျတော့တင်းနာတွေပေါ်လာတယ်တောက်နာတွေပေါ်လာတယ်ပူတာတွေပေါ်လာတယ်ကြိုက်တာတွေပေါ်လာတယ်ရိတ်ရိတ်တွေရွာရွာတွေမောမောတွေအော်တမာတိရှိရှိသလိုပေါ်လာအဲ့ဒီပေါ်လာတဲ့သဘောလေးပေါ်မှာဩဒါကာယအကြည်ဓာတ်ကလည်းရုပ်တရားဖုဒ္ဓပဓာတ်တွေအတွေ့အထိတွေကလည်းရုပ်တရားတွေဒီရုပ်တရားတွေပေါင်းစုံတဲ့အခါမှာသွားပြီးသိတာနံတရားလေးကသွားသိတာဒီပေါ်မှာသုံးခုပေါင်းစုံလို့ဖတ်တာဖြစ်ပြီးခံစားတာပဲလို့ညာကသိပြီးတော့မှ တခါတည်းအော်ပူလာတာပေါ်တော့လဲဝေဒနာကိုကသိထားလိုက်ဝေဒနာလို့ပဲအရင်သိကြိုက်တာလေးပေါ်တော့လဲဝေဒနာပါလားတင်းတာလေးပေါ်တော့လဲဝေဒနာတင်းတယ်တင်းတယ်တင်းတယ်လို့မမှတ်နဲ့နော်တင်းတယ်တင်းတယ်ဆိုရင်မှခန္ဓာ၅ပါးမှာဘယ်ခန္ဓာရောက်သွားပြီလဲတင်ညက်ခန္ဓာရောက်သွားပြီနော်တင်းတယ်တင်းတယ်ဆိုရင်တင်ညာပေးတယ်ပူတယ်ပူတယ်ဆိုတင်ညာပေးပြီနော်ကြိုက်တယ်ကြိုက်တယ်ဆိုတင်ညာပေးပြီနော်အဲ့ဒီတင်ညာဟိဝိပ္ပံလာတိအဲ့ဒီတင်ညာတွေ ဖောက်ပြန်နေတာတင်ညာတွေအပိမှားနေလို့အဲ့ဒီတင်ညာပေါ်မှာသွားပြီးတော့မြန်နောက်ကလောဘဒေါသတွေသွားဖြစ်လိုက်ရင်အဲ့ဒါအပယ်ဆင်းသွားမယ်စိတ်နော်အဲ့ဒါကြောင့်မို့အပြေသွားမယ်စိတ်အပယ်သွားမယ်စိတ်ဒါကဝိပဿနာရှုတဲ့စိတ်ဒီစိတ်ကိုလည်းဦးဇင်းတို့ကကွဲမှာဖြစ်မှာနော်တရားရှုတဲ့အခါပူပူတယ်မှတ်အေးအေးတယ်မှတ်ဆိုတာကတမထအရာမမှတ်လို့ရတယ်နော် သမထယာမှာကြွာရင်ကြွာတဲ့သည့်လှမ်းရင်လှမ်းတဲ့သည့်ချရင်ချတဲ့သည့်ထိရင်ထိတဲ့သည့်အဲ့ဒါသမထယာမှာအကုန်လုံးမှတ်လို့ရတယ်ပူတာပေါ်ပူတယ်လို့သိလိုက်ပါအေးတာပေါ်အေးတယ်လို့သိလိုက်ပါအဲ့ဒါကသမထအနေနဲ့တမာတိရအောင်ပွားနေတဲ့အချိန်တုန်းကရှုလို့ရတယ်နော်ဝိပဿနာရှုတဲ့အခါကျတော့အမှန်မြင်ရမယ်နော်ဝိပဿနာရှုတဲ့အခါကျတော့အမှန်မြင်ရမယ်ဒါဆရာတော်ဘုရားကြီးတွေတကယ် ဟိုအခုပြောသလိုသူတို့သေးသေးချာချာခွဲချမ်းပြီးပြထားတဲ့လမ်းတွေနော်အဲ့တော့ပြထားတဲ့မြတ်စွာဘုရားလည်းဒီမှာအခုခန္ဓာ၅ပါးထဲမှာဒါအခုဝိပဿနာရှုပြီဆိုတဲ့အခါကျတော့တင်ညာပေးရင်ပူတယ်တောက်တယ်လို့ဝေဒနာပေါ်မှာတင်ညာပေးရင်သင်္ခါရဒီအကုန်လုံးလောဘဒေါသမောဟဖြစ်မှာဒါခန္ဓာ၅ပါးနဲ့လည်းကြည့်ဘုရားဟောထားတာနဲ့လည်းအဲ့တော့ဒီပေါ်မှာတမထအနေနဲ့တုန်းကမှတ်ခဲ့တာကကြွားတယ်တီးတယ်လှမ်းတယ်တီးတယ်ခြားတယ်တီးတယ်အကုန်မှတ်လို့ရတယ် ပူရင်ပူတယ်လို့သိအေးအေးတယ်ဆိုဒါပေမဲ့ဝိပဿနာရှုတော့မယ်ဆိုတော့အဲ့ဒီခန္ဓာကိုယ်ပေါ်ပေါ်လာတယ်ပူရင်ပူတယ်ပေါ်လာတယ်ပူတယ်ပူတယ်ပူတယ်မှတ်ရင်ဘာဖြစ်လာမလဲဒေါသကြီးဖြစ်လာတာဒေါသကြီးဖြစ်လာတာဦးဇင်းတို့ဒီမှာတော့ကဒကာကြီးတယောက်သူ့အမကသူကကင်ဆာဖြစ်တော့ပူတယ်ပူတယ်ပူတယ်နဲ့ဩနေတော့သူ့အမကအဲ့ဒါနဲ့ငါမောက်ပူရင်ပူတယ်မှတ်ပူရင်ပူတယ်မှတ်ဆိုတော့ ပိုးပူတယ်ပိုးပူတယ်လို့ပြောတယ်တဲ့ဟိုကပူလို့မှပူပါတယ်ပြောနေပါတယ်ဆိုပူပူတယ်မှတ်ဆိုတော့ဟိုကပိုးပူတယ်ပိုးပူတယ်អော်ရောအဲ့တော့ဘာဖြစ်ဒေါသတွေဖြစ်လဲအဲ့တော့တင်ညာအပေးမလို့နော်ကြိုက်ရင်ကြိုက်ပါတယ်ပြောနေပါတယ်ကြိုက်ကြိုက်တယ်မှတ်ကြိုက်ကြိုက်တယ်မှတ်ဆိုတော့အဲ့ဒါတင်ညာပေးမလို့အဲ့ဒီလိုအမှတ်မခိုင်းနဲ့ဘာလို့လောက်ရမှာလဲဒါသူတစ်ပါးဖြစ်နေရင်လဲသိအောင်လို့နော်ကိုရှင်မှာဒုက္ခဖြစ်နေတယ်ညင်ညူအော်ဟစ်ပြီးတော့ ကဲပါအောင်မောတယ်ကြက်တယ်ပူတယ်ပူတယ်အောနေပူတယ်လို့မမှတ်နဲ့ဝေဒနာလို့သိထားဘုရားကဝေဒနာလို့ပြောတာတင်းတဲ့သဘောတွေပေါ်လာတာကိုဘုရားကဒီပေါ်မှာခံစားမှုသဘောဝေဒနာကြိုက်တဲ့သဘောသဘောပေါ်ပြတာနော်ဟိုရုပ်ကပေါ်ပြတာနော်အဲ့ဒီကြိုက်တာယူဝေဒနာလို့ခေါ်တာမဟုတ်ဘူးနော်အဲ့ဒါလည်းကြွဲအောင်မှတ်ထားအောင်ဦးဇင်းတို့မြန်မာရဲ့အခေါ်အော်ကမအကုန်လုံးကဝေဒနာလို့သုံးလိုက်တဲ့အခါကျလူတိုင်းက အမလေးဝေဒနာတွေနှိမ့်ဆက်လိုက်တာကြိုက်တယ်ခဲတယ်ဝေဒနာလို့ထင်တာဝေဒနာဆိုတာက စိတ်မှာပေါ်တဲ့ခံစားမှုလေးကိုပြောတာဒီကရုပ်ကြီးကဖောက်ပြန်တာတင်းတယ်ရုပ်တောင်းရုပ်ပူရုပ်အေးရုပ်ကြိုက်ရုပ်အဲ့ဒါကရုပ်ကဖောက်ပြန်တဲ့သဘောအဲ့ဒါကိုသွားပြီးတော့ဝေဒနာလို့သွားပြီးတော့မှားပြီးတော့ထင်ထားတာနော်ဦးဇင်းတို့အခုဖះဟောတဲ့ပြောတဲ့ဝေဒနာဆိုတာစိတ်မှာပြောတာစိတ်ထဲမှာဝေဒနာကိုတမာရီတင်တာဝေဒနာလို့ နှလုံးအရင်သွင်းလိုက်တာအော်ယောဂဖောက်ပြန်တဲ့သဘောနာငါပြောင်းညွတ်တတ်တဲ့သဘောဒီယုံနဲ့ဒီနာပေါ်မှာခံစားတတ်တာကဝေဒနာပါလားခံစားမှုဝေဒနာလို့သိရင်သမထပဲရှိသေးရဲ့နော်ဝေဒနာရဲ့အပြက်ကိုမြင်မှဝိပဿနာအဲ့တော့ဦးဇင်းတို့ကဝိပဿနာရှုမှာဒါပေမဲ့ဝိပဿနာရှုတဲ့အခါကျတော့ဒကာဒကမတွေဒီပေါ်မှာမရှုနိုင်မှာစိုးလို့နော်ဒါဟိုဆရာတော်ဘုရားကြီးက တိုင်းဆရာတော်ဘုရားကြီးကအဲ့ဒီလိုတင်ရှုဆိုတော့အဲ့လိုလှုပ်ရှုလိုက်တဲ့အခါကျတော့ရှုနိုင်တယ်အဲ့ဒီကျတော့တခါတည်းတင်းတာလေးပေါ်တယ်စိတ်ကတင်းတယ်လို့ဆရာစိတ်ကသိတယ်နောက်ကစိတ်ကဝေဒနာလို့ပြောင်းလိုက်တာပူတာလို့ပေါ်လာတယ်နောက်ကစိတ်ကဝေဒနာလို့ပြောင်းလိုက်တာကြိုက်တယ်လို့ဆရာစိတ်ကသွားသိတယ်နောက်ကစိတ်ကအော်ကြိုက်တယ်ပေါ့ဝေဒနာပါလားအဲ့ဒီလိုနီးလေးနဲ့ရှုကြည့်တဲ့အခါကျတော့ तू ကရှုနိုင်တယ်နောက်ပိုင်းကျအဲ့မှာစိတ်ထဲမှာခံစားတဲ့ဝေဒနာလေးရဲ့ပြက်ပြက်ပြက်ပြက်ပြက်ပြက်သွားတာလေးနောက်ပိုင်းတမာရီအားကောင်းလာတော့မှ तू ကမြင်ရတာ အစာပိုင်းကကျတော့ကြည်တယ်ဦးစင်းဆိုရင်ခန္ဓာကိုယ်ရိပ်ရိပ်ရောရောမောမောတွေကိုကြည်တာ哦တရိပ်ရိပ်တမောမောတွေကဖြစ်တာတွေကမြန်လို့တော့ဘောင်းဘောင်းဘောင်းဘောင်းဘောင်းနဲ့ကြည်နေတဲ့အခါကျတော့တရိပ်ရိပ်တဖွာဖွာကြီးနဲ့ဒီခန္ဓာကိုယ်ကြီးကဖြစ်ပြက်နေတာကြီးကိုပြည့်တဲ့အခါကျတော့အနိစ္စရှုတုံးကရှုလို့ရဝေဒနာရဲ့အပြက်ကို ရှုမယ်ဆိုတဲ့အခါကျတော့ဉာဏ်ကမလိုက်တော့အဲ့ဒီပေါ်မှာသွားပြီးတော့အပြက်ကြီးတော့မြင်တယ်ဒါပေမဲ့ခံစားမှုရဲ့အပြက်လို့ မမြင်မဲနဲ့ရုပ်ပြက်ကိုပဲမြင်နေတာဒါဥစဉ်ခုရှုနေရင်းနဲ့ရုပ်ပြက်ကြီးကတော့ဖောဖောဖောဖောဖောဖောဖောဖောရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့ဒီရုပ်ပြက်ကြီးကတော့မြင်တယ်ဒါပေမဲ့အဲ့နာငေါ်ရှုတဲ့အခါမရှုနိုင်ဘူးဖြစ်နေနာငေါ်ရှုတဲ့အခါကျဩဒါကြောင့်မို့ဆရာတော်ကြီးကဒီနေရာမှာဝေဒနာလို့တင်နော်ရုပ်ကိုလည်းမကြည့်တော့နဲ့ရုပ်ကိုလည်းမကြည့်တော့နဲ့နာမ်ကိုလည်းမကြည့်တော့နဲ့ဝေဒနာလို့တင်ဆိုပြီးတော့ဝေဒနာခန္ဓာပေါ်မှာ तू တင်ပေးလိုက်တာ အဲ့ဒီကြတော့မှဝေဒနာဝေဒနာဝေဒနာဆိုပြီးလိုက်သိတာရိတ်ကလေးရိတ်ကလေးပေါ်လိုက်တဲ့ဝေဒနာလေးတပါလားဝေဒနာပါလားဝေဒနာပါလားဆိုပြီးတော့တရိပ်ရိပ်နဲ့ပေါ်တဲ့အပေါ်မှာဝေဒနာပေါ်မှာတမာတိကိုပြန်ယူလိုက်တာစိတ်ကိုဝေဒနာလို့ပြောင်းပြီးတော့ဝေဒနာပါလားဝေဒနာပါလားဆိုပြီးတော့တခါတည်းရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ပေါ်တာလေးဝေဒနာဝေဒနာဝေဒနာဆိုပြီးတော့အဲ့လိုလေးနှလုံးသွင်းပြီးတော့ရှူရဲရှူရဲနဲ့ကြောတမာတိကတီလာတဲ့အခါကျတော့ အဲ့ဒီကြတော့မှစိတ်ထဲမှာခံစားပြက်ခံစားပြက်ခံစားပြက်ကသွားနိုင်တာ။အော်ဒီနည်းလေးကတော်တော်ကောင်းတာပဲ။ဒါကိုယ်တိုင်လုပ်ကြည့်တော့မှ နော်။ဝေဒနာနဲ့အဲ့လိုရှုတဲ့နည်းကဒီတိုင်းတန်းပြီးတော့ရိပ်ရိပ်ရိပ်ရိပ်ခံစားကိုယ်ရဲ့ဖြစ်နေတာတွေတဖွာဖွာတွေကတော့မြင်နေတယ်ဒီပေါ်မှာခံစားတာကိုမြင်အောင်ကိုကြည့်လို့ကိုမရဘူးဖြစ်နေတာ။ဉာဏ်ကမလိုက်တာတမာရီကနှုနေတာ။နော်။တမာရီကနှုတော့ဉာဏ်ကမလိုက်တော့ အဲ့ဒီနီးအရန်ကောင်းပါတယ်အဲ့ဒီမှာဝေဒနာလို့ပဲနှလုံးသွင်းလိုက်တာအဲ့ဒီဝေဒနာလို့လည်းနှလုံးသွင်းတော့ဝေဒနာပေါ်မှာတမာရိယာနေအဲ့ဒါတမထအဲ့ဒီကြတော့မှဘေးမှဝေဒနာနာရဲ့ခံစားပြက်တာလေးရှုလိုက်တာအဲ့ဒီကြမှာအော်စိတ်ထဲမှာကောင်းတာလေးခံစားလိုက်ဆိုးတာလေးခံစားလိုက်အော်ခံစားတဲ့သဘောလေးခံစားပြက်ခံစားပြက်ခံစားပြက်ဆိုဝေဒနာရဲ့အနိစ္စလည်းရှုလိုက်တော့အဲ့ဒီပေါ်မှာဝေဒနာမှတဏှာမကူတော့ ตายาတဲ့ဒုက္ခဝေဒနာလည်းမဖြစ်တော့ဘူးဒုက္ခဝေဒနာလည်းမဖြစ်တော့ဘူးဆိုတော့ဒုက္ခဝေဒနာရဲ့နောက်မှာအနိစ္စရှုလိုက်တော့လောဘကတ်ခွင့်မရတော့ဒုက္ခဝေဒနာရဲ့အပြက်ကိုမြင်အောင်ရှုလိုက်တဲ့အခါကျတော့နောက်ကဒေါသကတ်ခွင့်မရတော့ဥပေက္ခဝေဒနာရဲ့အပေါ်မှာလည်းအနိစ္စရှုလိုက်တော့နောက်ကမောဟကတ်ခွင့်မရတော့ဘူးဆိုတော့အဲ့ဒီတော့ဦးဇင်းတို့ကတရားရှုတဲ့အခါမှာလောဘငြိမ်းဖို့ဒေါသငြိမ်းဖို့မောဟငြိမ်းဖို့ရှုတာ အခုဝေဒနာနုပဒနာကမ္မထံဆိုတော့အဲ့လောဘကိုတခါတည်းပယ်ဖို့ဒေါသပယ်ဖို့မောဟပယ်ဖို့ရှုတာဝေဒနာနုပဒနာဒါကြောင့်မို့ဝေဒနာနုပဒနာကမ္မထံကို ရှုတတ်သွားရင် သောတာပန်အမြန်ဆုံးဖြစ်တယ်လို့ပြောတာပရိစ္ဆေသမုပ္ပါဆက်ရက်ကိုရက်အောင်လုပ်တာမျက်စိနဲ့အစင်းနဲ့တိုက်တယ်ဟောမြင်တာလဲဝေဒနာ နားနဲ့အသံနဲ့တိုက်တယ်ကြားတာလဲဝေဒနာနှာခေါင်းနဲ့အနံတိုက်တယ်နာနာလဲဝေဒနာနော်ရှာနဲ့အရသာတွေ့ထိတယ်ဝေဒနာ ကိုယ်နဲ့အတွေ့အထိတွေ့ထိတယ်ပူတယ်ပေါ်တယ်တောက်တယ်ပေါ်တယ်တင်းတယ်ပေါ်တယ်ဘာပေါ်ပေါ်ဝေဒနာ မနှောနဲ့ဓမ္မနဲ့ပေါင်းစုံပြီးတော့တွေးလိုက်တယ်ဝေဒနာဝေဒနာခန္ဓာပေါ်မှာတင်ထားပြီးတော့ဝေဒနာလို့သိထားလိုက်တဲ့အရင်ဆုံးအဲ့လိုလေသိပြီးတော့မှဒီဝေဒနာနာရသဘောဟာတမာဒီလေးရှိလာတော့သိတယ်။အော်မြင်တာလေးကလည်းခံစားတယ် မြင်တာလေးပေါ်မှာခံစားတယ်ခံစားတာလေးကလည်းကောင်းတာခံစားတယ်ဆိုးတာခံစားတယ်အလယ်လက်ခံစားတယ်ဆိုခံစားပြက်ကြားတာလေးလည်းခံစားပြက်နားတာလေးလည်းခံစားပြက်စားတာလေးလည်းခံစားပြက်ပူတာလေးလည်းခံစားပြက်အေးတာလေးလည်းခံစားပြက်ဆိုပြီးတော့အိုးခံစားပြက်နေတာပဲရှိပါလားမနဲ့မိုးလျာနေမိုးချုပ်ဝေဒနာမခံစားတဲ့အချိန်တစ်ချိန်မှမရှိဘူးဒုက္ခခံစားရင်ခံစားမယ် ဒုက္ခမခံစားရင်ဒုက္ခခံစားမယ်ဒုက္ခမခံစားရင်ဥပ္ပခါခံစားမယ်အများအားဖြင့်ကတော့ဥပ္ပခါဝေဒနာနဲ့နေတယ်နော်နေနေတာအခုဦးဇင်းတရားဟောနေတာမြင်လိုက်တယ်မြင်မြင်ချင်းဥပ္ပခါဝေဒနာစဖြစ်တာအော်အပြီးမှအော်တရားဟောတာလေးကတော့ဒီနေ့ငါနှစ်သက်တယ်ဟောဒုက္ခဝေဒနာဖြစ်တာအော်ဒါဒီတရားတော့ငါမကြိုက်ပါဘူးဆိုရင်ဟောဒုက္ခဝေဒနာ ဖြစ်သွားတာအဲ့ဒါကြောင့်မို့ဥပ္ပခဝေဒနာအဖြစ်များပါတယ်တဲ့ကြောင့်မို့ ဒီနေ့ဦးဇင်းတို့ဒကာတော်မတွေဒီဝေဒနာနုပတနာရှုွက်ကိုကြားတိုင်းမြင်တိုင်းနံတိုင်းစားတိုင်းတွေးထိတိုင်းတရားထိုင်တိုင်းထိုင်တိုင်းမှာဆိုရင်လည်းအကုန်လုံးကြိုက်တဲ့အချိန်မှာရှုတတ်အောင်လို့ဦးဇင်းကဒီနည်းကိုယနေ့သင်ပေးခြင်းဖြစ်ပါတယ်เนาะဒါကြောင့်မို့ဦးဇင်းတို့ဒကာတော်မတွေကဩငါတို့ဒီဝေဒနာနုပတနာရှုနည်းကိုဒါအခုရှုတတ်သွားရင် ဒေဂာနာနီပူတယ်ပူတယ်လဲအောနေစရာမလိုတော့ဘူးကြိုက်တယ်ကြိုက်တယ်အောနေစရာမလိုတော့ဘူးเนาะကိုကိုကိုအောပူတာလဲဝေဒနာတင်းတာလဲဝေဒနာတောက်တာလဲဝေဒနာပါလားလို့ဝေဒနာပေါ်မှာနှလုံးသွင်းပြီးနေထအောင်လေ့ကျင့်တာเนาะပိုင်မိုင်နိုင်နိုင်တနေ့သေးကိုသေးရမှာယောဂဝေဒနာသူလည်းခံစားရမှာကိုလည်းခံစားရမယ်နုနုနဲ့သေးရမလားကြမ်းကြမ်းနဲ့သေးရမလားမသိဘူးเนาะအဲ့တော့ဘလို့ပဲသေးရသေးရ ဦးဇင်းတို့ကတော့လက်ကင်ကမ္မထံကိုအားကိုးရာရှိဖို့အရေးကြီးတယ်နော်ဒီကမ္မထံကိုအားကိုးပြီးတော့ကဲသူကသူဝေဒနာဘလောက်တက်ကြက်ကြက်မောမောဆောဆောကြက်တာလဲဝေဒနာမောတာလဲဝေဒနာပါလားဆိုးတာလဲဝေဒနာပါလားတက်တာလဲဝေဒနာပါလားပူတာလဲဝေဒနာပါလားဆိုပြီးတော့ဝေဒနာကိုဒလဇတ်တာနှလုံးသွင်းသွင်းသွင်းပြီးတော့ခန္ဓာကိုယ်ကြီးပေါ်မှာကြည်စမ်းပါသွန်လုံးဆရာတော်ကြီးပြောတဲ့ကာယတကားကစောင့်ရှုဆိုတော့အဲ့ဒါပဲ ခန္ဓာကိုယ်ကာယတကားပေါ်ကနေမှတင်တာတွေပေါ်လဲဝေဒနာတောက်တာလဲဝေဒနာကြိုက်တာပေါ်လဲဝေဒနာဆိုပြီးတော့ဝေဒနာဝေဒနာလို့နှလုံးသွင်းတင်းတယ်လို့နှလုံးမသွင်းနဲ့ကြိုက်တယ်လို့နှလုံးမသွင်းနဲ့ပူတယ်လို့နှလုံးမသွင်းနဲ့ချမ်းသာတယ်လို့နှလုံးမသွင်းနဲ့ဆင်းရဲတယ်လို့နှလုံးမသွင်းနဲ့မောတယ်လို့နှလုံးမသွင်းနဲ့ကြက်တယ်လို့နှလုံးမသွင်းနဲ့ဝေဒနာလို့နှလုံးသွင်းပြီး ဝေဒနာရဲ့အပြက်ကိုဒလဇတ်ရှူရှူရှူရဲရှူရဲနဲ့ဝေဒနာရဲ့အပြက်မြင်တော့အနိစ္စမြင်ပါပြီဟောဆင်းရဲတာမြင်တော့ဒုက္ခမြင်ပါပြီအစိုးမရတာမြင်တော့အနတ္တမြင်ပါပြီတဲ့အဲ့ဒီအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာနဲ့ဝေဒနာတစ်လုံးကိုရှုပြီးတော့နေတတ်မယ်ထိုင်တတ်မယ်သွားတတ်မယ်ဆိုရင်ဒီဘဝမှာဥစဉ်တို့လိုချင်တဲ့သောတာပတ္တိမကြီးတွေသဂရာဂါမိမကြီးတွေလည်းရနိုင်ပါတယ်ဝေဒနာကနေ တဏမကူအောင်မြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းမှာတတိတရားကို အမြဲတမ်းအားကောင်းအောင်ထားပါနော်ကိုကိုကိုတတိထားပြီးမြင်တာလေးပေါ်မှာငါတတိထားရှုမယ်မြင်တာလေးလဲဝေဒနာဒါအပြက်ကိုမြင်အောင်မကြည့်နိုင်သေးရင်ဝေဒနာလို့ပဲတင်နော်ကြားတာလေးလဲအတန်လေးကြားလိုက်တယ်ဩရှေ့အတန်ကလူတန်ခွေးတန်လို့ဖြစ်နောက်ကဝေဒနာပါလားမြင်တာလေးလဲလူလို့ခွေးလို့ကြောင်လို့သိရင်ဩဝေဒနာပါလား အဲ့ဒီလိုနဲ့မြင်နိုင်ကြားတိုင်းနားနိုင်စားတိုင်းမှာဝေဒနာတစ်လုံးကိုပဲနှလုံးသွင်းနှလုံးသွင်းနှလုံးသွင်းပြီးတော့ပြီးမှဩဝေဒနာဆိုတာနံတရားလေးဒီနံဆိုတာသူကသူစိတ်ထဲမှာခံစားပြီးတော့ပြက်ပြက်ပြက်ပြက်သွားတဲ့အနှိမ့်စသဘောပဲလို့ဝေဒနာရဲ့အနှိမ့်စကိုမြင်ပြီဆိုတာနဲ့ဒိဋ္ဌိလည်းပြုတ်ပါပြီเนาะလောဘတွေဒေါသတွေမောဟတွေဝင်ခွင့်မရတော့ပါဘူးပြိဿသမုပ္ပါကြီးကို ယက်တအောင်လုံနိုင်တဲ့ပုဂ္ဂိုလ်ဟာတတိအားတမာရီအားဉာဏ်ပညာအားကောင်းတဲ့လူဖြစ်ပါတယ်။ဒါကြောင့်ယနေ့ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေဒီအော်ငါတို့ဟာအခုလိုလူဖြစ်ရတဲ့အချိန်ကာလသာသနာနဲ့တွေ့ရတဲ့အချိန်ကာလကြီးတည်းမှာအော်အခုလိုဖျားဟောခဲ့တဲ့တရားတွေကိုတတိတမာရီဉာဏ်ပညာလက်ကင်ထားပြီးတော့ရှုပြီးတော့ကြိုးစားမယ်ဆိုတဲ့သဒ္ဓါစိတ်နဲ့ ကြင်ကြံကြိုးကုပ်ပွားများအားထုတ်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓုပါဗျာကဲအပေါ်ပါသွားခြင်းတဲ့လူများခဏအပေါ်ပါသွားလိုက်ပြီးရင်ဦးဇင်းတို့ဒီနေ့တရားထိုင်ကြအောင်မယ်နော်ခဏလောက်5မိနစ်လောက်အပေါ်ပါပါမယ်ပုဂ္ဂိုလ်သွားလိုက် ကဲမိမိတို့ထိုင်တဲ့ဣရိယာပုလေးကိုစိတ်တိုင်းကြအောင်ပြင်လိုက်ပါခြေထောက်နှစ်ခုကိုဖိမထားနဲ့ထပ်မထားနဲ့ခြေထောက်နှစ်ခုဖိထတာထပ်ထတာမလုပ်ပါနဲ့ဖြေချပြီးတော့ထိုင်ပါတက်တောင့်တက်တာထိုင်လို့ရမယ့်အနေထားလေးနဲ့ သက်ကြီးတဲ့ဒကာကြီးတွေဒကာမကြီးတွေအောက်မှာမထိုင်နိုင်ရင်ထိုင်ကုန်လေးနဲ့ထိုင်ပေးပါတက်တောင်တက်တာလေးမိမိထိုင်လို့ရမယ်ဣရိယာပုတ်လေးနဲ့တေချာပြင်ပြီးတော့ထိုင်ပါဝေဒနာနုပတနာ ဝေဒနာနုပဒနာကမ္မထံကို ရှုတဲ့အခါမှာအခုဦးဇင်းအဋိဌံပါရမီပြည့်ပါပြီလို့မပြောသမျှငါမထဘူးဆိုတဲ့သရာစိတ်ကိုမွေးသရာစိတ်ကိုမွေးပြီးတော့အဋိဌံပါရမီ ပြည့်အောင်ကြိုးစားပြီးတော့ထိုင်မယ်လှုပ်တာလည်းမလှုပ်နဲ့ပြင်းတာလည်းမလှုပ်နဲ့အခုတထိုင်တွင်းမှာစိတ်တိုက်ကြအောင်ပြင်းခဲ့ ဘာလို့လဲဆိုတော့အဲ့ဒီလှုပ်ပြင်းနေရင်ဝေဒနာနုပဒနာဘလို့မှရှုလို့မရဘူးစိတ်ထဲမှာခံစားမှုပေါ်လာတာကိုလောဘတဏှာနဲ့ပေါင်းပြီးတော့ဟိုလိုပြင်းလိုက်ဒီလိုကြွားလိုက်မလိုက်လို့လို့လည်းမရဘူးဒေါသနဲ့ဖက်ပြိုင်ပြီးအံကြိတ်မှန်ကြိတ်ပြီးတော့ကြိတ်ချေပြီးဒေါသနဲ့လည်းမဖက်ပြိုင်ရဘူးဆိုတော့အသာလေးတရားရှုွက်နဲ့ဦးဇင်းတို့ကဒါမက်ခင်၈ပါးအကျင့်မြတ်နဲ့ရှုပြီးတော့သွားမယ်နော်အဲ့တော့ကိုယ်ခန္ဓာကိုယ်ကို သေးသေးချာချာခုကတည်းစိတ်တိုင်းကြအောင်ပြင်းစိတ်တိုင်းကြအောင်ပြင်းကိုယ့်ရဲ့ခန္ဓာကိုယ်စိတ်တိုင်းကြအောင်ပြင်ပါခါတွေကြောတွေပခုံးတွေတောင်းလည်းမထားနဲ့တင်းလည်းမထားနဲ့ညှက်လည်းမထားနဲ့ဒီကျင့်စဉ်က ကိုယ့်အတွက် ဘဝမှာတကက်ကိုတန်ဖိုးရှိတဲ့ကျင့်စဉ်အသေးတတ်အောင်စိတ်ကိုပြောင်းတတ်အောင်အာကုသိုလ်စိတ်ကနေကုသိုလ်စိတ်ကိုပြောင်းတတ်အောင် ပြောင်းမဲ့ကျင့်စဉ်ကြီးဖြစ်ပါတယ်ဘဝမှာတန်ဖိုးဖြတ်လို့မရတဲ့ကျင့်စဉ်ကြီးเนาะဒီကျင့်စဉ်ကြီးကိုသေးသေးချာချာဦးဇင်းတို့တရားဓမ္မတွေလိုက်ပြီးတော့ကျင့်ထားကြပါကိုယ့်အတွက်တကယ်ကို အာကိုရအာထရာကြီးရပါလိမ့်မယ်နော်ကဲခေါင်းတွေကနေစစ်ကြည့်တင်းနေတာတွေ ကြက်နေတာတွေခေါင်းကြီးတောက်နေတာတွေလေဘင်းကြီးတွေတင်းနေတာတွေရှိသလားတင်းနေတာတွေကြက်နေတာတွေတောက်နေတာတွေရှိလို့ရှိရင်အကုန်လုံးဖြေချလျှော့ချအားလုံးဖြေချလျှော့ချတင်းမထားနဲ့ကြက်မထားနဲ့ခန္ဓာကိုယ်ကြီးတွေပခုံးကြောကြီးတွေခုံကြောကြီးတွေလေဘင်းကြောကြီးတွေတင်းနေတာရှိရင်ဖြေချလျှော့ချဖြေချလျှော့ချ စိတ်ကိုအကုန်ဖြေချလိုက်ပါစိတ်ကိုလျှော့ချလိုက်ပါစိတ်လေးဖြေချလျှော့ချပြီးစိတ်ကိုငြိမ်အောင်ထားလိုက်တော့ငြိမ်အေးပြီးတော့ကြီးနေပြီဆိုရင်ဟုတ်ပြီနှာသီးဝါလေးမှာဝါယောဒတ်ဆိုတဲ့လေလေးရဲ့တွန်းမှုသဘောကံမှုသဘောလေးကိုအရင်ဆုံးကြည့်မယ်တွန်းသဘောကံသဘောလေးကိုဦးဇင်းယုံနံကစခွဲပြလာခဲ့မယ် စိုက်ကြည့်နာသီဝရဲ့လေလေးတွန်းမှုသဘောလေးကံမှုသဘောလေးလေလေးဝင်တာထွက်တာတိုးဝင်တဲ့သဘောလေးကံထွက်သွားတဲ့သဘောလေးကိုကြည့်အဲ့ဒါလေးကိုမြင်အောင်ကြည့်နာသီဝလေးမှာသူ့သဘောသူ လေလေးတိုးဝင်လာလိုက်ကံထွက်သွားလိုက်တိုးဝင်လာလိုက်ကံထွက်သွားလိုက်တိုးမှုကံမှု တွန်းမှုကာမှုသဘောလေးကိုမြင်အောင်ကြည့်တွန်းမှုကံမှုသဘောလေးကိုမြင်အောင်ကြည့် တွန်းနယ်ကန်နယ်တွန်းနယ်ကန်နယ်ဆိုတဲ့သဘောလေးတက်တက်ကိုသိနေအဲ့ဒါတမထအဲ့ဒါတမထတွန်းနယ်လို့သိလိုက်တယ်ကန်နယ်လို့သိလိုက်တယ်တွန်းနယ်လို့သိလိုက်တယ်ကန်နယ်လို့သိလိုက်တယ်အဲ့ဒါတမထစိတ်ကိုငြိမ်းအောင်လုပ်တာစိတ်ကိုတနေရာမှာတေးပြီးတော့စိတ်ကိုငြိမ်းအေးအောင်လုပ်တာအဲ့ဒါ သမထနာသီဝလေးလေးတွန်းသဘောလေးကိုသိလိုက်တယ်ကံသဘောလေးကိုသိလိုက်တယ်တတိထားကြည့်ပါ နာသီဝမှာတိုးပြီးဝင်လာတဲ့လေဟာဝါယောဓာတ်လို့ခေါ်တယ်အဲ့ဒီဝါယောဓာတ်ဆိုတဲ့လေကလည်းရုပ်တရားအထိခံရတဲ့နာသီဝဆိုတာလည်းရုပ်တရားနာသီဝထိတ်ကကာယအကြည်ဓာတ်နဲ့ဝါယောဓာတ်နဲ့ပေါင်းစုံတာဉာဏ်လေးနဲ့လိုက်ကြည့်ပေးပါဝါယောဓာတ်နဲ့ပေါင်းစုံတာ အဲ့ဒီပေါင်းစုံတဲ့အပေါ်မှာ နာသီဝမှာလေလေးတိုးပြီးဝင်တာလေးကိုသိလိုက်တာကနန္တရားနာသီဝကလည်းအကြည်ဓာတ်ကလည်းယုတ်တရားဝင်လာတဲ့လေလေးကလည်းယုတ်တရားအဲ့ဒီယုတ်နှစ်ခုတိုက်လိုက်တာယုတ်နှစ်ခုပေါင်းစုံလိုက်တဲ့အချိန်မှာနာသီဝလေးမှာလေလေးတိုးပြီးတော့ ဝင်သွားတာလေးကိုသိလိုက်တာကနာခွဲကြည့်နော်ရုပ်နဲ့နာနဲ့တော်ပြီးဝင်လာတဲ့ဝါယောဓာတ်လေးကလည်းရုပ်တရားလေးအထိခံရတဲ့နှာခေါင်းထိတ်နေရလေးအဲ့ဒီဟာလေးကလည်းရုပ်တရားလေးအဲ့ဒီရုပ်နှစ်ခုတိုက်လိုက်လို့လေလေတိုးဝင်တယ်တိုးထွက်တယ်လို့သိတာကနာ ဩဒါနှာသီးဝမှာယုတ်နဲ့နာအဲ့ဒီယုတ်နာပေါ်မှာတိုးဝင်တဲ့လေရဲ့အထိခံရတဲ့နှာသီးဝရဲ့သိတဲ့စိတ်ရဲ့သုံးခုပေါင်းစုံလိုက်တာအဲ့ဒါကိုဖတ်တာလို့ပြောတာအဲ့ဒီပေါ်မှာဖတ်တာဖြစ်ပြီးတော့လေလေတိုးဝင်တာလေးရဲ့အပေါ်မှာဝေဒနာ ဖြစ်သွားတာ ဘာတွေဖြစ်လဲအဲ့ဒီပေါ်မှာကောင်းသဘောဆိုးသဘောဆိုတဲ့သဘောလေးပေါ်တာတိုးဝင်တဲ့လေလေးကိုကိုကစိတ်ထဲကနေမှ ကောင်းတယ်လို့ခံစားမှု ဆိုးတယ်လို့ခံစားမှု ဖြစ်သွားတာအဲ့ဒီခံစားမှုကိုတန်းပြီးတော့အခုရှုလို့မရနိုင်သေးရင်တိုးဝင်နေတဲ့ဟာလေးကလည်းဝေဒနာဟောဝေဒနာလို့သိရုပ်လို့မသိတော့ဘူးနာမ်လို့မသိတော့ဘူးပထမရုပ်နာကွဲအောင်လို့ခွဲတာနော် ယုံနံကွဲအောင်ခွဲပြီးတော့အခုဝေဒနာတိုးပြီးဝင်လာတာလေးတိုးပြီးဝင်လာတာလေးအပေါ်မှာဝေဒနာလို့သိထားလိုက်စိတ်ကိုဝေဒနာဘက်ကိုပြောင်းပါပထမရုပ်တိုးဝင်လာတာလေးလေလေးကလည်းရုပ်တရားအထိခံရတဲ့နှာသီးဝါလေးကလည်းရုပ်တရားဒီရုပ်နှစ်ခု ဖောက်ပြန်တဲ့ရုပ်သဘောနှစ်ခု တိုက်လိုက်လို့သိတာကနာဩဒါကရုပ်နဲ့နာပါလားဒီရုပ်နဲ့ဒီနာတထထဲဖြစ်လိုက်တထထဲဖြစ်လိုက်တော်ဝင်လိုက်ပေါ်ပြီးတော့သူ့အနဲ့သူတခါတည်းတထထဲဖြစ်တထထဲပြက်ပြက်ပြက်ပြက်သွားတာတိုးတဲ့လေလေးလာလိုက်တခါပြန်ကန်ထွက်တဲ့လေလေးဖြစ်လိုက်တွန်းတက်လက်လာလိုက်ကန်တက်လက်လာလိုက်နဲ့အဲ့ဒီမှာသိစိတ်ကလည်းတွန်းတက်လက်လိုက်တွန်းတာသွားသိတယ်ကန်တက်လက်လိုက်ရင်ကန်တာသွားသိတယ် တိုးတဲ့လေဝင်ရင်တိုးတာသွားတည်တယ်ကန်တဲ့လေဝင်ရင် ကန်တဲ့လေသွားတည်တယ်ဆိုတော့ဩဒီနံကလည်းတွန်းတက်လှဲ့ကန်တက်လှဲ့တွန်းတက်လှဲ့ကန်တက်လှဲ့နဲ့နံကလည်းတိတိတိတိပြီးတော့သူကလည်းပြက်နေတာရုပ်ကလည်းတိတိပြီးတော့ပြောင်းပြောင်းနေတာရုပ်ပြောင်းနိုင်ပြောင်းနိုင်နံကလည်းပြောင်းနေတာလိုက်ပြီးတော့ညံနဲ့သုံးသပ်ပြီးနော်ဝိဝိဒေနပတ္တတိတိဝိပဿနာအထူးထူးအပြားပြားရှုတတ်လို့ဝိပဿနာလို့ခေါ်တာ ရုပ်လို့ရှုရတယ်နာမ်လို့ရှုရတယ်အကြောင်းကျိုးလို့ရှုရတယ်နော်ဖြစ်ပျက်လို့ရှုရတယ်ဒါတွေဟာဝိပဿနာရဲ့ရှုနည်းတွေအဲ့တော့နှာခေါင်းဝမှာစာပြီးတော့အဲ့ဒီလိုလေးရှုကြည့်နာသီဝကနေစပြီးတော့ရှုတိုးဝင်လာတဲ့လေလေးဒါလေးကလည်းရုပ်တရားအထိခံရတဲ့နှာသီဝလေးကလည်းရုပ်တရားရုပ်တရားနှစ်ခု ပေါင်းစုံလိုက်တာသိတဲ့စိတ်ကလေးနံလေးကဓာတ်ဆိုသူကသူလားပေါ်လာဩလေလေးဝင်းနေတာလေးကိုသိသိတာကနံတိုးနေတဲ့လေနဲ့အထိခံရတာကယုတ်ဩယုတ်နဲ့နံပဲရှိပါလားငါရှူတယ်လည်းမရှိဘူးငါစိုက်တယ်လည်းမရှိဘူးယောက်ျားလည်းမဟုတ်ဘူးမိန်းမလည်းမဟုတ်ဘူးတိုးဝင်တိုးထွက်နေတဲ့ယုတ်နဲ့နံပဲရှိပါလား ဒီယုတ်နဲ့ဒီနံဟာသူ့သဘောသူဆောင်းနေတာငါသဘောလည်းမဟုတ်ပါလားငါသဘောငါအတ္တဆိုအဲ့လေမဝင်နဲ့အဲ့ဒီလေမထွက်နဲ့လို့အမိန်ပေးလို့ရမှာမထွက်နဲ့လည်းပြောလို့မရမဝင်နဲ့လည်းပြောလို့မရပြောလို့မရတဲ့အဲ့ဒီသဘောဟာသူ့သဘာဝတရားကြီးသူ့သဘာဝတရားကိုမြင်ပြီးတော့ဩဒါယုတ်တရား သူ့သဘောသူဖောက်ပြန်နေတာပဲရုပ်တရားလေဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက် ပူလိုက်အေးလိုက်နှွေးလိုက် အမျိုးမျိုးဖြစ်နေရုပ်တရားတွေကအပြင်လေလေးရှူသွင်းတော့ဟောအဲ့ဒီရှူသွင်းတဲ့ဝါယောဓာတ်ဆိုတဲ့လေလေးရဟောအေးပြီးဝင်ဟောကိုဝမ်းနှွေးကနေတခါပြန်လဲထုတ်လိုက်ရဟော အပူတွေဖြစ်လာနှွေးပြီးထွက်သွားပြန်ဩရုပ်တရားတွေဟာပူတလဲအေးတလဲတင်းတလဲတောက်တလဲ အမျိုးမျိုးပြောင်းနေရတာပဲရုပ်စင်တွေဟာရုပ်စင်တွေဟာသူ့သဘောသူပြောင်းလဲပြီးနေရတဲ့သဘောပဲရှိတယ်ဒီရုပ်တရားတွေဟာပြောင်းလဲနေတာညောင်ကြည့်ရုပ်တွေပြောင်းနိုင်ပြောင်းနိုင်နာငါလည်းလိုက်လိုက်ပြောင်းပြောင်းပြောင်းပြောင်းသိနေရတာပူရာဘောပူရာသွားသိပြန်ပြီအေရာဘောအေရာသွားသိပြန်ပြီအဲ့ဒီနာငါရောပိုင်သလား ပိုင်နေဆိုရင်အဲ့ဒီဟာကိုမသိနဲ့လို့အမိန်ပေးကြည့်ပေါ့မရဘူးဒါကြောင့်မို့ယုတ်ကလည်းကိုမပိုင်ဘူးနာကလည်းကိုမပိုင်ဒီယုတ်နဲ့ဒီနာတွေဒီမပိုင်တဲ့သဘောအစိုးမရတဲ့သဘောပါလားငါကိုမဟုတ်ငါဥစ္စာမဟုတ်ပါလားလို့ဆင်ញင်သုံးသပ်နှလုံးသွင်းကြည့်ယုံနာပေါ်မှာအရင်ဆုံးနှလုံးသွင်းကြည့်ယုတ်တရားတွေနာတရားတွေပိုက်ခြားကြည့်ယုတ်လို့သိနာလို့သိ ဒါပရမတ်သစ္စာတွေဒီတရားတွေကို ရှုခွင့်ပွားခွင့်ရတယ်အင်မတန်မှကံကောင်းလို့ဝိပဿနာတရားတွေဟောနိုင်ပြောနိုင်ပြနိုင်တဲ့ဆရာတော်ဖျားကြီးတွေပေါ်တဲ့ခင်မျိုးမှာဦးဇင်းတို့လူလာဖြစ်ရလို့ကံကောင်းလိုက်တာဒီတရားတွေရှုခွင့်ရတာပွားခွင့်ရတာသေးသေးချာချာသုံးသပ်ဝိပဿနာအလောက်ဆိုတာရုပ်လို့သိရမယ်နာမ်လို့သိရမယ် အကြောင်းကျိုးသိရမယ်ဖြစ်တာပြက်တာတွေရှုတတ်ရမယ်ဒါမှဝိပဿနာသုံးသပ်ကြည့်ရုပ်တရားတွေကိုသုံးသပ်ကြည့်နာမ်တရားတွေကိုသုံးသပ်ကြည့် ဝေဒနာလေးတွေတက်လာပြီဆိုလို့ရှိရင် ရှုရမယ်နော်လှုပ်ပြင်းမရွှေ့မလှုပ်ပြင်းနဲ့တင်းတဲ့ဝေဒနာလေးပေါ်လာရင် တင်းတဲ့သဘောလေးကိုဝေဒနာလို့သိတင်းတယ်တင်းတယ်လို့သွားမသိနဲ့ကြိုက်တာလေးပေါ်လာရင်ရှေ့ကစိတ်ကကြိုက်တယ်လို့ရှေ့ရင်ကြိုက်တယ်လို့မသိနဲ့ဝေဒနာလို့စိတ်ကိုနှလုံးသွင်းဝေဒနာလို့နှလုံးသွင်းတင်းရုပ် တောင်းရုပ်ပူရုပ်အေးရုပ်ဆိုတာအဲ့ဒါရုပ်တွေဖောက်ပြန်ပြလာတာရုပ်တွေဖောက်ပြန်ပြလို့စိတ်ကသွားသိတာရုပ်ကဖောက်ပြန်ပြတယ်ပထဝီတေသော အာဘောဝါယောဆိုတဲ့မဟာဘူတရုပ်ဓာတ်ကြီး၄ပါးရုပ်တရားအဲ့ဒီဓာတ်ကြီး၄ပါးဆိုတဲ့ရုပ်သဘောတွေဟာ သူ့ဟာသူပေါ်ပြတာအဲ့ဒီပေါ်ပြတဲ့အချိန်မှာသွားသိတာကနာ အဲ့ဒါယုတ်နဲ့နာနဲ့သိပြီးတော့ဩဒါယုတ်ကသူ့သဘောသူ တင်းတက်လှဲ့တောင့်တက်လှဲ့ပူတက်လှဲ့အေးတက်လှဲ့ပေါ်ပေါ်ပေါ်ပေါ်ပြနေတာယုတ်တရားပါလားယုတ်လို့သိသွားသွားသိတဲ့သဘောလေးဟာနံတရားပါလားဒါကယုတ်နဲ့နံပါလားလို့ယုတ်နဲ့နံကိုသိလိုက်ပြီးတော့မှဒီပေါ်မှာခံစားမှုသဘောဝေဒနာလို့ဖះကဟောတာတင်းတယ်မရှိဘူးတောက်တယ်မရှိဘူးပူတယ်မရှိဘူးကြိုက်တယ်မရှိဘူး တင်းတယ်မရှိတောက်တယ်မရှိပူတယ်မရှိကြိုက်တယ်မရှိဝေဒနာပဲရှိတယ်ရသော်ဘုရားက ဝေဒနာလို့ခေါ်တာဦးဇင်းတို့အလုံးကသိနေတာတင်းတယ်လို့သိတယ်ကြိုက်တယ်လို့သိတယ်ပူတယ်လို့သိတယ်အဲ့ဒီပေါ်မှာတင်းတယ်ကြိုက်တယ်ပူတယ်လို့သိတော့အဲ့ဒီနောက်မှာဘာကတ်လဲဒိဋ္ဌိကတ်တယ်ဒိဋ္ဌိကတ်ပြီးဒိဋ္ဌိနောက်မှာဒေါသတွေလိုက်တာဒါကြောင့်မို့အဲ့ဒီလိုမလိုက်အောင်လို့တင်းတဲ့သဘောတောက်တဲ့သဘောသဘောလေးတွေဟာ ဝေဒနာလို့သိအောင်ရှုဝေဒနာလို့နှလုံးသွင်းဝေဒနာလို့နှလုံးသွင်းဝေဒနာကိုနှလုံးသွင်းပြီးရှုရာတာလေးပေါ်တော့လဲဝေဒနာပါလားရှေ့ကစိတ်ကရားတယ်လို့သွားကြည့်နောက်ကစိတ်ကပြောင်းဝေဒနာလို့ပြောင်းခန္ဓာကိုယ်မှာပေါ်ရပေါ်ရရှုအကုန်လုံးဘာမှမပေါ်ရင်အဲ့နှာသီးဝါလေးမှာတွန်တလှဲကန်တလှဲအဲ့ဒီမှာ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 တင်ညာသီးကနေပညာသီးဖြစ်အောင်ပြောင်းရဝေဒနာပါလားကြိုက်တာလဲဝေဒနာလို့ရှေ့ကစိတ်ကကြိုက်တယ်ကြိုက်တယ်လို့သိရနောက်ကစိတ်ကဝေဒနာလို့နှလုံးသွင်းပူတယ်ပူတယ်လို့ရှေ့ကစိတ်ကသွားသိရနောက်ကစိတ်ကဝေဒနာလို့နှလုံးသွင်းအဲ့လိုနှလုံးသွင်းပြီးတော့ရှုရှုကြည့်ကိုယ်စိတ်ကိုပြောင်းတတ်အောင်ဝေဒနာတင်ညာကနေဝေဒနာပညာဖြစ်အောင်ပြောင်းတတ်အောင်လို့ ဒါမှအသေးတတ်မှာဘဝတစ်ခုဒီကုန်းချုပ်ရတဲ့အခါဘလောက်ကြိုက်ကြိုက်ခဲခဲဒီခန္ဓာကိုယ်ကြီးကအမျိုးမျိုးနှိပ်စက်မှာသေလူမျောပါနှိပ်စက်တဲ့ဒီခန္ဓာကိုယ်ကြီးမှာနှိပ်စက်တဲ့အချိန်မှာကိုယ်စိတ်ကို ပြောင်းတတ်အောင်လို့တရားဝိရိယတမာတိပညာဆိုတဲ့ဘုံ၅ပါးကိုလက်ကင်ထားပြီးတော့မရမနေမဖြစ်မနေငါကြိုးစားမယ်ဆိုတဲ့တရားစိတ်နဲ့ကြိုးစားပါတင်နာလေးတွေပေါ်လာရင်ဝေဒနာလို့ပြောင်းထားနော် ကြိုက်တာပေါ်ရင်ကြိုက်တယ်လို့မသိနဲ့ရှေ့ကစိတ်ကကြိုက်တယ်လို့သွားသိရင်နောက်ကစိတ်ကဝေဒနာလို့ပြောင်းပြီးတော့ရှုကြည့်ဒါရှုတတ်သွားပြီဆိုရင်သွားရင်ရရင်ထိုင်ရင်လျှောင်းရင်မြင်တာကြားတာနာနာစားတာတွေအကုန်လုံးရှုလို့ရပြီမြင်တာလဲဝေဒနာပဲကြားတဲ့အခုဥဒင်းဟောနေတဲ့အတန်လေးကြားတယ်ကြားတယ်တတန်ပြီးတတန်ကြားတာလဲဝေဒနာနာနာလဲဝေဒနာပူတာပေါ်တော့လဲဝေဒနာအေးတာပေါ်တော့လဲဝေဒနာလို့ဝေဒနာဘက်ကိုနှလုံးသွင်း ရုပ်တရားတွေကသူ့အတူပေါ်ပေါ်ပေါ်ပေါ်ပြနေဒီခန္ဓာကိုယ်ခြေပြီးဆုံးကောင်းဆုံးအကုန်လုံးကရုပ်တရားတွေအဲ့ဒီရုပ်တရားတွေကပူတလက်အစ်တလက်တင်းတလက်တောင်းတလက်အမျိုးမျိုးရုပ်တွေဟာအမျိုးမျိုးအတွင်းဖောက်ပြန်ပြနေလိမ့်မယ်ပေါ်ပြနေလိမ့်မယ်သွားပြီးတော့တင်းတယ်တင်းတယ်တင်းတယ်လို့တင်ညာပပေးနဲ့တင်းတယ်တင်းတယ်ပူတယ်ပူတယ်လို့တင်ညာပေးရင်နောက်ကဒိဋ္ဌိဒေါသတွေကလိုက်လာလိုက်လာမှာ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 အခုတမာရီလိုသေးလို့တမာရီတင်းရုပ်ရဖောက်ပြန်တဲ့သဘောကိုလည်းသိတင်တာပေါ်ရင် ပေါ်ပြလိုက်တာကရုပ်သွားတည်တာကနာအဲ့ဒီပေါ်မှာခံစားတာကဝေဒနာရုပ်ကတတ်တတ်တိတတ်တဲ့နာကတတ်တတ်ခံစားတဲ့ဝေဒနာကတတ်တတ်သုံးပိုင်းပိုင်းထွက်သွားပြီးတော့ပိုင်းပိုင်းခြားခြားကိုဉာဏ်နဲ့မှ ကိုယ်တိုင်သိကိုယ်တိုင်မြင်လာအောင်ရုပ်ကလည်းငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးတိတတ်တဲ့နာကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမပိုင်ဘူး ခံစားတတ်တဲ့ဝေဒနာကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ဘူးလို့ဝေဒနာနာမ်ရဲ့ခံစားတဲ့သဘောကလည်းတတ်တတ်ယုတ်ကတတ်တတ်နာမ်ကတတ်တတ်ဩယုတ်နံတရားတွေဟာသူ့သဘောသူ ခံစားပြီးသူ့သဘောသူပြက်နေတာတွေပဲရှိတယ်ငါကိုငါဟာငါဥစ္စာဆိုတာမရှိငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးလို့အမှန်မြင်အောင်လို့ရှုရဝေဒနာပေါ်မှာတင်ထားတင်တာတွေတောင့်တာတွေပေါ်လာတဲ့ယောဂီများက လှုပ်ပြင်းမရွှေ့ပြီးတော့သွားမလုံနဲ့တင်းတဲ့သဘောတောင်းတဲ့သဘောလေးတွေမှာသီးခံပြီးရှုနိုင်တဲ့ယောဂီများက နာသီဝနေပြီးတော့ပေါ်တဲ့နေရာကိုအာယုံဖြန့်ပြီးတော့ရှုပါရတာပေါ်ရင် ပေါ်တဲ့နေရာလေးကိုဝေဒနာလို့သိပြီးတော့ဉာဏ်ကတတိကထာတင်တာလေးပေါ်ရင်ဝေဒနာလှုပ်ရှားတာလဲဝေဒနာ ပူတာပေါ်တော့လဲဝေဒနာအေးတာပေါ်တော့လဲဝေဒနာနှွေးတာပေါ်တော့လဲဝေဒနာဒီကိုယ်လုံးမှာ ပေါ်ရာ ပေါ်ရာပေါ်ရာတွေကိုယုံနာလို့သိပြီးတဲ့နောက်မှာဝေဒနာလို့သိပြီးနောက်ဆုံးလိုက်တော့မယ်ဝေဒနာတစ်လုံးကိုပဲသိအောင်လို့ဝေဒနာတစ်လုံးကိုပဲမြင်အောင်လို့ဝေဒနာတစ်လုံးကိုပဲသိအောင်မြင်အောင်ရှုတရာဖို့ဝိရိယဖို့ဝိရိယလည်းတွန်းတင်ရတာရှေ့စိတ်က မရှုကျင်တော့ဘူးပြင်းပြီးမျောပြီးရှောက်တွေးနေခြင်းပြီးဆိုနောက်စိတ်ကတတိထားအဲ့ဒါတတိမရှိတော့လို့ဖះရှင်ကိုတော်မြတ်ကြီးအပေါ်မှာယုံယုံကြည်ကြည်နဲ့ဖះဟောတဲ့တရားတွေပရိစ္ဆသမုပ္ပါစိတ်ရကြီးကိုရတတ်နိုင်အောင်ငါကိုယ်တိုင်လုပ်မှာပဲရမှာဘယ်သူမှကယ်လို့မရဘူးမျက်စိကနေလဲလဲနေတာအပယ်ကြောက်နော်နားကလည်းအပယ်ကြောက်လဲနေတာဒီပရိစ္ဆသမုပ္ပါစိတ်ရကြီးကိုရတတ်အောင်ကတော့ ငါကိုယ်တိုင်တတိတမာရီဝိရိယဉာဏ်ပညာနဲ့ကြိုးစားမှရမှာပါလားဆိုပြီးတော့ကိုယ်စိတ်ကိုမွေးပြီးတော့ကြိုးစားပါ ပေါ်လိုက်ပေါ်လိုက်ခန္ဓာကိုယ်မှာတင်းတာတွေပေါ်ရင် တောက်တာတွေပေါ်ရင်အဲ့ဒီပေါ်မှာတင်းတယ်တောက်တယ်လို့တင်ညာမပေးနဲ့ဝေဒနာလို့နှလုံးသွင်းထိုင်နေကြယောဂီများဘာမှဒီချိန်မပေါ်သေးဘူးဆိုရင်အဲ့နှာသီးဝါလေးမှာပဲလေလေးအေးအေးလေးဝင်လာတယ်နှွေးပြီးထွက်တာပေါ်မှာစိတ်ရခံစားမှုဝေဒနာလေးကိုမြင်အောင်ကြည့်ကြည့်အဲ့လိုကြည့်လို့လည်းရတယ် နှွေးပြီးတော့ထွက်သွားတဲ့လေလေးကိုစိတ်ကဘလို့ခံစားသလဲအေးပြီးဝင်လာတဲ့စိတ်ကိုလေလေးကအေးပြီးဝင်လာတဲ့ခါကျတော့စိတ်ကအေးချမ်းပြီးတော့ချမ်းချမ်းသာသာလေးနဲ့ခံစားရင်ဒုက္ခဝေဒနာပဲအဲ့ဒီဝင်တဲ့လေလေးထွက်တဲ့လေလေးရဲ့အပေါ်မှာခံစားမှုလေးကို ကြည်နိုင်ရင်ဝေဒနာအဲ့ဒီပေါ်ကြည့်ဝေဒနာရဲ့အဲ့ဒီမှာပြီးမှ အပြက်ကိုမြင်အောင်ကြည့် ပထမစစချင်းဝေဒနာကိုကြည့်ခံစားမှုသဘောလေးနှွေးပြီးဝင်လာတဲ့လေလေးဘလို့ခံစားနေရလဲအေးပြီးတော့ဝင်အေးပြီးတော့ဝင်လာတဲ့လေလေးနှွေးနှွေးလေးနဲ့ထွက်သွားတဲ့လေလေးအဲ့ဒီလေလေးပေါ်မှာစိတ်ဘလို့ခံစားတယ်ဆိုတာဝေဒနာကိုရှုနိုင်တဲ့ပုဂ္ဂိုလ်အဲ့လိုတက်ရှုအောက်ကခန္ဓာကိုယ်ကပေါ်မပြရင်ပြောတာ တင်းတာတွေပေါ်နေရင်အဲ့တင်းတာပေါ်မှာစိတ်ကဘလို့ခံစားနေအဲ့ဒါဝေဒနာလို့သိဝေဒနာဝေဒနာဆိုတာဒါလွယ်အောင်လို့ပေးထားတာသိရမှာကခံစားမှုကိုသိခိုင်းမှာခံစားတဲ့သဘောလေးတင်းတာလေးပေါ်တယ်တင်းတာလေးပေါ်မှာသွားပြီးခံစားလိုက်တဲ့စိတ်ကလေးကိုကြည်ခိုင်းတာပူတာလေးပေါ်ရင်ပူတာလေးကိုခံစားလိုက်တဲ့စိတ်ကိုမြောင်းအဲ့ဟောက်ကြည်ခိုင်းမှာခံစားနေတာ စိတ်ထဲမှာခံစားတာအဲ့ဒါဝေဒနာဆိုတာနံတရားခံစားနေတာလေးကောင်းတယ်လို့ခံစားသွားတာလေးဆိုးတယ်လို့ခံစားသွားတာလေးစိတ်ထဲအဲ့ဒါကိုမြင်အောင်ကြည့်မှာအဲ့ဒါကိုမကြည့်နိုင်သေးရင် ဝေဒနာဝေဒနာလို့ပဲသိထားတင်းတဲ့ဝေဒနာတောက်တဲ့ဝေဒနာတောက်နာလေးပေါ်တော့လေနောက်ကစိတ်ကဝေဒနာလို့သိလိုက် ရှေ့ရစိတ်ကတောက်နေတောက်နေတင်းနေတင်းနေပူတယ်ပူတယ်လို့သွားတင်ညာပေးရင်နောက်ကစိတ်ကအဲ့ဒါဝေဒနာလို့သိသိပြီးတော့မှအဲ့ဒီဟာကိုဝေဒနာလို့မှန်အောင်နှလုံးသွင်းလိုက် ရှေ့ရစိတ်ကပူတယ်တောက်တယ်တင်းတယ်ကြိုက်တယ်ထုံတယ်ကျင်တယ်ဆိုတာဒါမရှိပြညအဲ့ဒီအကြီးပေါ်မှာသွားပြီးတော့မရှိတာကြီးကိုအဟုတ်ထင်ပြီးတော့တင်းတယ်မရှိတောက်တယ်မရှိဟိုကရုပ်ရဖောက်ပြန်တဲ့သဘောရှိတာ အဲ့ဒါကြီးပေါ်မှာသွားပြီးပြညတ်တွေတောင်းတင်ပြီးတော့အဲ့ဒီပြညတ်တွေအပေးမှလို့ဒိဋ္ဌိတွေဒေါသတွေလိုက်ရတာဒိဋ္ဌိမိဒေါသမိတွေတောက်ရတာအဲ့ဒါကိုအခုညံနဲ့ခွာမှာအမှန်မြင်အောင်အမှန်သိအောင်နှလုံးသွင်းမှာနှလုံးသွင်းမှာရှုထား အမှန်မြင်အမှန်သိ ဒနာကိုတီးခံပြီးတော့ရှုရမယ်နော်တက်လာတဲ့ဒါလေးပါ ဖောက်ပြန်မှုသဘောတွေဖောက်ပြန်နေတဲ့ပြောင်းလဲနေတဲ့ရုပ်သဘောတွေကိုအော်ရုပ်ရဲ့ဖောက်ပြန်တဲ့သဘောလို့သိနာရဲ့ပြောင်းညွတ်တဲ့သဘောလို့သိပြီးတာနဲ့ဒီဖောက်ပြန်ပြောင်းလဲတဲ့သဘောတွေကိုဖះကဝေဒနာလို့ခေါ်တာပဲလို့ဝေဒနာကမ္မထံကိုတက်ရှုတင်းတဲ့သဘောလေးလဲရှေ့ကစိတ်ကတင်းနေဆိုနောက်ကဝေဒနာပါလား ရှေ့ကတောက်နေတောက်နေလို့သွားပြီးဖြစ်တယ်ဆိုရင်နောက်ကဝေဒနာပါလားလို့ဝေဒနာလို့သိပြီးဝေဒနာပေါ်မှာနှလုံးသွားရင်ရရင်ထိုင်ရင်လျောင်းရင်ကြံတဲ့အချိန်တွေမှာလဲရှုတတ်အောင်လို့တင်တာလဲဝေဒနာကြားတာလဲဝေဒနာလို့နှလုံးသွင်းဝေဒနာရဲ့အပေါ်မှာတမာတိတီးလာတော့မှဒီဝေဒနာနံစိတ်မှာဘလို့ခံစားတယ်လဲဆိုတာစိတ်ရဲ့ခံစားမှုလေးပြန်ကြည့်လိုက်တာကြည့်လိုက်တဲ့အခါကျတော့ကောင်းတာလေးခံစားလိုက် ဆိုတာလေးခံစားလိုက်ကောင်းတာလေးခံစားတာလေးကိုယ်ကကြည့်လိုက်တာနဲ့အဲ့ဒါလေးကခံစားပြက်ခံစားပြက်ဆိုတာလေးခံစားတာလဲစိတ်ထဲမှာခံစားတယ်ကိုယ်ကသိလိုက်တာနဲ့အဲ့ဒါလေးကလည်းခံစားပြီးတော့ပြက်အဲ့ဒီလို ခံစားပြီးတော့ပြက်ပြက်ပြက်ပြက်ပြက်ပြက်သွားတဲ့သဘောလေးအဲ့ဒီသဘောလေးကိုညံထဲမှာသေသေးချာချာမြင်အောင်ကြည့်ရင်အဲ့ဒါဝေဒနာရဲ့အနိစ္စကိုမြင်ပြီတဲ့ပရိစ္ဆသမုပ္ပါဆက်ရကြီးရက်ပြီ ဝေဒနာကနေမှတဏမကူးနိုင်တော့ဘူးလောဘလည်းမဖြစ်တော့ဘူးဒုက္ခဝေဒနာပေါ်ရင်လောဘဖြစ်မယ်ဒုက္ခဝေဒနာပေါ်ရင်ဒေါသဖြစ်မယ်ဥပ္ပခဝေဒနာပေါ်မရှုနိုင်ရင်မောဟဖြစ်မယ်ဆိုတော့ဒုက္ခဝေဒနာပေါ်တော့လေအနိစ္စဒုက္ခဝေဒနာပေါ်တော့လေအနိစ္စမြင်အောင်ကြည့်ဥပ္ပခဝေဒနာပေါ်တော့လေအနိစ္စမြင်အောင်ကြည့်တဲ့အဲ့ဒါကြောင့်မို့အနိစ္စကို မြင်ရင်အဲ့ဒါဝေဒနာသုံးပါအကုန်လုံးချုပ်ငိမ့်ပါပြီအနိစ္စကိုမြင်အောင်ပဲရှုရ အဲဒါကြောင့်မို့ခံစားမှုသဘောလေးကို ရှုနိုင်တဲ့ယောဂီများကစိတ်ထဲမှာကောင်းတာလေးခံစားတာလေးဆိုးတာလေးခံစားတာလေးဘလို့ပေါ်လာပေါ်လာပေါ်တာလေးကို စိတ်ကိုအာယုံပြန်ပြုတ်ကြည့်စိတ်ကိုပြုတ်အာယုံပြုတ်ကြည့်စိတ်ထဲမှာကောင်းသဘောလေးခံစားတာလေးကိုကြည့်ကောင်းတာလေးကလည်းခံစားပြက်ဆိုးသဘောလေးခံစားတာလည်းကြည့်ခံစားပြက်ခံစားပြက်ခံစားပြက်ဆိုပြီးတော့ ခံစားပြီးတော့ပြက်ပြက်ပြက်ပြက်သွားတဲ့အနှိမ့်ဆကိုမြင်အောင်ကြည့်အနှိမ့်ဆကိုမြင်အောင်ကြည့်တင်သဘောလေးပေါ်မှာစိတ်ကဘလို့ခံစားလိုက်တာလဲတောင်းတောင်းနာလေးပေါ်လာတဲ့အပေါ်မှာစိတ်ကဘလို့ခံစားလိုက်တာလဲဆိုတာဝေဒနာရဲ့အပြက်ကိုမြင်အောင်ရှုနိုင်တဲ့ယောဂီများကခံစားမှုရဲ့အပြက်ကိုရှု ကြားတဲ့အတန်လေးပေါ်မှာလဲဘလို့ခံစားလိုက်တာလဲစိတ်ကိုပြန်ကြည့်တာနော် ရုပ်ကအတန်တွေက ဖောက်ပြန်ပြလိုက်လို့စိတ်ကအဲ့ဒီပေါ်မှာသွားပြီးခံစားတာကိုမြင်အောင်ကြည့်နာဝေဒနာရဲ့စိတ်ထဲမှာကောင်းသဘော ခံစားနေတာလားဆိုးသဘောခံစားနေတာလားမြင်အောင်ကြည့်ဝေဒနာနုပဒနာခန္ဓာကိုယ်ကရိပ်ရိပ်ရွရွမောမောတောင့်နေတင်းနေပေါ်လာတယ်ပေါ်လာတဲ့ခံစားမှုလေးတွေအဲ့ဒီပေါ်မှာဘလို့ခံစားနေရလဲကြိုက်တဲ့အပေါ်မှာခံစားနေတဲ့ခံစားမှုဆိုးတဲ့ခံစားမှုလားကောင်းတဲ့ခံစားမှုလားထုံတာပေါ်မှာသွားပြီးခံစားတဲ့ခံစားမှု ပူတာပေါ်မှာသွားပြီးခံစားတဲ့ခံစားမှုအဲ့ဒီခံစားတဲ့သဘောတွေကို မြင်အောင်ကြည့်ခံစားတဲ့သဘောလေးမြင်အောင်ကြည့်ခံစားတာလေးမြင်အောင်ကြည့်ရှော့မပေးနဲ့နော်အရှုံးမပေးနဲ့နော်နည်းနည်းလေးကြွပေးလိုက်အောင်မယ်နည်းနည်းလေးမပေးလိုက်အောင်မယ်ဆိုအဲ့ဒါ လောဘနဲ့သွားပေါင်းတာတဏှာနဲ့ပေါင်းတာတက်တာရရအောင်ရှောက်ကြံတာတဏှာလောဘနဲ့လည်းမပေါင်းနဲ့မပေါင်းနဲ့ဒါလေးတိခံပြီးကြည်နေတိခံပြီးကြည်နေတဲ့အခါစိတ်ထဲမှာမခံညင်တာလေးနေတာခံခက်ဖြစ်နေတာလေးတနှုတ်နှုတ်ဖြစ်နေတာလေးဆင်းရဲနေတာလေးချမ်းသာနေတာလေးဆိုပြီးတော့အဲ့ဒါဒီပေါ်လာလိမ့်အဲ့ဒီချမ်းသာတယ်ဆိုတဲ့ခံစားတဲ့စိတ်ဆင်းရဲတယ်ဆိုတဲ့ခံစားတဲ့စိတ်ခံစားနေတဲ့စိတ်ကလေးတွေ ဘလို့ပေါ်လာတယ်ဆိုတာ ရှုပေါ်လာတဲ့ခံစားမှုမှန်သမျှအကုန်ရှုဒုက္ခဝေဒနာပေါ်ရင်ချမ်းသာတယ်လို့ပေါ်လာရင်အဲ့ဒါလည်းဖြစ်ပျက်ရှုဒုက္ခဝေဒနာပေါ်လာရင်ဖြစ်ပျက်ရှုဥပ္ပခဝေဒနာလည်းဖြစ်ပျက်ရှုပေါ်သမျှဝေဒနာတွေအကုန်လုံးဖြစ်ပျက်ရှုရမယ်ဆင်းရဲတယ်ချမ်းသာတယ်ဘာပေါ်ပေါ် ပေါ်တာကိုမရှုနိုင်လို့လောဘဒေါသမောဟလိုက်ရတာလောဘဒေါသမောဟတွေအနှိမ့်ဆက်ခံနေရတဲ့ဘဝဦးဇင်းတို့တွေမရှုနိုင်ခဲ့လို့တတိအားနည်းလို့တမာတိအားနည်းလို့ပညာအားနည်းလို့မရှုနိုင်လို့လောဘလိုက်ဒေါသလိုက်မောဟလိုက်ခံနေရတာဒီလောဘတွေဒေါသတွေမောဟတွေနဲ့ခံစားနေရတဲ့ဘဝကလွတ်အောင်နလကာရံဝကုံစရောတဲ့ဆင်မြောင်ကြီးဟာ ကျူရိုးနဲ့ဆောက်တဲ့အိမ်ကိုမှုံမှုံညံ့ညံ့နင်းချင်ဖျက်ဆီးသလိုကိုအခုလောဘဒေါသမောဟတွေလည်းဖြစ်ပြက်နဲ့အကုန်လုံးကို နင်းချေပြီးတော့ဖျက်ဆီးလိုက်စမ်းပါတဲ့တတိတမာတိဝိရိယဆိုတဲ့ဉာဏ်ပညာတွေကိုလက်ကင်ထားပြီးတော့ဒုက္ခဝေဒနာမှာ ဖြစ်ပြီးပြက်ပါလားခံစားမှုလေးရဒုက္ခဝေဒနာလေးခံစားတာလေးကလည်းဖြစ်ပြီးပြက်ပါလားဝေဒနာရဲ့သဘောသူ့အတူခံစားပြက်ခံစားပြက်ခံစားပြက်ဆိုတာကို ခံစားမှုရဲ့ဖြစ်ပျက်ကိုဒလဇက်လဲရှုလဲရှုလိုက်ရောလောဘဖြစ်ခွင့်မရဘူးဒေါသဖြစ်ခွင့်မရဘူးမောဟဖြစ်ခွင့်မရဘူးအဲ့ဒီလောဘဒေါသမောဟဖြစ်ခွင့်မရတဲ့နေရာသည်အဲ့ဒါနိဗ္ဗာန်ပဲညဆောဘုရားဒီလောဘဒေါသမောဟရှိနေလို့နိဗ္ဗာန်ကိုခံစားမရလောဘဒေါသတွေအပြီးချုပ်ငြိမ့်တဲ့နေရာဟာတကယ်နိဗ္ဗာန်ပဲတဲ့ရှုပေါ်လာတဲ့ဝေဒနာတွေရှု ခံစားမှုရဲ့အပြက်ကိုမြင်အောင်မရှုနိုင်သေးရင်တင်တာလဲဝေဒနာလို့သိထားတောက်တာလဲဝေဒနာလို့သိထားပူတာပေါ်တော့လဲဝေဒနာကြိုက်တာပေါ်တော့လဲဝေဒနာလို့ဝေဒနာဝေဒနာပဲသိဝေဒနာလို့သိပြီးတော့ရှုဘာဝေဒနာမှကိုခန္ဓာကိုယ်မှာမပေါ်လို့မရှုတတ်တဲ့ယောဂီများတော့နှာသီးဝါလေးမှာတတိထားပြီးတော့တိုးဝင်လာတဲ့လေလေးပေါ်မှာဘလို့ခံစားသလဲတိုးထွက်သွားတဲ့လေလေးပေါ်မှာပူသဘောလေး အေးသဘောလေးပေါ်မှာဘလို့ခံစားတယ်လဲနှွေးသဘောလေးပေါ်မှာဘလို့ခံစားတယ်လဲဆိုတာအဲ့ဒီခံစားတဲ့သဘောလေးကိုသုံးသပ်ကြည့်လဲရပါတယ်သုံးသပ်ကြည့်လို့မကြည့်နိုင်သေးဘူးဆိုရင်ဝင်လာတဲ့လေလေးကို ဝေဒနာလို့ပြန်ပြီးနှလုံးသွင်းထားထွက်လာတဲ့နှွေးနှွေးလေးတွေလဲဝေဒနာအေးပြီးဝင်လာတဲ့လေလေးလဲဝေဒနာရွရွမွားမွားရားတာပေါ်တော့လဲဝေဒနာမူတာပေါ်တော့လဲဝေဒနာဒါ ဝေဒနာရဲ့အပြက်ကိုမရှုနိုင်သေးရင် ဝေဒနာလို့သိထားဝေဒနာပေါ်မှာတမာတိယူဝေဒနာတမာတိရအောင်ယူထားဝေဒနာတမာတိရအောင်ယူပြီးတော့မှ ဝေဒနာရဲ့အပြက်ကိုမြင်အောင်ကြည့်ဝေဒနာကိုဝေဒနာလို့သိဦးတယ်လို့မသိနဲ့ကြိုက်တယ်လို့မသိနဲ့ထုံတယ်လို့မသိနဲ့ကျင်းတယ်လို့မသိနဲ့အဲ့ဒါအမှားသိတယ်အမှန်သိက ဝေဒနာလို့သိတယ်ဝေဒနာရဲ့အပြက်ကိုမြင်အောင်သိတယ်အဲ့ဒါအမှန်သိတယ် ဝေဒနာလို့သိတာဒီသမထာတင်တာလဲဝေဒနာလို့သိတောင်းတာလဲဝေဒနာလို့သိပူတာ ဝေဒနာလို့သိအေးတာဝေဒနာလို့သိကြိုက်တာဝေဒနာလို့သိလိုက်တာဝေဒနာဝေဒနာလို့သိလိုက်တာဒီအဲ့ဒါသမထအဲ့ဒီတမာတိအဲ့ဒီပုံမှာတေးလာပြီဆိုတဲ့အခါမြတ်ဝေဒနာသဘောဟာဘာလဲနန္တရားခံစားပြီးပြက်တာပဲရှိတယ်လို့ရှုလဲရှုလိုက်ရောဝေဒနာရဲ့အပြက်အဲ့ဒါအနိစ္စကိုမြင်ပြီဒိဋ္ဌိကပ်မရဘူးဒေါသတွေကပ်မရဘူး မာနတွေကပ်မရတော့တဏမာနဒိဋ္ဌိငြိမ့်သွားပြီအဲ့ဒါအဲ့ဒါရအောင်ရှုရအောင်ရှုဝေဒနာပေါ်မှာတင်းကြာတာလေးလဲဝေဒနာစိတ်ကိုတင်တတ်အောင်တင်ထားဥရာပေါ်တော့လဲဝေဒနာကြိုက်တာပေါ်တော့လဲဝေဒနာလို့ရှင်းစိတ်ကကြိုက်တယ်ကြိုက်တယ်လို့သွားသည်နောက်ကကြိုက်တယ်ကြိုက်တယ်မရှိဝေဒနာပါလားကြိုက်တယ်ကြိုက်တယ်ကြိုက်တယ်ဆိုရင်တော့အဲ့ဒါအမှားပဲပြီ နောက်ကဒေါသလာမယ်ဒိဋ္ဌိတောက်ဒိဋ္ဌိမီးတွေတောက်လိမ့်မယ်ဒေါသမီးတွေတောက်လိမ့်မယ်လှုပ်ချင်အောင်လှုပ်မယ်ဆိုတော့မန်နေမာနတွေထပြီးထကြွတောင်းချမ်းလာလိမ့်မယ်တဏမာနဒိဋ္ဌိအကုသိုလ်တွေလွှမ်းမိုးသွားလိမ့်မယ်ဘာလို့လဲဆိုတော့အပေးမှားလို့အတိမှားလို့အယူမှားလို့အမှတ်မှားလို့ဝေဒနာကိုငါသွားလှုပ်လို့ဝေဒနာငါမပါဝေဒနာအောင်ပွဲရတယ်ငါရမပါသေးနဲ့ဝေဒနာကိုနိုင်တယ်အဲ့ဒါမှငါနာတယ် ငါကြိုက်တယ်ငါမရတော့ဘူးငါပြင်တော့မယ်ငါကြွတော့မယ်ငါနောက်တစ်ခါလှုပ်တော့မယ်ဆိုတော့အဲ့ဒီတန်ဃာငါကြီးနဲ့သွားလှုပ်မိလို့နော်အဲ့ဒါကြောင့်မို့အဲ့တန်ဃာငါနဲ့သွားမလှုပ်မိစေနဲ့သွားပြီးတော့စိတ်ကိုမပြောင်းမိမိစေနဲ့တန်ဃာငါနဲ့သွားမလှုပ်မိစေနဲ့ ဝေဒနာသူ့အတူခံစားပြီးပြက်တဲ့သဘောရှိတာအဲ့ဒါမှငါလည်းမဟုတ်ဘူးယောက်ျားလည်းမဟုတ်ဘူးမိန်းမလည်းမဟုတ်ဘူးငါတို့တော့ယောက်ျားမိန်းမမဟုတ်ဘူးဝေဒနာသူ့အတူခံစားတဲ့သဘောသူ့အတူခံစားပြီးသူ့အတူပြက်သွားတာငါနဲ့လည်းမဆိုင်ဘူးကိုယ်လည်းမပိုင်ဘူးကောင်းတာလေးခံစားပြီးအများရန်နေကျင်တာပေါ့ဘယ်ဆိုတာကြီးခံစားခြင်းမှာအခုဆိုးတလှဲကောင်းတလှဲအမျိုးမျိုးလာနေတာအဲ့တော့ဒီဝေဒနာ ကိုမပိုင်လို့ပေါ့အစိုးမရလို့ပေါ့အဲ့ဒီမပိုင်တဲ့အစိုးမရတဲ့ဝေဒနာကို ဝေဒနာသည်ငါမပိုင်ဘူးအစိုးမရဘူးလို့ပိုင်းခြားပြီးဉာဏ်နဲ့သိအောင်လုပ်ပြီးတော့ရှုပါပိုင်းခြားပြီးဉာဏ်နဲ့သိအောင်ရှုပါ ခံစားမှုသဘောဝေဒနာမြင်အောင်ကြည့်ဒီကိုယ်လုံးမှာဝေဒနာတွေပဲလောက်တာလဲဝေဒနာပူတာလဲဝေဒနာရားတာလဲဝေဒနာတွေပဲမြင်တာကြားတာနားတာစားတာဝေဒနာပေါ်တိုင်းပေါ်တိုင်းကြားတိုင်းဝေဒနာပဲမြင်ပေါ်ပူတိုင်းအေးတိုင်းပေါ်တာမှန်သမျှအကုန်ဝေဒနာပဲဝေဒနာရဲ့သဘောခံစားမှုသဘောစိတ်ထဲမှာမြင်အောင်ကြည့်တင်းတာလေးပေါ်မှာစိတ်ကဘယ်လိုခံစားနေတာလဲ တောင့်တာလေးပေါ်ရင်ဘလို့ခံစားနေတာလဲပူတာလေးပေါ်တော့ဘလို့ခံစားနေတာလဲခံစားတဲ့သဘောကိုမြင်အောင်ကြည့်ခံစားတဲ့သဘောလေးကသူကသူခံစားပြီးပြက်ပြက်ပြက်ပြက်သွားတာလေးမြင်မှအဲ့ဒါမှဝိပဿနာဝေဒနာရဲ့အဲ့ဒါကျမှအနိစ္စမြင်တာခံစားမှုသဘောလေးစိတ်ထဲမှာမခံစားကျင်တာလေးနေသာခံခက်ဖြစ်နေတာလေးကောင်းသဘော ခံစားတာလေးဆိုးသဘောခံစားတာလေးအလုံးဒီဝေဒနာပဲ အဲ့ဒီဝေဒနာဘယ်မှာဖြစ်လဲစိတ်ထဲမှာခံစားနေတာခုထိုင်းနေရင်အောက်ကထုံနေတာလေးပေါ်မှာတင်းနေတာလေးပေါ်မှာကြက်နေတာလေးပေါ်မှာကြိုက်လာတာလေးပေါ်မှာခံစားနေတာအဲ့ဒါခံစားနေတာဝေဒနာအဲ့ဝေဒနာနာရဲ့ခံစားတဲ့သဘောလေးမြင်အောင်ကြည့်ကိုယ်ကကြည့်လိုက်တာနဲ့ရှေ့ကခံစားတာလေးပြက်ပြက်ပြက်ပြက်ပြက်ပြက်သွားတာအဲ့ဒါဝေဒနာရဲ့ဖြစ်ပျက်ကိုမြင်ပြီးဝေဒနာရဲ့အနိစ္စကိုမြင်ပြီးအဲ့ဒါ တက္ကရာဒိဋ္ဌိကပ်မရတော့ဘူးငါခံစားတယ်ဆိုတာမရှိတော့ဘူးဝေဒနာဒီခံစားတဲ့သဘောခံစားပြီးပြက်တာပါလားလို့မြင်လာနဲ့ငါခံစားတယ်ဆိုတဲ့အဲ့ဒီဒိဋ္ဌိကပ်လို့မရတော့ဒိဋ္ဌိကပ်မရရင်ဒေါသတွေလည်းကပ်မရဘူးလောဘတွေလည်းကပ်မရတော့ဒိဋ္ဌိတို့ဒေါသတို့လောဘတို့နောက်ကအကုန်ငြိမ့်ကုန်ပြီဝေဒနာရဲ့အပြက်ကိုမြင်လို့ စိတ်ထဲမှာခံစားတဲ့သဘောလေးဝေဒနာလေးတော့သူ ခံစားပြက်ခံစားပြက်ခံစားပြက်ဒါကိုမြောင်ကြည့်အဲ့ဒါကိုမမြင်သေးဘူးဆိုဝေဒနာပါလားလို့နှလုံးသွင်းထားတင်တာလဲဝေဒနာလေးပဲတောက်တာလေးကလည်းဒါဝေဒနာပဲကူတာလေးကလည်းဝေဒနာပဲကြိုက်တာလည်းဝေဒနာပဲလို့တမာရီကိုတင်းတမာရီပေါ်မှာဝေဒနာတမာရီရအောင်လို့ရားတာလဲ ဝေဒနာပဲကြိုက်တာလဲဝေဒနာပဲထုံတာလဲဝေဒနာပဲပူတာလဲဝေဒနာပဲဝေဒနာတမာရိရအောင်လုပ်ပြီးမှ ဝေဒနာရဲ့အပြက်ကိုမြင်ရင်အဲ့ဒါဝေဒနာချုပ်ရင်သုံးပါးသောဝေဒနာတို့ရဲ့ချုပ်ခြင်းကြောင့်နိဗ္ဗာန်ကိုရပြီတဲ့ဝေဒနာတွေအကုန်လုံးချုပ်သွားမှတကယ်နိဗ္ဗာန်လောကကြီးရဲ့ဝေဒနာဥစဉ်တော့အမြဲတမ်းဖြစ်ပြနေတာ ဝေဒနာချုပ်ရငြိမ်းရရောက်အောင်သွားဖြစ်ပြီးပြတ်တဲ့သဘောမြင်အောင်ကြည့် ငါနာတယ်ငါကြိုက်တယ်ငါပူတယ်လို့သွားမသတ်မှတ်နဲ့နော်ဝေဒနာလို့မြင်အောင်ကြည့်လှုပ်ခြင်းအားလှုပ်လိုက်မာခြင်းအားမာလိုက်ကြွားခြင်းအားကြွားလိုက်ဆိုရင်ဟောလောဘနဲ့ပေါင်းလိုက်ဒေါသနဲ့ပေါင်းလိုက်စိတ်ကအကုသိုလ်စိတ်နဲ့ပေါင်းနေတာလှုပ်ခြင်းနဲ့စိတ်ဖြုတ်ခြင်းနဲ့စိတ်မခံခြင်းနဲ့စိတ်အဲ့ဒီစိတ်ကလေးတွေပေါ်လာတာလေးမြင်အောင်ကြည့်အဲ့ပေါ်မှာမခံခြင်းနဲ့စိတ်လေးတွေ ပေါ်ပေါ်လာတာလေးတွေကိုရှုအကုန်ဖြစ်ပြက်ရှုပေါ်လာတဲ့ဟာဒေါသစိတ်လေးဖြစ်လဲဖြစ်ဖြစ်ပြီးပြတ်သွားတာရှုဝေဒနာမှတဏှာကုပြီးဒေါသတွေလောဘတွေဖြစ်သွားလိမ့်လဲဖြစ်ပြီးပြတ်တာရှုဒေါသစိတ်ကလေးပေါ်ပေါ်ပြီးပြတ်တာရှုမခံကျင်တဲ့စိတ်ဒုက္ခဝေဒနာအနေမှာဒေါသကူးသွားရင်ကူးသွားတဲ့စိတ်တွေအကုန်ဖြစ်ပြက်ရှုခံစားမှုဝေဒနာလည်းရှုခံစားမှုဝေဒနာမရှုနိုင်လိုက်တဲ့အခါကျတော့ခန္ဓာ၅ပါးအဖြစ်စဉ်ကြီးဖြစ်သွားပြီးမှ အဲ့ဒီမှာလောဘဒေါသမောဟတွေဖြစ်ပြီးမှအဲ့ဒီကြမှာတိလဲအဲ့ဒါကိုဖြစ်ပြရှုရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးလုံးရဲ့ဖြစ်ပြီးပြတ်တာအကုန်ရှုရမှာရုပ်ရဖြစ်လဲရုပ်ကိုလည်းဖြစ်ပြရှုနာမ်ကိုလည်းဖြစ်ပြရှု ဝေဒနာလည်းဖြစ်ပြရှုမတရတဲ့တင်ညာတွေလည်းဖြစ်ပြရှုလောဘဒေါသမောဟဖြစ်တာတွေလည်းဖြစ်ပြရှုအကုန်လုံးဖြစ်ပြီးပြတ်ပါလားဖြစ်ပြီးပြတ်ပါလားအကုန်ရှုဝေဒနာမှထိုင်ပြီးရှုရင်းနဲ့ ဝေဒနာကနေမှတဏှာကူးကူးသွားရင်လဲကူးသွားတဲ့လောဘဒေါသတွေအကုန်ဖြစ်ပြတာရှုလောဘစိတ်လေးစိတ်ကလေးပေါ်လာတာတွေလည်းဖြစ်ပြီးပြက်ပါလားဒေါသစိတ်ကလေးပေါ်လဲဖြစ်ပြီးပြက်ပါလားရှေ့ဆက်ပြီးဖြစ်ပြက်လို့ရှုလိုက်တာနဲ့ရှေ့ဆက်ပြီးမတွဲဖြစ်တော့ဘူးအဲ့ဒါပရိစ္ဆသမုပ္ပါစက်ကြကိုရနိုင်အောင်ပြန်လုပ်တာပဲရစီကလည်းမြင်တာလည်းရှုနိုင်အောင်ကြားတာလည်းရှုနိုင်အောင်တဖြည်းဖြည်းချင်းဦးဇင်းတို့လေ့ကျင့်ယူရမယ် တတိအားတွေတမာရီအားတွေပို့ပို့ပို့ပို့အားကောင်းလာအောင်အရိယာမက်ကိုရတယ်ဆိုတာဒီတမာရီတွေမရှိဘဲနဲ့ဒီလိုမရှိဘဲနဲ့ဖြစ်ပျက်တွေမမြင်ပါဘဲနဲ့ဝေဒနာရဲ့ဒုက္ခဝေဒနာရဲ့ဖြစ်ပျက်ကိုမရှိဘဲနဲ့နိဗ္ဗာန်ရတယ်ဆိုတာမရှိဘူးတဲ့ဒုက္ခဝေဒနာရဲ့ဖြစ်ပျက်ကိုမရှိဘဲနဲ့နိဗ္ဗာန်ရတယ်ဆိုတာမရှိဘူးတဲ့ဥပေက္ခဝေဒနာရဲ့ဖြစ်ပျက်ကို မရှိပါဘဲနဲ့နိဗ္ဗာန်ရတယ်ဆိုတာမရှိပါဘူးတဲ့ဒုက္ခဝေဒနာလည်းဖြစ်ပျက် ဒုက္ခဝေဒနာလည်းဖြစ်ပြက်ဥပ္ပခဝေဒနာလည်းဖြစ်ပြက်အဲ့ဒီဖြစ်ပြက်တွေရှုနိုင်မှသာလင်ဖြစ်ပြက်တွေမြင်ဖြစ်ပြက်တွေမုံဖြစ်ပြက်တွေချုပ်ဆုံးတဲ့နေရာကြီးရောက်မှသာလင်နိဗ္ဗာန်ရတယ်မြတ်စွာဘုရားဟောတာကြောင့်မို့ကိုလိုရမယ်အလုကခံစားမှုဒုက္ခဝေဒနာလည်းဖြစ်ပြီးပြက်ပါလားခံစားတဲ့ဒုက္ခဝေဒနာလည်းဖြစ်ပြီးပြက်ပါလားဥပ္ပခဝေဒနာလည်းဖြစ်ပြီးပြက်ပါလားလို့ ဖြစ်ချင်းပြက်ချင်းကိုပဲဒလဇက်ကိုတင်းတင်းတင်းတင်းပြီးတော့တတိထားဆောင်ရှုတတိထားဆောင်ရှုလှုပ်လိုက်ပြင်လိုက်မားလိုက်အဲ့ဒါလောဘနဲ့ပေါင်းပြီးတတ္တရာရအောင်ကြံတာနော်လိုက်ပြီးတော့ပေါင်းပြီးမကြံနဲ့အဲ့ဒါအကုသိုလ်စိတ်တေကနာနီးကြတော့မလှုပ်နိုင်တဲ့အချိန်ကျတော့သူကဒုက္ခပေးလိုက်မယ်နော်အခုချိန်ကလှုပ်လို့ရသေးတယ်ပြင်လို့ရသေးတယ်တေကနာနီးကြတော့လှုပ်လို့မရပြင်လို့မရကြွလို့မရတော့ဘူးချိန်ရွံ့ပြန်သွားလိမ့်မယ် အခုချိန်မှာကလေးသိခံပြီးရှုသိခံခြင်းနဲ့ရှုရမယ်ခန္တီတောင်းတောင်းဤဤမကြံစီပဲခန္တီတရားကိုမာထားခြင်းသည်ပရမန်တဘောအကျင့်တွေထဲမှာအမြတ်ဆုံးပါပဲအကျင့်တွေထဲမှာအမြတ်ဆုံးဖြစ်တဲ့ခန္တီတရားကိုလက်ကင်ထားပြီးရှုသိခံပြီးတော့ရှုသိခံပြီးတော့ရှုအံကျိတ်ပြီးတော့ဒေါသနဲ့ဖက်ပြန်ရှုရတာမဟုတ်ဘူးနော်ဒေါသနဲ့လည်းမပါနဲ့လောဘနောက် ပေါင်းပြီးတော့လေတတ်တာရရအောင်ရှောက်မလုံးနဲ့ပေါ်လာတဲ့သဘောလေးဟာဝေဒနာပါလားတင်းတာလေးလဲဝေဒနာလေးပါလားကြိုက်တာလေးလဲဝေဒနာလေးပါလားဝေဒနာရဲ့သဘောဟာဘာလဲခံစားပြီးပြက်ပါလားလို့အဲ့ဒီဝေဒနာနဲ့ဝေဒနာရဲ့အပြက်ဒီနှစ်ခုပဲမြောင်ကြည့်ဝေဒနာကိုမြောင်ကြည့်နေတာတမထဝေဒနာရဲ့အပြက်ကိုမြောင်ကြည့်ရင်ဝိပဿနာတမထအနေနဲ့တင်ကြည့်ကြည့်ဝိပဿနာနဲ့တင်ကြည့်ကြည့်ကိုလောက်ရမယ့်အလောက်ကဒီနှစ်ခုပဲ တင်းတဲ့သဘောဝေဒနာစိတ်ကိုပြောင်းတောင်းတဲ့သဘောဝေဒနာလို့စိတ်ကိုပြောင်းကြိုက်တာလဲဝေဒနာလို့စိတ်ကိုပြောင်းတာပြောင်းတာဝေဒနာတစ်လုံးပြောင်းပြင်လိုက်မာလိုက်ကြွားလိုက်လှုပ်ရှားလှုပ်လိုက်မလှုပ်ပါနဲ့သေးသေးချာချာရှုပါဘုရားသာသနာနဲ့ဂျုံတော့ဦးဇင်းတို့ဒီလိုအခွင့်ရေးရတော့မှာကျင့်ဝင်ရတော့မှာရအောင်ကြိုးစားပြီးတော့ကျင့်ဒါလေးပါဖောက်ပြန်တဲ့ဝေဒနာတွေမှာအဆုံးစွန်သိခံခြင်းခွင့်လွှတ်ခြင်း စွန့်လွတ်ခြင်းနဲ့ကျင့်နိုင်အောင်ကျင့်ပါ ခံစားမှုဝေဒနာကိုသိချမြင်အောင်ကြည့်တင်းတဲ့အပေါ်မှာတောင့်တဲ့အပေါ်မှာပူတဲ့အပေါ်မှာအေးတဲ့အပေါ်မှာရားတဲ့အပေါ်မှာခန္ဓာကိုယ်ကြီးပေါ်မှာဘယ်နာပေါ်ပေါ်ပေါ်တဲ့နေရာမှာစိတ်ကသွားညှို့လိုက်မယ်ရုပ်ဖောက်ပြန်လို့နာငါပြောင်းညှို့ပြီးမှအဲ့ပေါ်မှာဝေဒနာနာခံစားလိုက်မယ်ခံစားတဲ့သဘောလေးကိုမြင်အောင်ကြည့်စိတ်ထဲမှာအဲ့ဒီ တောင်းတာလေးတင်းတာလေးပူတာလေးကြိုက်တာလေးပေါ်မှာ ကောင်းသဘောစိတ်ထဲမှာခံစားနေတာလားဆိုးတဲ့သဘောခံစားနေတာလားအဲ့ဒီခံစားတတ်တဲ့သဘောလေးကိုမြင်အောင်ကြည့်ခံစားတတ်တဲ့သဘောလေးစိတ်ထဲမှာခံစားနေတာအဲ့ဒီခံစားမှုလေးရဲ့ဖြစ်ပြီးပြက်သွားတာကိုမြင်အောင်ကြည့်အဲ့ဒါအနှိမ့်စမြင်ပြီ ဝေဒနာရဲ့အနိစ္စဝေဒနာရှုတယ်ရှုတယ်ဆိုတာဘာကိုမြင်အောင်ရှုရမှာ ဝေဒနာရဲ့အနိစ္စကိုမြင်အောင်ရှုရမှာတင်းနာကြီးတောက်နာကြီးပေါ်မှာပူရာကြီးပေါ်မှာသွားပြီးတင်ညာမပေးဘဲနဲ့သူ့သဘောပေါ်မှာစိတ်မှာဘလို့ခံစားသလဲအဲ့ဒီခံစားမှုလေးကတည်သလားမြဲသလားကောင်းတာခံစားခံစားဆိုးတာခံစားခံစားအဲ့ဒီခံစားမှုလေးဟာသူ့အတူခံစားပြီးတော့ ပြက်နေတာပဲရှိတယ်အဲ့ဒီခံစားပြီးပြက်နေတဲ့သဘောလေးကိုမြင်အောင်ကြည့်ခံစားပြီးတော့ပြက်နေတာကိုမပိုင်ဘူးအစိုးမရဘူးမတည်ဘူးမမြဲဘူးဆိုတဲ့သဘာဝရဲ့အနိစ္စကိုမြင်သွားအောင်ဝေဒနာရဲ့အနိစ္စမြင်သွားအောင်ရှုပါဝေဒနာတစ်လုံးရဲ့အနိစ္စကိုမြင်ပြီးခံစားတဲ့သဘောလေးခံစားပြည့် ပူဓာလေးလဲအပေါ်မှာလဲသွားစိတ်ကခံစားရတယ်ခံစားပြီးပြက်အေးဓာလေးပေါ်မှာခံစားရတယ်ခံစားပြီးပြက်တောက်နာလေးပေါ်မှာခံစားရတယ်ခံစားပြီးပြက်ဆိုပြီးတော့ခံစားပြက်ခံစားပြက်တဲ့သဘောလေးအဲ့ဒါလေးကိုမြင်အောင်ကြည့်ပါနှလုံးသွင်းပါခံစားမှုဝေဒနာရဲ့ ဖြစ်တဲ့သဘောပြက်တဲ့သဘောခန္ဓာကိုယ်မှာရိပ်ရိပ်ဒိတ်ဒိတ်ရွရွမွမွပေါ်နေတာတွေအားလုံးပေါ်မှာခံစားမှုဝေဒနာကိုမြင်အောင်ကြည့်ပထမရုပ်ကိုမြင်အောင်ကြည့်တယ်ဒုတိယနာမ်ကိုမြင်အောင်ကြည့်တယ်ပျောက်ညွတ်တတ်တဲ့နာမ်ကိုကြည့်တာနောက်ဆုံးကြတော့မှ ဝေဒနာနာခံစားတာကိုကြည့်တာဖောက်ပြန်တဲ့သဘောညွတ်သွားတတ်တဲ့နာမ်ရဲ့သဘော ဖောက်ပြန်တာကရုပ် ပြောင်းပြီးပြီးညှတ်တတ်တာကနာခံစားတတ်တာကဝေဒနာဆိုသုံးပိုင်းပိုက်ထွက်သွားတာအဲဒီတော့ရုပ်လို့လည်းသိတယ်ဖောက်ပြန်တဲ့ရုပ်လို့လည်းသိတယ်ရုပ်ကလည်းမြဲသလားမမြဲဘူးနာငါရောမြဲသလားနာငါလည်းမမြဲဘူးခံစားတတ်တဲ့ဝေဒနာလည်းမြဲလားဝေဒနာလည်းမမြဲဘူးဒါဆိုဘုရားတရားမို့ရုပ်ကိုလည်းရှုရမယ်နာကိုလည်းရှုရမယ်ဝေဒနာကိုလည်းရှုရမယ်အလိုဟောထတာရှု ကိုယ်ခန္ဓာကိုယ်ပေါ်မှာငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်ဆိုတော့ငါဆိုတာမပါသေးနဲ့ဝေဒနာနာရဲ့ခံစားတဲ့သဘောတွေသူကသူခံစားပြီးစိတ်ထဲမှာအတွေးလေးရလဲခံစားပြီးပြတ်တာပဲနော် ကောင်းတယ်ဆိုတဲ့အတွေးဆိုးတယ်ဆိုတဲ့အတွေးဘာအတွေးပေါ်ပေါ်ပေါ်တဲ့အတွေးတွေကလည်းအကုန်ခံစားပြက်ပူတာလေးတွေခံစားပြက်အေးတာလေးတွေခံစားပြက်မြင်တာလေးတွေခံစားပြက်ကြားတာလေးတွေခံစားပြက် နာနာလေးတွေခံစားပြက်ခံစားပြက်တာပဲရှိတယ်တလောကလုံးဟာအလုံးဟာဝေဒနာတွေကိုခံစားနေကြကောင်းတဲ့ဝေဒနာတွေခံစားလိုက်ဆိုးတဲ့ဝေဒနာတွေခံစားလိုက်အလဲလက်ဝေဒနာတွေခံစားလိုက် မျက်စိရနဲ့မျက်စိနဲ့အဆင်းနဲ့တိုက်တယ်ခမအဆင်းအာယုံတွေရဲ့အပေါ်မှာဝေဒနာတွေခံစားကြတယ်နားနဲ့အသံနဲ့တိုက်တဲ့အခါမှာအသံအာယုံဝေဒနာတွေပေါ်မှာခံစားကြတယ်ရှားနဲ့အရသာနဲ့တွေ့ထိခဲ့တဲ့အခါမှာ ရတာတွေခံစားနေကြတယ်တဲ့ကိုယ့်ရဲ့အတွေ့အထိခံစားနေကြတယ်စိတ်ထဲမှာအတွေ့တွေထဲမှာခံစားနေကြတယ်ဒါကြောင့်မို့တလောကလုံးက ဝေဒနာတွေခံစားနေတာတဲ့ခံစားနေတဲ့ဝေဒနာလည်းအပြီးခံစားပြီးပြက်ခံစားပြီးပြက်ဘာတစ်ခုမှ တီတာမရှိမြဲတာမရှိခံစားနေတော့အဟုတ်ထင်နေရပေမဲ့ပြီးတတ်တော့ဘာတစ်ခုမှမရှိတော့ဘူးတဲ့အဲ့ဒါကြောင့်မို့တလောကလုံးဟာ ဝေဒနာတွေခံစားပြီးတော့ နေပြီးတော့ခံစားတဲ့ဝေဒနာလည်းဖြစ်ပြနေလို့မြတ်စွာဘုရားညှင်းငွေပွဲကြီးတဲ့လောကကြီးဟာဒီဝေဒနာတွေကိုပဲဒါအဟုတ်ထင်ပြီးတော့အာယုန်နေနောက်ကိုလိုက်ပြီးတော့ခံစားနေကြတာအပြီးတော့လည်းခံစားပြီးတော့လည်းပြက်တာပဲဘာတစ်ခုမှတီးတာမရှိမြဲတာမရှိဩဝေဒနာတွေဆိုတာခံစားတဲ့သဘောတွေပဲခံစားတဲ့သဘောတွေဟာငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလားလို့ ဝေဒနာနာရဲ့ခံစားတဲ့အပေါ်မှာဖြစ်ပြီးပြတ်တာကိုမြင်အောင်ကြည့်ငါကိုမဟုတ်တာကိုကြည့်ငါဥစားမဟုတ်တာကိုကြည့်ငါမဟုတ်တာကိုမြင်အောင်ကြည့်အဲ့လိုကြည့်တတ်မှာဝိပဿနာမှာအဲ့ဒါလမ်းကြောင်းပေါ်တက်လာပြီတေကနာနီကြတော့လေဒီလိုပဲတင်းလာမယ်တောက်လာမယ်ပူလာမယ်အဲ့ဒီကြတော့စိတ်ကိုပြောင်းကြည့်တင်းလာတာပေါ်မှာတင်းတယ်တင်းတယ်လို့သိနေတာလားငါတင်းတယ်လို့ဖြစ်နေရင်တော့ဒိဋ္ဌိကပ်ပြီးအဲ့ဒီဒိဋ္ဌိကပ်ရင်တော့နောက်ကဒေါသတွေလာလိမ့်မယ်ဒါကြီးကိုမကြိုက်ဘူးမခံညင်ဘူး ဘလို့ပြအောင်လို့ရမလဲဘလို့တက်တအောင်လို့ရမလဲဟိုဘက်လှည့်ပေးလိုက်ပါအောင်ဒီဘက်လှည့်ပေးလိုက်ပါအောင်လို့ရမှာအခုချိန်မှာထိုင်ရင်းနဲ့ကြည်ငါစိတ်ကိုငါပြောင်းနိုင်ရလားအခုဝေဒနာတွေတက်လာတဲ့အချိန်မှာငါရဲ့စိတ်ကို ပြောင်းနိုင်သလားမပြောင်းနိုင်ဘူးလားကိုကိုကိုကြည်ကိုကိုကိုစိတ်ကိုဆုံးမဒီအချိန်လေးမှာဝေဒနာနဲ့နှစ်ဖူးတွေဒူးတွေအခုလိုမသေးခင်တွေ့တဲ့အချိန်လေးတောင်မှမခံနိုင်ပါဘူးမရနိုင်ပါဘူး ဒေါသတွေဖြစ်နေရပါသေးရင်သေကာနာနိကိုကိုကိုစိတ်မချရသေးဘူးဒကာတော်မတို့သေချာပြင်ရမယ်သေချာကြိုးစားရမယ်နော်ရအောင်ကြိုးစားနှလုံးသွင်းစိတ်ကိုပြောင်းတတ်အောင်ပြောင်းတင်တယ်လို့သိတဲ့အသည့်တောက်တယ်လို့သိတဲ့အသည့်ပူတယ်လို့သိတဲ့အသည့်ကြိုက်တယ်လို့သိတဲ့အသည့်အဲ့ဒီအသည့်ကြီးကနေမှတင်းတယ်မရှိတောက်တယ်မရှိပူတယ်မရှိကြိုက်တယ်မရှိအော်ဝေဒနာပဲရှိပါလားလို့ဝေဒနာလို့ပြောင်း ဝေဒနာသဘောလည်းပြန်သုံးသပ်ကြည့်တော့ဩဒါဝေဒနာဝေဒနာလို့သိနေတာဒါတမထပဲဝေဒနာသမာဓိရအောင်တည်ပြီးတော့ဝေဒနာရဲ့သဘောကိုငါမြင်အောင်ကြည့်မယ်ဆိုကြည့်လိုက်တော့ဝေဒနာသဘောခံစားပြက်ခံစားပြက်ဒါကိုသွားတည်တော့ဝေဒနာရဲ့အနိစ္စမြင်ပြီတဲ့အဲ့ဒီမှာခံစားပြက်တဲ့ဝေဒနာရဲ့အနိစ္စကိုမြင်တော့အဲ့ဒီအပြက်အနိစ္စဝေဒနာတွေကိုဒလသက်ရှူရင်ရှူရင်ရှူရင်ရှူရင်နဲ့ အော်ဒီဝေဒနာတွေကဖြစ်လိုက်ပြက်လိုက် ဖြစ်လိုက်ပြက်လိုက်ဖြစ်ပြက်နေရတဲ့ဒုက္ခကြီးပါလားလို့အဲ့ဒီမှာဒုက္ခလက္ခဏာဉာဏ်ကြီးထင်သွားလိမ့်မယ်ဒုက္ခလက္ခဏာဉာဏ်ကြီးထင်သွားပြီးဟိုဘက်မှာအနတ္တလက္ခဏာဉာဏ်ပေါက်ပြီးတော့ဝေဒနာဟာသူ့သဘောငါသဘောမဟုတ်ဘူးအတ္တမဟုတ်ဘူးအနတ္တပါလားလို့ဝေဒနာရဲ့အနတ္တကိုမြင်လဲမြင်သွားရောဟိုဘက်ကျတော့ကိုလိုချင်တဲ့တရားတွေတက်တော့မှာပါဒကာတော်မတို့ဒီကြောင့်မို့အရင်ဆုံးဝေဒနာရဲ့အနှိမ့်စကိုမြင်အောင်ကြည့်ပါ ဝေဒနာရဲ့အိဋ္ဆကိုမြင်ရင်ဒုက္ခကိုမြင်မယ်ဒုက္ခကိုမြင်ရင်အနတ္တလို့မြင်မယ်ဝေဒနာတစ်လုံးပေါ်ကနေမှ အတ္တပြုတ်ပြီးအနတ္တပေါက်သွားရင်တန္တရာလမ်းကြီးလွတ်တော့မှာပါဒါကြောင့်မို့ဘုရားပွင့်တာအနတ္တသာသနာလို့ပြောတာမြတ်စွာဘုရားသာသနာဟာအနတ္တသာသနာအတ္တသာသနာမဟုတ်ဘူးအနတ္တသာသနာတော်တွင်ကြီးထဲမှာ အနတ္တတရားတွေပေါက်အောင်ကိုယ့်အကိုဆက်ပြီးတော့ကြိုးစားပါပွားများပါအားထုတ်ပါ ကျင့်ကြံကြိုးကိုပွားများအားထုတ်ရင်းနဲ့ကိုယ့်ရဲ့စိတ်တွေငြိမ်းအေးလာစိတ်တွေငြိမ်းအေးလာအောင်ကြိုးစားပါဘဝရဲ့ဒုက္ခတွေငြိမ်းငြိမ်ရင်ဝေဒနာနေပရိစ္ဆသမုပ္ပါခန္ဓာတွင်းမှာဒါစိတ်ရကြီးကိုရက်အောင်ပရိစ္ဆသမုပ္ပါစိတ်ရကြီးကိုရက်အောင်ဒါကိုယ်တိုင်အားထုတ်တဲ့နည်းပဲအပြင်ကနေမှအဝိဇ္ဇာပစ္စယသင်္ခါရဆိုပြီးတော့ပရိစ္ဆသမုပ္ပါစိတ်ရကြီးတင်တာဒါအပြင်မှဒါပฏิယတ္တိ နော်ပฏิယတ္တိအပြင်းပန်းသင်တာဒါကပฏิပတ်တိကခန္ဓာကိုယ်ရင်းကိုမျက်စိကလည်းမလဲအောင်မျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာလိုချင်တယ်ဆိုရင်လဲသွားပြီဒေါသတွေဖြစ်လိုက်ရင်လဲသွားပြီ ကြားတဲ့အပေါ်မှာလောဘဖြစ်ရင်လဲထွက်သွားပြီပရိစ္ဆေသမောဘကြီးလဲသွားတာအခုတော့ကြားတာလဲဝေဒနာမြင်တာလဲဝေဒနာပူတာပေါ်တော့လဲဝေဒနာကြိုက်တာပေါ်တော့လဲဝေဒနာထုံတာပေါ်တော့လဲဝေဒနာဆိုပြီးတော့ ဝေဒနာနုပတနာဝေဒနာကမ္မထံကိုတာနင်လားငါလားနှလုံးသွင်းလေ့ကျင့်ပွားများအားထုတ်အဲ့ဒီလိုမြန်တာကြိုးစားပြီးတရားဓမ္မတွေပွားများကြအားထုတ်ကြလုံနေကြရင်ဦးဇင်းတို့အသေးလဲတတ်တယ်အနေလဲမြတ်တယ်ဒုက္ခဝေဒနာမှရာဂနုတိယဆိုလောဘလည်းဖြစ်ခွင့်မရတော့ဒုက္ခဝေဒနာမှပဋိက္ခနုတိယဆိုတဲ့ဒေါသလည်းဖြစ်ခွင့်မရဘူး ဥပေက္ခဝေဒနာမှာအဝိဇ္ဇာနှုတိယဆိုတဲ့မောဟလည်းဖြစ်ခွင့်မရတော့ပါဘူး။ဘာကြောင့်လဲတတိထားလို့။ကြောင့်မို့မြတ်စွာဘုရားအပမဒေနတမ္ပါဒေထမမေ့မလျော့တဲ့တတိကိုယ်တာအမြဲတမ်းထားပါတဲ့အဲ့ဒီတတိတရားဟာကိုယ်မှာ ဆောင်ထားတဲ့အရာအမြဲတမ်းတတိဆိုတာပိုတယ်လို့ဘယ်တော့မှမရှိဘူးတတိဆိုတာလိုတယ်ပဲရှိတယ်အဲ့ဒီတတိတရားကိုအမြဲတမ်းထားပြီးတော့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 ကြာတာလဲဝေဒနာမျက်စိကနေအစင်းနဲ့မြင်လိုက်တာနဲ့ဩသားမြင်တယ်သမီးမြင်တယ်ဆွေမြင်တယ်မျိုးမြင်တယ်အဖိုးမြင်တယ်အဖွားမြင်တယ်မရှိဩမြင်တာလဲဝေဒနာပါလားတတိကကြာတာလဲဝေဒနာစားနေတော့လဲဝေဒနာပူတာပေါ်တော့လဲဝေဒနာကြိုက်တာပေါ်တော့လဲဝေဒနာတွေးတာလေးပေါ်တော့လဲဝေဒနာဆိုပြီးတော့ဝေဒနာပေါ်မှာနှလုံးသွင်းပြီးဝေဒနာရဲ့အနိစ္စမြင်အောင် ရှုလိုက်နိုင်တာနဲ့ဦးဇင်းတို့တရားဓမ္မတွေ ဘဝတန္တရာမှာပရိစ္ဆသမုပ္ပါဆက်ရကြီးရပ်ပါလိမ့်မယ်ကိုကိုကိုတတိကိုပဲအာကောင်းအောင်ထားဝီရိယနဲ့တိုးတင်းဟာတဲ့အာဒီချုပ်ွက်ကြီးကတော့ခက်တယ်ဒါကြီးကမရှုခြင်းဘူးဟိုကတော့လွယ်တယ်ဟိုကခက်တယ်လုံမနေနဲ့ဖះဟောတဲ့တရားတွေကိုနိုင်နဲ့ကိုရှုတတ်တဲ့ရှုွက်တစ်မျိုးနဲ့တတိထားပြီးတော့ရှုရင်နောက်ဆုံးတော့ဒီရုပ်နဲ့ဒီနာမောရှုတာပဲဘယ်နည်းနဲ့ရှုရှုရုပ်တွေဖောက်ပြန်တဲ့သဘောရှု နာနေပြောင်းညွတ်တဲ့သဘောရှုဝေဒနာနဲ့ခံစားတဲ့သဘောရှုဒါပဲရှုစရာရှိတာတရားဆိုတာကိုနှစ်သက်တာနဲ့ရှုမိမိနှစ်သက်တဲ့ကမ္မထာနဲ့လုပ်လို့ရတယ်ပါရမီချင်းမတူဘူးအထုံးချင်းမတူဘူးတချို့လည်းဝေဒနာကြိုက်တယ်တချို့လည်းစိတ်ကိုရှုခြင်းနဲ့တချို့တွေလည်းရုပ်ကိုရှုခြင်းနဲ့အဲ့တော့မိမိနိုင်တာရှုတတိပဋ္ဌာန်တရား၄ပါးကလွဲပြီးနိဗ္ဗာန်ရောက်ကြောင်းမရှိဘူးဘယ်လမ်းကသွားသွားလဲရောက်မှာပဲမဟုတ်လေးမဟုတ်ကနေရွှေရကုံဖျက်တက်တော့ အကုန်ရောက်ရတာပဲအခုလည်းပဲတတိပဋ္ဌာန်တရား၄ပါးနဲ့နိဗ္ဗာန်ကိုသွားရုပ်ကြိုက်တဲ့ပုဂ္ဂိုလ်ရုပ်ကိုရှုဝေဒနာကြိုက်တဲ့ပုဂ္ဂိုလ်ဝေဒနာရှုစိတ်ကြိုက်တဲ့ပုဂ္ဂိုလ်စိတ်ကိုရှုပြီးတော့ကိုရှုွက်တစ်ခုနဲ့ရအောင်သွားပါကိုယ့်ရဲ့ခန္ဓာကိုယ်မှာအခု ကြည့်ခန္ဓာနေတာတွေနေတာခံခဲ့ဖြစ်နေတာတွေခန္ဓာကိုယ်မှာဘာပေါ်နေလဲပေါ်တာတွေပေါ်မှာစိတ်ကဘလို့ခံစားနေလဲမြင်အောင်ကြည့်ရုပ်တွေဖောက်ပြန်ရင်နာန်သွားခံစားမှာပဲဖောက်ပြန်တယ်ခံစားတယ် ရုပ်ကဖောက်ပြန်လို့နံခံစားတာမခံစားပါနဲ့ပြောလို့မရတားလို့မရစီးလို့မရသူ့တဘာဝသူ့အလုပ်သူလုပ်နေတာကိုကအတ္တနဲ့ဒါသွားလုပ်နေတကယ်တမ်းအနတ္တလောကကြီးအနတ္တလောကကြီးကိုအတ္တနဲ့သွားလုပ်နေလို့ကိုဖြစ်ချင်တာတွေမဖြစ်ဘူးသူသဘောသူဖြစ်တာသူသဘောသူဆောင်းနေတာသူ့အလုပ်သူလုပ်နေတာအဲ့ဒီသူ့အလုပ်သူလုပ်နေတာမတိဘဲနဲ့အတ္တနဲ့သွားလုပ်လို့အဲ့ဒီမှာတောကတွေဖြစ်ရတာဒေါသတွေဖြစ်ရတာ ဟိုလိုမဖြစ်ရမလားဒီလိုမဖြစ်ရမလားအနတ္တလို့လက်မခံနိုင်လို့အတ္တနဲ့သွားလို့လို့ပေါ်နေတာတွေတွေးနေတာတွေကြံစည်နေတာတွေအကုန်လုံးအနတ္တသဘာဝတွေအတ္တမဟုတ်ဘူးရောက်မှုအနိစ္စကိုမြင်အောင်ကြည့်ဒုက္ခလည်းမြင်လာမယ်အနတ္တတွေလည်းအကုန်လုံးဉာဏ်နဲ့မှထင်လာမယ်အော်သူ့သဘောသူဆောင်းနေတာသူ့လို့သူလုံနေတာဒါလေးတွေကိုအမြဲတမ်းနှလုံးသွင်း ရောက်မှုစိတ်ငြိမ်ရမှာကပ်ဒေချာနှလုံးသွင်းစင်ញင်ပွားများရသော်ဖျားသာသနာနဲ့တွေ့တော့မှာဩရှိရသူတော်ကောင်းနေလေဒီလိုပဲတမတ်ဖို့ရအောင်ဒီလိုပဲကြကုတ်ကြခဲနဲ့တနေ့ပြီးတနေ့ကြိုးစားနေရတာတနေ့ဒီနေ့တနေ့လှုပ်နေရသီလအားတွေတမာရီအားတွေပညာအားတွေပြည့်သွားတဲ့တနေ့ကျတော့မက်ဖို့နိဗ္ဗာန်ရမှာပဲဦးဇင်းတို့တို့လည်းဒီတိုင်းပဲကြိုးစားပါကိုယ့်ရဲ့စိတ်ထဲမှာဘလို့ခံစားနေတာခံစားနေတဲ့သဘောလေးမြောင်ကြည့် အတ္တနဲ့မလုံးနဲ့အနတ္တသဘောမြင်အောင်ကြည့်သူသဘောလေးနဲ့သူသူကသူခံစားနေတာသူသဘောနဲ့သူသူကသူခံစားနေတဲ့သဘောလေးသူကသူခံစားနေတာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက် ကောင်းတာလေးခံစားလိုက်ဖြစ်ပြီးပြက်သွားပြန်ဆိုးတာလေးခံစားတာလေးဖြစ်ပြီးပြက်ပြန်ပြီခံစားတဲ့သဘောလေးကဘာတစ်ခုမှမမြဲပါလားအခုတထိုင်နှင်းနေမဟုတ်ဘူးနော်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 ဦးဇင်းတို့လိုချင်တဲ့ပန်းနိုင်တနေ့ရောက်ကိုရောက်မှာကိုကအလုံးလုံးဖို့ပဲမီးပုတ်တဲ့ယောက်ျားဟာမီးပုတ်ပုတ်ပါများတော့အသားနှစ်ခုပုတ်ပါများကြာတော့ပူပြီးတော့သူကသူမီးထွက်ရတာပဲမီးထွက်ရတာသူ့ရဲ့အကျိုးတရားပုတ်ရတာကအကြောင်းတရားအခုလဲဖြစ်ပျက်ကိုရှုရတာက အကျိုးတရားမက်ပေါ်ရဲ့ဖြစ်ပျက်ကိုရှုတာအကြောင်းတရားမက်ဖို့တွေပေါ်မှာအကျိုးတရားသူ့လို့သူ့ဟာသူပေါ်လိမ့်မယ်ကိုကအတ္တနဲ့သွားပေါ်အောင်လုပ်လို့မရဘူး ကိုကရှုရမှာဝေဒနာရှုတဲ့ပုဂ္ဂိုလ်ဝေဒနာရဲ့အနိစ္စရှုရုပ်ရှုတဲ့ပုဂ္ဂိုလ်ကရုပ်ရဲ့အနိစ္စမြောင်ရှုစိတ်ရှုတဲ့ပုဂ္ဂိုလ်ကစိတ်ရဲ့အနိစ္စမြောင်ရှုအဲ့ဒီအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာနဲ့ဒါတစ်ခုပြီးတစ်ခုတင်ပြီးတော့ဒါနေရောညာရောဦးဇင်းတို့ရှုနေလို့ရှိရင်ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီပေါ်မှာရုပ်ကလည်းမမြဲပါလားနာကလည်းမမြဲပါလားဝေဒနာလည်းမမြဲပါလားသင်ညာတွေကလည်းမှတ်သားရတဲ့သင်ညာတွေကလည်းဖြစ်ပြီးပြက်အာလောဘဒေါသမောဟတွေပေါ်လာတယ်ဖြစ်ပြီးပြက်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 သူ့သူ့ဟာနဲ့သူဖြစ်လိမ့်မယ်ကိုလောက်ရမှာကခန္ဓာကိုယ်ပေါ်မှာဝိပဿနာဉာဏ်နဲ့အနိစ္စလက္ခဏာတာနှလုံးသွင်းတင်ပါအနိစ္စလက္ခဏာဉာဏ်နဲ့တာနှလုံးသွင်းပြီးတော့နေပါဝေဒနာရှုတဲ့ပုဂ္ဂိုလ်ကလည်းဝေဒနာရဲ့အနိစ္စမြောင်ရှုရုပ်ကိုရှုတဲ့ပုဂ္ဂိုလ်ကလည်းရုပ်ရဲ့အနိစ္စမြောင်ရှုနာမ်ကိုရှုတဲ့ပုဂ္ဂိုလ်ကလည်းနာမ်ရဲ့အနိစ္စမြောင်ရှုရုပ်ရဲ့အနိစ္စနာမ်ရဲ့အနိစ္စဝေဒနာရဲ့အနိစ္စဒီအနိစ္စတရားတွေမြင်တော့မှငါသူတစ်ပါးယောက်ျားမိန်းမမဟုတ်ငါကိုငါမဟုတ် အော်ဒိဋ္ဌိတွေပြုတ်ပြီးတော့ဟိုဘက်မှာသောတာပန်ကြီးတွေတဂရဂန်ကြီးတွေအနာဂန်ကြီးတွေလမ်းကိုတွားရမှာပါအဲကြောင့်ဝေဒနာရဲ့သဘောခံစားတဲ့သဘောမမြင်ရင်တော့ဝေဒနာဝေဒနာလို့ပဲနှလုံးသွင်းထားဝေဒနာခန္ဓာပေါ်မှာတင်ထားတာဝေဒနာလို့သိပြီးတော့မှ ဝေဒနာရဲ့အပြက်ကိုမြင်အောင်ကြည့်လဲကြည့်လိုက်ရောအနေစာကိုမြင်ပါပြီဖြစ်ပျက်တွေမြင်ပါပြီဒီသာသနာတော်တွေမှာ လူဖြစ်ရကြိုးနတ်ပါပြီသာသနာတော်တွေမှာဩရုပ်ကိုလည်းပိုက်ချသိတယ်နာမ်ကိုလည်းပိုက်ချသိတယ်ခံစားတဲ့ဝေဒနာရဲ့အပြက်တွေလည်းရှုနိုင်တဲ့ဘဝရပါလိမ့်မယ်နော်ကဲအလုံးဖြည့်ပြည့်ခြင်းလေးဒိဋ္ဌံပါလူပြီးနှစ်နာရီပြည့်ပါပြီဦးဇင်းတို့လက်ပြားလေးတွေခြေပြားလေးတွေကိုယ်လိုက်ဆန်းလိုက်လေးကြံကန်လေးဖြည်းဖြည်းလုပ်ပြီးမှဖြုတ်ပါမျက်လုံးလေးတွေဖြည်းဖြည်းချင်းဖွင့်ဖြည်းဖြည်းချင်းလေး ဒီနေ့ဝေဒနာနုပဒနာကမ္မထာနဲ့နှစ်နာရီတာရသွားပါပြီနော်အားလုံးအိမ်မှာနေရင်းနဲ့လည်းရှုတတ်အောင်လို့ပါနော်အိမ်နေရင်းထိုင်ရင်းသွားရင်းလာရင်းအားလုံးရှုတတ်ပွားများတတ်အောင်လို့အကုန်လုံးဒီနေ့ပေးတဲ့ရှုွက်ကတော့တရားတော်မှတွေဒါတရားတစ်ထိုင်တစ်ထိုင်တွင်းမှာ အမြဲတမ်းအဲ့ဒီဝေဒနာနုပဒနာနဲ့ကိုစိတ်တိုင်းကြရှုမယ်ဆိုရှုလို့ရအောင်လို့ဒါဝေဒနာနုပဒနာတက်တက်ရှုွက်ကိုပေးတာပါပြီးကြတဲ့အပတ်ကနှစ်ပတ်လုံးပေးခဲ့တာကကာယနုပဒနာကဥစဉ်ကရုပ်အနှုသားတွေရှုခိုင်းတာဆိုတော့အဲ့ဒီနီးကြတော့ဒီဆယ်ရစခန်းနေကြတော့ပိုပြီးစင်ပြေတယ်သူကတော့ရုပ်တွေကိုမြင်အောင်ကြည့်တာ ရုပ်နှုလေးတွေ ဒါကတော့အခုကြာကြာထိုင်လိုက်ရင်ဓာတ်လေးပါးဖောက်ပြန်တဲ့ဝေဒနာချမ်းတက်လာတဲ့နီးကနေပြီးတော့မှပရိစ္ဆသမုပ္ပါစိတ်ရက်ကို ဖြတ်ပြီးတော့မှသူကသွားတဲ့နီးပေါ့ဟိုပြီးခဲ့တဲ့နှစ်ပတ်ကပေးတဲ့နီးကတော့ဦးစင်းကတမာတိရှိတဲ့ယောဂီများအတွက်အသာလေးခန္ဓာကိုယ်လေးကိုစိုက်ပြီးတော့ကြည်ရင်းနဲ့အဲ့ဒီမှာရောရောရောရောမောမောမောမောလေးတွေရုပ်နှုလေးတွေအဲ့ဒါလေးတွေဒါဦးစင်းဒီမှာပေးကြည့်တာတော့မှ3ရက်လောက် စကားမပြောဘဲနဲ့ကြွားတယ်လှမ်းတယ်ခြားတယ်တမာတိကိုမွေးပြီးမှအဲ့ဒါတော့ဥစဉ်တို့တွေ့တယ်ဒါတော့မှ3ရက်မြောက်ကနေ4ရက်မြောက်ကြတော့ဟိုတချို့လေတရက်ထဲနဲ့တော့မှမတွေ့သေးဘူးတနေကုန်လောက်တာတော့မှဒုတိယမြောက်ရက်လောက်ကျွန်မတွေ့သွားပြီဆိုရင်အယံပျော်သွားပြီဟာအခုတရားထိုင်ရတာကောင်းလိုက်တာဖေ။အရင်တော့ဆိုရင်ဒီခါတဲ့ဝေဒနာဒါနာကမ္မထမ်းနေတော့ခက်တယ်လေဒါပွင့်လင်းဆုံးပြောတာတမာရီ ကိုကတော်တော်ကိုလိုက်ကတ်နိုင်မှအဲ့တော့ထိုင်းနေတဲ့အချိန်ဆိုရင်တော့ဒါလေးပါပေါ်လာပြီဆိုရင်တော့ဒီနေ့ကရှုလို့ရတာပေါ့ဟိုမပေါ်ရင်တခါတလေစိတ်ကရာတာလေးပေါ်မှာတတိထားဆိုတတိကမထားနိုင်နံကမထန်ကပိုပြီးခက်တာပေါ့ခက်တဲ့အခါကျတော့အဲ့ဒါကြောင့်မို့ဦးဇင်းကယုတ်ကမထန်နဲ့ရတဲ့ပုံကများလဲရအောင်လို့အဲ့တော့အဲ့နီးနေရလဲအခုဟာတပတ်တည်းရခဏလေးပေးတာဆိုတော့ တော်တော်များများမတွေ့ဘူးဦးဇင်းလည်းသိတယ်ဒါကနီလန်းရနိုင်တဲ့ပုံကိုများအတွက်တချို့လေးတော့ဦးဇင်းဒီလှမ်းလျှောက်ကြပါတယ်တော်တော်လေးကိုခြေသုံးကောင်းဆုံးအကုန်လုံးမြင်းနေရတာတွေအဲ့ဒါတွေတရရဲ့တပွားနဲ့အများရှိမှမလျှောက်ရဲတော့လှမ်းလှမ်းပြီးတော့လျှောက်ကြပါတယ်အီမတန်မှဝမ်းသာတယ်ရတဲ့လူလည်းအဲ့ဒီလမ်းကနေပြီးတော့နောက်ဆုံးတော့အဲ့ဒီရထားတဲ့အဲတက္ကမတွေလည်းအခုဒီလမ်းပဲသွားမှာပဲเนาะဒီဝေဒနာပဲနောက်ဆုံးတော့ရုပ်ကိုဦးဇင်းကလိုချင်တာကနုနုပေါ်ပေါ်ကြမ်းကြမ်းပေါ်ပေါ် တရိပ်ရိပ်တဖွာဖွာနဲ့ပေါ်သည်များရုပ်တည်းရဲ့အပေါ်မှာသိခံပြီးတော့အဲ့ဒီပေါ်မှာနောက်ဆုံးတော့ဝေဒနာရဲ့အပြက်ကိုမြင်အောင်ကြည့်မှာအဲ့တော့ရုပ်ကိုမြင်ပြီးရုပ်တရားရိပ်ရိပ်ရိပ်ရိပ်ရောရောရောရောဖောဖောပူတလဲအေးတလဲတင်းတလဲတောင်းတလဲရုပ်တည်းရဲ့ဖြစ်ပျက်ဖြစ်ပျက်မြင်သွားပြီဆိုရင်အဲ့ဒီကနေမှရုပ်ဖြစ်ပျက်ပေါ်ကနေနာမ်ကိုပြောင်းမှာ ရုပ်တွေဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ကနေမှအော်နံလေးကရုပ်ဖြစ်တိုင်းပေါ်တိုင်းပေါ်တိုင်းမှာရိတ်ကလေးရိတ်ကလေးရိတ်ကလေးရိတ်ကလေးဆိုတော့နံတရားလေးကသွားသွားပြီးညွတ်ညွတ်ပြီးသိနေတဲ့လေးကနံမာလားဆိုတော့ရုပ်နဲ့နံနဲ့ကိုအဲ့ဒီမှာသူကကွဲလာတာပူတာပေါ်တော့လဲရုပ်ကဖောက်ပြန်ပြလိုက်တယ်အခုကျတော့ တထိုင်ထဲနဲ့ကြတော့တင်းလာတဲ့တင်းရုပ်ကြီးတွေတောင်းလာတဲ့ရုပ်ကြီးတွေအဲ့ဒါပေါ်ပြတာကရုပ်သွားညွတ်တာကနံအော်ရုပ်နဲ့နံနဲ့ကွဲလာတာအော်ရုပ်ကပေါ်ပြတယ်နံကပြောင်းညွတ်တယ်ရုပ်ကပေါ်တယ်နံကပြောင်းညွတ်တယ်အဲ့ဒီကြမှာကြည်ရဲကြည်ရဲနဲ့ဒီရုပ်နံအပေါ်မှာဝေဒနာရဲ့ခံစားပြက်တဲ့အပြက်ဘက်ကိုဦးဇင်းကကိုးပြီးတော့မှဝေဒနာရဲ့အနှိမ့်ဆကိုဒလဇတ်ကြည့်ကြည့်ပါဝေဒနာရဲ့အနှိမ့်ဆကိုဒလဇတ်ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ဖြစ်ပြက်ဒုက္ခမြင်းကိုမြင်လာမှာမပူနဲ့ အတ္တနဲ့သွားလှုပ်ဖို့မလိုဘူးเนาะအနတ္တသဘောကိုဘာလို့လဲဆိုတော့ပံကာကြီးလဲနေတဲ့ပံကာကြီးထိုင်ကြည့်နေသလိုပဲကြည့်ပါများလားတော့ကြာတော့မူးကိုလာတော့တာဒီဟာကြီးကိုတခါတည်းကြည်ရင်ကြည်ရင်တဲ့ကိုတခါတည်းကိုမူးလာသလိုပဲဘာလို့လဲဆိုတော့ဓာကြီးထိုင်ကြည့်နေမှာတော့လဲနေတာကိုဟိုကလည်းဖြစ်ပျက်ကြီးဒလက်ဆက်မြင်နေမှာတော့ဒုက္ခကြီးရဲ့သူ့အတူကိုမြင်လာတာ မပူနဲ့လောဘကြီးပြီးတော့ဟာဟိုအကြီးရှုလိုက်မှဟိုအနတ္တရှုလိုက်မှလည်းလုံးမနေနဲ့ဖြစ်ပျက်တစ်ခုရှုရင်ကိုသူ့ဟာနဲ့သူလမ်းကြောင်းအဲ့ဒီဖြစ်ပျက်ပေါ်မှာဒုက္ခမြင်တာဒုက္ခလက္ခဏာနော်ဖြစ်ပျက်ပေါ်မှာမြင်တာအဲ့ဒီဖြစ်ပျက်ပေါ်မှာပဲအနတ္တသဘာဝကြီးသူ့အတူပေါ်လာတာအဲ့ဒါကြောင့်မို့အခုဉာဏ်စဉ်တွေဥစဉ်တို့ပြတဲ့အခါကျတော့နာမရူပပရိစေရဉာဏ်နာမ်ကိုသိရမယ်ရူပပရိစေရဉာဏ်ရုပ်ကိုသိရမယ်နာမပရိစေရဉာဏ်နာမ်ကိုသိရမယ်နာမရူပပရိစေရဉာဏ်လို့ သုံးလိုက်တဲ့အခါကျတော့နာနဲ့ရုပ်ကိုတွဲသိရမယ်အဲ့ဒီကနေမှတခါလဲဥဒယဘယညာဆိုဖြစ်တာပြက်တာကိုကြည်ခိုင်းတာဥဒယဘယညာဖြစ်တာပြက်တာကြည်ရင်ကြည်ရင်နဲ့ဥဒယဘယညာမှာအနုသာအလတ်ယင်သားဆိုနှစ်ပိုင်းပိုင်းလာတာအဲ့ဖြစ်ပြက်ကိုရှူရင်ရှူရင်နဲ့အဲ့ဒီမှာအရင်သားလေးရောက်လာရောလင်းလာတယ်ထိန်လာတယ်ကြီးလာတယ်ဝင်းလာတယ်အေးလာတယ်ငိမ့်လာတယ်ဆိုပြီးတော့အဲ့လမ်းကြောင်းကြီးရောက်ရင်အဲ့ဒါဥဒိယဘယညာဖြစ်ပျက်ရှူရင်းနဲ့ အမြင်သားပဲရောက်သွားတာအမြင်သားပဲရောက်သွားရင်အဲ့ဒီဖြစ်ပျက်ကြီးကိုဒလဆက်ကြီးရင်းနဲ့ဖြစ်ပျက်ကြီးကမြန်လွန်းအားကြီးနေတာမြန်လွန်းအားကြီးနေတော့ဘင်အဲ့မှာဥဒယပယညာဘင်ကညာအပြက်ကြီးပဲမြင်တယ်လို့ပြောတာဖြစ်တာမမြင်တော့ဘူးရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့ပန်ကားဒလက်က၃ခုရှိရလေဒီတိုင်းကြည့်တော့သူ့ဖွင့်လဲဖွင့်လာရောဆိုလဲတော့ဒလက်ကိုမမြင်ရတော့သလိုပဲအခုလည်းပဲဖြစ်ပျက်ကြီးမြန်သွားလို့ဘင်ကဖြစ်သွားတာအဲ့ဒီဘင်ကညာဖြစ်ပျက်ကြီးကိုအပြက်ကြီးတွေကိုရှူရဲရှူရဲအနှိမ့်စာရှူရဲနဲ့ အဲ့ဒီမှာနောက်ကနိဗ္ဗိဒဉာဏ်ဘယဉာဏ်အာဒီနဝဉာဏ်ဆိုတာဒုက္ခလက္ခဏာဉာဏ်တွေအဲ့ဒီဉာဏ်တွေကဒုတိယအဆင့်ကျတော့မှပေါ်တယ်အဲ့ဒါကြောင့်မိုးကုတ်ဆရာတော်ကြီးကဖြစ်ပြက်မြင်တဲ့ဉာဏ်ဖြစ်ပြက်မုံတဲ့ဉာဏ်ဖြစ်ပြက်ဆုံးတဲ့ဉာဏ်ဆိုပြီးအဲ့ဉာဏ်သင်ဆယ်ပါးကိုသုံးပိုင်းပိုင်းတာဒုတိယအပိုင်းကျမှဒုက္ခလက္ခဏာဉာဏ်မြင်တာအဲ့ဒါကြောင့်မို့အရင်ဆုံးမြင်ရမှာကအစင်တိုင်းသွားယုတ်နံကိုသိရမယ်ယုတ်နံရဲ့ဖြစ်ပျက်ကိုမြင်ရမယ်ယုတ်နံရဲ့အပြက်တွေကိုမြင်ရမယ်အဲ့ဒီကြတော့မှဟောနော်နိဗ္ဗာန်ဉာဏ်ဘယဉာဏ် အာဒီနဝဉာဏ်ဆိုတဲ့ဖြစ်ပျက်မုံတဲ့ဉာဏ်တွေဘက်ကိုသူကသူရောက်သွားလိမ့်မယ်ကိုယ်အလောက်ကဒလဇက်ဒီဖြစ်ပျက်တွေကိုရုပ်ပေါ်မှာဖြစ်ပျက်ရှုမလားနာမ်ပေါ်မှာဖြစ်ပျက်ရှုမလားဝေဒနာပေါ်မှာရှုမလားကိုကဒါကိုပဲပိုင်ပိုင်နိုင်နိုင်ဦးဇင်းတို့ကလှုပ်ဖို့ပဲအရေးကြီးတယ်အဲ့တော့ရုပ်ပေါ်ရှုနိုင်တဲ့ပုဂ္ဂိုလ်ကရုပ်နဲ့ရှုနော်ဦးဇင်းခုပေးတဲ့ဤစနစ်နဲ့ရုပ်တွေကိုရှုတဲ့ပုဂ္ဂိုလ်ကရိပ်ရိပ်ဖွာဖွာတော့တပြည့်တော့မတွေ့သေးဘူးကြာကြာထိုင်ကြာကြာထိုင်ရင်တင်းတာတောင်းတာပူတာအဲ့ရုပ်ပေါ်ကိုပေါ်လာမှာပေါ်လာရင်အဲ့ဒီရုပ်သဘောတွေရဲ့ ဖြစ်ချင်းပြက်ချင်းကနေမှကြည်ကြည်ရင်ကြည်ရင်တမာရီတက်လာအဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးကအဲ့ဒီဖုထပတ္တ၃ပါးဟာအကုန်လုံးမြင်နိုင်တယ်နော်အဲ့ဒီဖုထပတ္တ၃ပါးဟာခေါင်းခေါင်းကနေခြေပြားထိမတွေ့တဲ့လူမရှိဘူးအဲ့ဒါတရားရှုတဲ့လူတိုင်းအဲ့လမ်းတွေ့ကိုတွေ့ရလိမ့်မယ်အဲ့ဒါမတွေ့သေးရင်တရားကိုဘာမှမရသေးလို့အဲ့ဒါမရသေးလို့ကိုယ်တမာတိမရှိသေးလို့နော်အဲ့ဒီလမ်းကြောင်းကိုမရောက်သေးဘူးဆိုရင် အဲ့ဒါနောက်ပိုင်းလမ်းကြောင်းရောက်သွားပြီဆိုရင်အဲ့ဒါတွေအတွက်ကိုတွေ့ရမှာခန္ဓာကိုယ်ကြိုက်တဲ့အချိန်ကြီးခြေဆုံးကောင်းဆုံးရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့ကိုအဲ့လမ်းကြောင်းကိုတက်သွားမှာအဲ့လမ်းကြောင်းကိုမတက်သေးရင်ကြာကြာလေးထိုင်လိုက်ဖောက်ပြန်တဲ့ရုပ်တွေသွားသူပေါ်လာလိမ့်မယ်။အော်ရုပ်တွေဖောက်ပြန်တဲ့သဘောမြင်နံပြောင်းညွတ်တာသွားကြည့်ရုပ်ကဖောက်ပြန်နေပါလားနာန်လေးကပြောင်းညွန့်နေပါလားဆိုတော့သိလာမယ်ယုံနဲ့နာန်နဲ့သိပြီဆိုဝေဒနာရဲ့ခံစားမှုအဲ့ဒီတော့ယုံနာမရှိတော့နဲ့ နော်ယုံနာမရှုတော့ဘဲနဲ့ခံစားတယ်ခံစားတယ်ခံစားတယ်ဆိုတဲ့ဟာကိုဒလဇတ်ရှုလိုက်တာနဲ့အဲ့ဒီခံစားပြက်တဲ့အနိစ္စလက္ခဏာအနေမှာဒုက္ခဖြစ်ပြီးတော့ဟိုဘက်မှာအဲ့ဒါအနတ္တဉာဏ်နေကိုးပြီးတော့ဥစဉ်တို့လိုချင်တဲ့လမ်းရောက်ပါလိမ့်မယ်ဒီလမ်းမှာရှောက်ရမှာဘယ်မှသွားရှောက်လို့မရဘူးဘယ်နီးနဲ့ကျင့်ကျင့်ဘယ်ဆရာနဲ့ကျင့်ကျင့်ဘယ်မူနဲ့ကျင့်ကျင့်အခုယုံနာမြင်ရမယ်ဝေဒနာရဲ့အပြတ်တွေမြင်ရမယ်အဲ့ဒါတွေမြင်မှသာလေဥစဉ်တို့လိုချင်တဲ့နိဗ္ဗာန်အဲ့ကြတော့မှဝေဒနာရဲ့အပြတ်ကိုရှုတော့မှ အခုပြောတဲ့ဒုက္ခဝေဒနာနောက်လောဘကတ်လို့မရတော့ဘူးဒုက္ခဝေဒနာနောက်ဒေါသကတ်မရဘူးဥပ္ပခဝေဒနာနောက်မောဟကတ်မရတော့မှအဲ့ဒီတော့မှဒုက္ခတန်တန်ကရိတ္တိဒုက္ခရဲ့ဆုံးရချုပ်ရနိဗ္ဗာန်ဆိုတာအဲ့ဒီကြမှာရတယ်တဲ့ဒုက္ခဝေဒနာမှာဒေါသဖြစ်နေသေးတယ်ဘယ်တော့မှမရဘူးတဲ့ဒုက္ခဝေဒနာမှာလောဘဖြစ်နေသေးမြဘယ်တော့မှနိဗ္ဗာန်မရသေးဘူးเนาะဥပ္ပခဝေဒနာမှာမောဟဖြစ်နေသေးမြ ဘယ်တော့မှနိဗ္ဗာန်မရပါဘူးတဲ့ဒါကြောင့်မို့နိဗ္ဗာန်ရဖို့ကတော့အဲ့တိုင်းပဲဆက်ပြီးတော့ကဲကြိုးစားကြပါနော်သာသာသနာဗုဒ္ဓသာသနာစိတံတိဋ္ဌတုဗုဒ္ဓသာသနာစိတံတိဋ္ဌတုဗုဒ္ဓသာသနာစိတံတိဋ္ဌတုသာဓုသာဓုသာဓု